1336ခုနှစ်တရညောလာပြင်းနေနိုင်အချိန်ကတော့နှစ်နာရီမှတင်းလို့ဆိုရမှာပါပဲနှစ်နာရီမှတင်းလို့နည်းနည်းလည်းပြောပါဒီချိန်ကစပြီးတော့ဘုဒ္ဓဝါစဉ်တရားတော်အရာအစဉ်ရောက်ရဟောရမယ်ပဲရောက်နေတော့ဆိုတော့ပဘာတိရာဝေမတာမင်း ပထမမှာမာရဏဒီဝါကတော့ပြီးခဲ့တာကြာပါပြီဒီရာဘာဝေဂျူကြီးမှာ၃ဝါအဲပထမဝါကမာရဏဒီနဲ့နောက်၃ဝါကရာဇီဆိုတော့၄ဝါအဲဒါပြီးပြီပေါ့ပါပါတည်တယ်ဝေမတာဝေသာလေး အဲ၅ပါးမြောက်ကသမဝါဝေသာလိရာဇယုံမှာတရားဟောတာတွေတော့အများကြီးရှိပါတယ်အဲဒါတွေချက်ဝေါ်လုံးပြေလို့ကိုယ်ကနည်းနည်းနည်းသိရဟောတာအဲဒီဒီကနေ့မြတ်သမဝါ၅ခုမြောက်ဝါဝေသာလိမှာဝါဆိုပြီးဝေသာလိမှာဟောတဲ့တရားအဲဒီတရားကိုဟောရတယ်ဝေသာလိမှာဟောတဲ့တရားတွေလည်းများစွာရှိပါတယ်အဲဒီတဲက သီဟတော်ဆိုတဲ့တရားစစ်သူကြီးအကြောင်းပြုပြီးတော့ဟောထားတဲ့သုတ်တရားအဲဒီသုတ်တရားဟာမဟုတ်သားဘူးလေကောင်းပါတယ်ဒီညိုွယ်လဲကောင်းညဇာရဝေသလိတိဝါဆိုတဲ့အခါကာလဝေသလိကလိတ်ဆူမဲနေ စည်းဝေးကြတဲ့အခါမျိုးကိစ္စ၊ရွာကိစ္စ၊တိုင်းပြည်ကိစ္စ၊လောကီကိစ္စအစအစရာရာတွေအတွက်တိုင်းမင်းဆွေးနွေးပြီးတဲ့အခါကာလကျတော့ဗုဒ္ဓမြတ်စွာဘုရားရဲ့ဂုဏ်တော်တွေချီးကျူးကြပြောဆိုကြတယ်အရင်က ညာဇေဝနေပြီးတော့ဝေသာလီကြွရောက်ပြီးတော့ပရိသေရတွေဟောဘူးတာတွေလည်းရှိပါတယ်အဲဒီကဘုရားနဲ့နီးစပ်ပြီးတော့နေတာဘုရားတရားတွေအဲဒီကနာလို့ပရိသေရတွေနာလို့အဲဒီမှာကျူတရားရတဲ့ပုဂ္ဂိုလ်တွေအများကြီးပါပဲအရိယာမေဖို့တရားတွေရပါတဲ့ပုဂ္ဂိုလ်တွေအများကြီးပါပဲအဲဒီကဒိသိမင်းတွေကအရိယာ ဖြစ်တဲ့ပုဂ္ဂိုလ်တွေကနေပြီးတော့ဘုရားကုံတော်တွေသူညာမီတော့ချီးကျူးကြတယ်။ဘာသာဘုရားရဲ့ဂုဏ်တော်တွေဆိုတာဘုရားလောင်းဖြစ်စဉ်ကကျင့်ခဲ့တဲ့ဂုဏ်တော်တွေရှိတယ်။ဘာသာဘုရားရဲ့ယူပကာယဂုဏ်တော်တွေရှိတယ်ဓမ္မကာယဂုဏ်တော်တွေရှိတယ်။အဲဒီဂုဏ်တော်တွေထဲမှာဘုရားလောင်း ကျင့်စဉ်ဂုဏ်တော်တွေဆိုတာကတော့သူမေတ္တာရပေးဖြစ်ကနေပြီးတော့ဝိပါဒနာမင်းဖြစ်တယ်အောင်ကျင့်ခဲ့တဲ့ဇာတိပါအကြောင်းအရာတွေပေါ့။အဲဒါတွေသူတို့သဘောကျသဘောကျတယ်ဘုရားလောကဘယ်လိုကျင့်ခဲ့တယ်။ဒါနပါရမီဘယ်လိုဖြည့်ခဲ့တယ်။သီလပါရမီဘယ်လိုဖြည့်ခဲ့တယ်။မိခမပါရမီတော်ထွက်ပြီးတော့ကျင့်ခဲ့တယ်အစသည်ဖြင့်အဲဒါတွေရှိကြည့်ပြီးတော့ပြောကြ ပြောတော့တရားစစ်သူကြီးကလည်းသူလည်းပဲအဲဒီဆိုရင်မင်းရယ်သူလည်းပါဝင်နေတာကိုဒီဟောပင်နာတတိစေဖို့ချုပ်ကြီးပေါ်တယ်စေဖို့ချုပ်ကြီးသူကလည်းစစ်ဘက်ကနေလေသူအကြီးဆုံးကြီးကဲဆုံးဖြစ်တယ်သူလည်းပါလေကြီးဝဲတယ်သူကတော့ဘုရားသာသနာတော်နဲ့အဲ့ဒီချိန်တော့မနိစ္စတယ် သူကနိဂန္ဓနာတာဗုဒ္ဓဆရာကြီးကိုးကွယ်တယ်နာတာဗုဒ္ဓနာတာဤသားဖြစ်တဲ့နိဂန္ဓဆရာကြီးနိဂန္ဓဆိုတာသူတို့မှာကိလေသာအထုံးဖွဲ့တွေမရှိဘူးကိလေသာစင်ကြဲနေပြီဘုရားသာသနာ့ဝါရနဲ့ဆိုရင်အရဟံယန္တာဖြစ်နေပြီပေါ့လေအဲဒီလိုအနေနဲ့သူတို့ဝန်ခံပြီးနိဂန္ဓဆိုပြီးတော့ဒီလိုအမိတွင်းနဲ့ မဟာဝီရလည်းခေါ်တယ်အခုအိန္ဒိယမှာဂျိန်းဂျိန်းပါတာလည်းသာရှိတယ်အဲပါဠိတော်ကဇီနာနေပြီးတော့ပါဠိတော်ဇီနာဗမာတော်ကဇီနာအကံထွက်တာအိန္ဒိယလိုကအကံထွက်တော့ဂျီနာလိုအကံထွက်တော့အဲဂျီနာကဟောထားတဲ့တရားတွေလိုက်နာတဲ့ပုဂ္ဂိုလ်တွေဂျိုင်းနာဆိုပြီးတော့ ဂျိုင်းနာကနေဗမာဂျိန်းဆိုပြီးတော့နာမည်ပေးထားပြီးဘာသာပြန်လိုက်ဂျိန်းဘာသာဝင်နေဆိုတာရှိတယ်။မာဒီထဲမှာလည်းဒီဂျိန်းဘာသာဝင်နေရှိတာလည်းလို့အဲဒီမာရဝင်နေကိုယ်ွယ်တဲ့ဤကံသာဆရာကြီးအဲဒီဆရာကြီးဒီရစိတ်ကြီးကကိုယ်ွယ်ဒီနေရာမှာခုတည်းဒီအဲဒီဒိုင်းဝင်နေများပါတယ်။ ဘုရားသာသနာတော်ကလည်းအိန္ဒိယကွယ်တာသူတို့သာသနာမကွယ်ဘူးသူတို့ကပလီဘောဓာလည်းတဲမရှိဘူးသူကကိုမအဝတ်တော်ပြောမူပဲနဲ့နေတာပဲအကုန်လုံးအတွေ့အကြုံတွေပြင်းသွားတယ်ဆိုရင်ဘိုးဘုံမူပဲနဲ့ပြရနေရလဲသူတို့အကောင်းနေပါတယ်မလိုဘူးမြေကြီးပေါ်တော့ပါတယ်သူတို့အိတ်ပဲရင်ရထားတွေမသိရဘူး အနတ်တော်မရှိရဘူးဆိုတဲ့သူဒီကြာကျင့်မယ်ဆိုလို့ရှိရင်သူတို့ဈေးညာတွေကအဲမြစ်တွေပါတော့မကူရဘူးတဲ့ဒီကူချောင်းရတော့မသွားနိုင်ဘူးမြစ်ထဲမှာရေတွေအဲ့ဒီရေတွေလည်းသူတို့အဲဒီတဲ့တ attva တွေတခုအနေနဲ့ကတ attva ညှင်းစေရတယ်လို့ဆိုပြီးတော့ဒီလိုကျေချောင်းပြီးတော့ကျင့်တယ်ကိုယ်ပင်မလို့အကျင့်ကာမစာပဲနဲ့ကျင့်တယ် များတာဆောင်းချောင်းထိုင်ပြီးတော့ကျင့်တယ်မသာရပြီးတော့ကျင့်တယ်လက်ပြောက်ပြီးတော့ကျင့်တယ်ရေစိမ်ပြီးတော့ကျင့်တယ်နေဘူးလားပြီးတော့ကျင့်မိလုံပြီးတော့ကျင့်စသည်ဖြင့်သူကိရိတာညောင်ကျင့်တယ်ကျင့်တယ်ပင်မကံနဲ့ကျင့်ခြေဝါခြေကြီးကပြုခဲ့တဲ့မကောင်းမှုတွေဟာအခုဘဝဒုက္ခခံလာရင်ဖြင့်ဒါတွေကြေပြောက်သွားတယ်ဘယ်လိုယူဆနောက်ထပ်လည်းပဲ မကောင်းမှုတွေမပြုဘဲနေတော့ကိလေသာစင်ကြယ်ပြီးတော့ဆင်းရဲတာတွေငြိမ်းရဲ့သူတို့သူတို့နည်းနဲ့သူတို့နိဗ္ဗာန်ပေါ်တယ်ရောက်တယ်လို့သူကယူဆတယ်အဲဒါကြောင့်သူကကိုယ်ပင်မခံပြီးကျင့်ရကိုယ်ပင်မခံကျင့်မှာဒါကမြတ်စွာဘုရားအဲဒီနိဂါထားရဲ့သတိ အဲနိဂါနရဲ့တတိဖြစ်တဲ့ပုဂ္ဂိုလ်ရဲ့အဲဒီမှာမြတ်စွာဘုရားဝါပြီးတော့သူတို့ကိုဆွေးနွေးမင်းများသူတို့တရားမှာဝါဒနာထုံလေးပါရင်လည်းပါပါသလားဆိုပြီးတော့နည်းနည်းနည်းနည်းသွားသွားပြီးတော့တရားလည်းဟောပါတယ်စင်္သာရိပုတ္တရာလည်းသွားသွားပြီးဟောတာပဲဒါမှမဟုတ်ကျွတ်ကျွတ်ကျွတ်တော့ လိုက်နာတဲ့ပုဂ္ဂိုလ်သိနေရှိဘာသာတခုဆိုရင်ဘာသာတခုပြောင်းဝင်တာသိနေကြတာမဟုတ်ဘူးလို့ကညသာဘုရားကမဲတဲ့ညီကံသာတို့မင်းတို့ဘာလို့ဒီလိုဆင်းရဲခံပြီးတော့ကျင့်နေကြတယ်လဲသာတော့ရင်ရှားကိုပင်မခံ ။ဘာလို့လဲဆိုတော့ဆင်းရဲဖြစ်နေရတယ်လေ။ဘယ်တော့မှဈေးကပြုခဲ့တဲ့မကောင်းမှုတွေခြေပေါင်းလို့ကျင်တယ်လို့ပြောတော့အဲ့ဒါကဗျာမေးဒီကံခါလို့မင်းတို့ဈေးကမကောင်းမှုတွေပြုခဲ့သလားမပြုခဲ့ဘူးလားဆိုတော့သိရတာလေဈေးက ကောင်းမကောင်းမှုတွေဘယ်လောက်ပြုလာတယ်ဆိုတာတို့သိသလားဒီလိုတော့မသိဘူးဒီဘဝဘာဖြစ်ခင်မှမသိဘူးသူကဒီကမကောင်းမှုရှိတယ်လို့လားဆရာကြီးကပြောတာလည်းသူယုံပြန်တယ်အဲဒီလိုတော့မသိဘူးအေးဒါရင်ညုံနေဒီလိုကြည့်လိုက်တော့ရှေးကမကောင်းမှုတွေဒီတစ်ခါကြည့်ရင်ဘယ်လောက်ကုန်သွားပြီအဲဘယ်လောက်ကြံနေတယ်ဒီလိုသိရတာ ဘယ်လိုလဲမသိဘူးဟင်းဒီလိုဆိုလို့ရှိရင်ဖြင့်ရှိရမကောင်းမှုပြုဘူးတယ်လို့လည်းမသိကျင့်တဲ့အတွက်မကောင်းမှုတွေရော့ရော့သွားတယ်လို့လည်းမသိအမှားရင်တော့နေကောင်းတယ်ကယောဂဖြစ်လို့သိရယောဂပြင်းမနဲ့သိရတယ်နော်ဆေးရောဆေးတွေပါလေနှူဝဲလိုက်လို့ရှိရင်ဒီတစ်ခွက်တောက်လိုက်ရင်ယောဂတလောက်ညော့သွားတယ်ဘယ်လိုသက်သာလာတယ်ဘယ်လိုလဲသိရတယ်နောက်ဆုံးယောဂပြောက်သွားတယ်သိရတယ် တို့ဒီလိုလည်းမသိဘူးဆိုလို့ရှိရင်မင်းတို့ကနေရာကြပါလားဟုတ်ပါမလားလို့တို့ရှင်းကြတော့မရှိဘူးခုကအဲ့ဒါရှင်းရှင်းွားတယ်ဘာဖြစ်ခဲ့မှလည်းမသိမကောင်းမှုပြုခဲ့တယ်လို့လည်းမသိဒီလောက်ကျင့်လိုက်တော့မကောင်းမှုတွေဘယ်လောက်ပြောက်သွားပြီးအဲဘယ်လောက်လိုတော့တယ်ဒီလိုလည်းမသိလုံးလုံးပြောက်သွားတယ်ဆိုတာလည်းမသိမင်းတို့ကလည်းမမြင်ကြပါဘူးအခြေမြင့်မရှိဘူးလို့ဆိုတာ ခိုင်ခိုင်လုံလုံမရှိဘူးဆိုတော့သူတို့ကြာတော့မချေနိုင်မချေနိုင်တော့ဘယ်နဲ့ပြောတော့ဆိုတော့ရှင်ဘောရမရှင်ဘောရမတို့ကိုယ်ပင်မမခံမနဲ့တက်တက်နေုံနဲ့ဘာမညာကလွံ့ရောက်တယ်ဆိုလို့ရှိရင်ဝိနိတာရမင်းကြီးဟာရှင်ဘောရမရဲ့ဆန္ဒပါပဲသူရင်ရောက်မှာပေါ့သူတို့ချေးတာသူတို့အမြင်နဲ့သူတို့ချေးတာ ခြေရရသပြာမီဟာဒီကံထားတော့မင်းတို့ရုပ်ပြည့်ပြောတာမှားသွားတယ်အဲဒါဒီလိုမပြောရဘူးရှင်ဂေါရမနဲ့ဗိမိတာရမင်းကြီးနဲ့ဘယ်သူကပုံချမ်းသာတော့အဲ့ဒီလိုမေးရမှာမေးပြီးမှပြောရမှာလေဒီကဘယ်သူကချမ်းသာတယ်ဆိုတာမင်းတို့ကဆုံးဖြတ်ရတယ်ဥစ္စာမဟုတ်သေးဘူးအဲ့ဒါလည်းဟုတ်ပါပြီကျွန်တော်တို့မှားတော့ပါပြီတဲ့ကဲရှင်ဂေါရမနဲ့ဗိမိတာရမင်းကြီးက ဘယ်သူကကိုချမ်းသာပါသလဲလို့ဆိုတော့အေးချမ်းမင်းနဲ့မင်းတို့ဇနီးပါတာမင်းကြီးကဒီနေ့တော့ကိုစင်းရဲ့စိတ်စင်းရဲ့မရှိဘဲနဲ့ဒီလိုငြိမ်ပြီးတော့ထိုင်နေနေမှလားတဲ့နေရောညရောကိုစင်းရဲ့စိတ်ကြေရင်ဘုံမဲနေနေမှလားမနေနိုင်ဘူးအဲခုနှစ်ကစတယ်ခုနှစ်နေနိုင်မှမလားတဲ့နေနိုင်ဘူးတဲ့ ကိုနည်းမနေနိုင်6ရက်ကောင်နေနိုင်လားနေနိုင်ဘူး6ရက်နေနိုင်ပါဘူး5ရက်နေနိုင်4ရက်နေနိုင်3ရက်2ရက်3ရက်လည်းမနေနိုင်ဘူးအေးမင်းဝိဒါမင်းချမ်းသာတယ်သူကဒီရက်တော့မှညီညီမနေနိုင်ဘူးငါလေးတကယ်မလုံးမလုံးမချက်ဖက်နဲ့သိချမ်းသာကိုချမ်းသာနဲ့တနေ့လုံးကြလုံးထိုင်းနေနိုင်တယ် ဒီရက်သာမဟုတ်ဘူး၂ရက်လည်းနေနိုင်တယ်၃ရက်၄ရက်၅ရက်၆ရက်9ရက်လည်းနေနိုင်တယ်ဟိုဒီနေ့ဟိုဒီဖလားသမဘာတဲ့ဒီရသမဘာတဲ့ဝင်စားနေတာဟုတ်ဇံဝင်စားနေရကြပါတယ်ချမ်းသာနေတာပဲဘာမှသူကြီးပြင်းနေသိအခုဒီမှာယောဂီတွေတော့အမှသမာဓိကောင်းနေတဲ့ပုဂ္ဂိုလ်တွေတော်တော်နေနေတာပဲ2နာရီ3နာရီ5 6နာရီကျိုးတဲ့တနည်းလုံးတော့ နေနိုင်ပါတဲ့တော်တော်မြင်ကြပါသေးအကောင်းတဲ့ပုဂ္ဂိုလ်တွေမာရီအကောင်းတဲ့ပုဂ္ဂိုလ်တွေနေအဲဒီတော့ဒီကထာတော့တဲ့ဒီလိုဆိုလို့ရှိရင်မိမိတာရာမင်းကြီးနဲ့ငါနဲ့ဘယ်သူကပူချမ်းသာတော့ဆိုတော့ဒီလိုဆိုလို့ရှိရင်မိမိတာရာမင်းကြီးကမချမ်းသာဘူးအရှင်ဘုရားချမ်းသာတာဆိုပြီးတော့အခြေပေးရတာအဲ့ဒါနဲ့ဟောကြပြီးတော့ သူတို့ရဲ့ဝါသနာလေးပါလေအထုံနဲ့ရအောင်လို့ပါပဲဒါလိုပြောရမယ်လို့သူတို့ကသာနာဟိုတယ်သူတို့ယူဖြောက်ပြီးတော့ဘုရားဘက်ကိုလိုက်ဖို့ရနေဒီလိုမှတော့မဖြစ်ပါဘူးလိုက်တဲ့ခါလည်းကြည့်ပါမယ်သူပုဂ္ဂိုလ်တွေလည်းပါရမီကြီးတဲ့ပုဂ္ဂိုလ်တွေကလည်းကျွတ်ပါတယ်အဲသူတို့ကတော့ပါရမီပြည့်စုံတဲ့ပုဂ္ဂိုလ်တွေမဟုတ်လို့အထုံရရုံတော့ပါပဲအဲဒီလိုနိဂါရဆရာကြီးကို သီလစိတ်ဆိုကြီးကကိုယ်ဝယ်တယ်ကိုယ်ဝယ်နေတော့ဘာမှမြတ်စွာဘုရားအကြောင်းရှင်းမလာရင်ကြားရတာသူစိတ်ကအံ့ဩတယ်ဒီသို့လိတ်ဆွေမင်းကြီးဟာမြတ်စွာဘုရားဂေါရမဘုရားသိချီးကျူးရတာလေသူတို့ချီးကျူးတာချီးကျူးရရှိလို့ဖြစ်မှာပဲဆိုရင်ညိုတဲ့စိတ်တွေဖြစ်ဘုရားဒီကိုသွားပြီးဖူးမြော်ခြင်းနဲ့စိတ်ဖြစ်လာတဲ့ ဖြစ်လာပေမဲ့လို့သူကိုယ်ကိုယ်ရင်မူလဆရာကြီးကပြီးတော့ဆရာကြီးပန်ကြအောင်မှပဲဆိုပြီးတော့နာဒဗုဒ္ဓမိခန္ဓာဆရာကြီးသွားပြီးတော့ပန်ကြတယ်။ညာကောမှာထံသွားပြီးတော့ထိကတ်ခြင်းနဲ့ပူညောခြင်းနဲ့ဟောဘယ်နဲ့ပြောတယ်လဲ။ဟာဘီဟမင်းမင်းကကိရိယာဝါဒပဲကွာ။ကိရိယာဆိုပြုတ်ရတယ်။ဘောဓမာက အကရိယဝါဒကွာအကရိယမပြုရတဲ့အယူရှိနေတာဒီကမပြုရတဲ့အယူရှိနေတဲ့ပုဂ္ဂိုလ်ထံသွားလို့ဘာအကျိုးရှိနေဒီကဒီလိုအပြစ်တင်တယ်အဲဒီကိရိယာအကရိယာကဝိရဇတော့မှာတော့ဝိရဇပုံနာကြီးကအသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေအယိုသေးမပြုလို့မြတ်စွာဘုရားကအကရိယာယူရင်မှုကိုမပြုဘူးဆိုပြီးတော့အရင်ခံပြီးတော့ အပြစ်တင်ပါတယ်ဒီနိဂန္ဓကတော့ဒီလိုဟုတ်ပုံမပေါ်ဘူးသင်္ကြန်ကတော့ဖွင့်မလားဖွင့်မလားလည်းနည်းနည်းသူတို့အခြေအနေရကြည့်ရဘုရားမြတ်စွာဘုရားကသူတို့အကျင့်မျိုးမှမကျင့်မဲ့ဟာကိုသူတို့လိုကိုပင်မခံပြီးတော့မကျင့်ဘူးဘုရားလုံးဖြစ်စဉ်ကဒုက္ခရစိရာ6နှစ်ကျင့်တုန်းကတော့အစာမစားဘဲနဲ့နေခဲ့တာရှိပါတယ်အဲဒီနေ့ဒီနေ့မှာပဲရုပ်ရည်တွေလက်လက်လက်ဆက်ခေါ်တော့လက်ဆွန့်ခေါ်တယ် အဲဒီလိုလေးနဲ့မြားတာလေးကတော့ရှိပါလေပင်ချုံနေတာအယိုးနဲ့အယူကျန်တော့အယိုးကြီးတွေလည်းချုံနေမှုပါနေတယ်အဲဒါကနောက်တော့နောက်ဆုံးကြတာဒီချင်းဟာတရားတို့ညာတို့ရတယ်ကျင့်မဟုတ်ဘူးပင်မယုံမဲ့ဆိုပြီးစွန့်ပြီးတော့နောက်မေဇိမာပြိပာကျင့်ကျင့်လာမှတရားဖြစ်တာပေါ့အဲဒီတော့သစ္စာတရားအဲဒီကိုပင်မအောင်ကျင့်နေခြင်းမဟုတ်ဘူးကိုယ်တိုင်လည်းအဲဒီတရားဖြစ်ပြီးတဲ့နောက်ကတော့မြင်လည်းမမြင်ဘူး ယတိပရိသတ်တွေလည်းကျင့်မှုရမဟုတ်ဘူးအကျိုးမရှိဘူးလို့ပဲဟောတာအဲ့ဒါကိုဒီဝေဒာနဲ့တူပါတယ်ဝေဒာတော့မဟုတ်ဘူးဝင်ဝင်ပဲလို့သူတို့ယူဆဒီလိုဖြစ်မှာပဲသူတို့ကအဲ့ဒီဟာကြိုက်နေတာသူတို့ကဒီကိုပင်မောင်းကျင့်တဲ့အကျင့်ကိုပင်မောင်းဆင်းရအောင်ကျင့်မှရှိအောင်အကုသိုလ်ပြည့်ပြည့်ကျင့်စဉ်ပြီးတော့ဟိုဆင်းရဲကလွန်မြောက်တယ်လို့ဆင်ကြယ်သွားတယ်လို့သူတို့ကယူဆတာပါသူတို့ကျင့်တဲ့အတိုင်းမကျင့်တာကိုရည်ရွယ်ပြီးတော့ပြောတာနဲ့တူပါတယ်

မြင်ထားတယ်နဲ့ကွာသွားကြမြင်ထားတယ်ကတော့သွားဖို့ကတော့အစီအစဉ်နဲ့လုပ်နေတယ်ဒါနဲ့မသွားပြည့်ဘူးအခါနောက်တစ်ခါနေသမီးမင်းနဲ့စီဝေးတဲ့ခါကာလကျတော့ဘုရားတရားတန်ခါရောက်နေချီးကျူးပြန်တယ်အဲ့ဒါမှာငါသာဘုရားရဲ့ယူပကာယရုပ်ရုပ်ကိုတော့တပ်ပယ်ပုံကြီးညိုပဲဖြစ်ပုံဘုရားစတယ်ချီးကျူးရတယ်ဘာဟုလား သာဝလတံကစီဆိုတဲ့ပုဂ္ဂိုလ်ရေးတဲ့ဘုထုထဲမှာတော့သူကသာကရင်မင်းသမီးတွေနဲ့စပြီးတော့မှချီးကျူးတယ်လေသူကဆိုတာပဲသူကသူဝထုကတော့ခေပေါ်ဝထုသူကသူစိတ်ကူးရေးတယ်ဖြစ်ရှင်ဖြစ်မှာပါပဲဒါနဲ့သူအခြေတည်ထားတာကတော့သူ့မှာမြေကြီးတွေကတူးပြီးတော့အဲတရားစစ်သူကြီးရဲ့ရေးသားထားတဲ့ ကျွန့်နေရေးတာကလည်းစာဟောင်းကြီးရတယ်လို့သူကတော့ဆိုးတယ်ဖေးရှာခင်ခင်မင်မကြီးတို့ဆိုတော့ဟုတ်ချင်မှလည်းဟုတ်မှာဝိတုဇ္ဇာတွေဆိုတာဝိတုဇ္ဇာတွေဆိုတာယုတ်ကြီးတော့ယုတ်တိယုတ်ခတ်ကြားပါရေးပါလေဖြစ်တယ်ဒါမှမဟုတ်သူရေးတဲ့ဥစ္စာလည်းယုတ်တိရှိတာတော့ပဲရှိသူကဘယ်နဲ့ချီးကျူးတာတွေကြားရတော့ဆိုလို့ရှိရင်အဲလိတ်ဆွေမင်းတွေကချီးကျူးကြတယ်တို့ကအရှိတုန်းကတော့ဘောရမဆရာသိပြီးတော့အလေးမကြည့်ပါဘူးဒီနေ့ကတဲ့ သတိလို့ကြည်ရပါဇဝင်မင်းသမီးတွေအဲရဟပြုပြီးတော့လာရတယ်ကွာအဲ့ဒီတည်းမှာသိဒ္ဓတာမင်းသားရဲ့ပညာတော်ရသော်ရာဒေဝီယုဆိုတာပါလာနာချောတဲ့မိန်းမဒီလောက်ချောတဲ့မိန်းမဒီလောက်လှတဲ့မိန်းမကိုစွန့်ပြီးတော့ရဟန်းပြုတယ်ဆိုတာပါမမဟုတ်ဘူးကွာဒီလိုစတဲ့ပြင်သူကချီးကျူးဖို့ပြောတယ်သူ့လာဟုတ်ကျင်တော့ဟုတ်ပါဟုတ်ကျင်တော့ဟုတ် ဟုတ်တယ်လောကနေရာချင်းတော့ဒါကတော့သိရှင်ကြတယ်ငယ်မင်းသားလည်းဖြစ်တယ်မင်းဖြစ်သိရင်လည်းခံစားနေတယ်ဒီလိုချောမွန်လာပါတဲ့ပညာတော်တွေစွန့်ပြီးတကလားအဲတော့ထွက်သွားတယ်ဆိုတော့ကြီးကျူးကြအကောင်းကြီးခုနေခါကာလမှာဝိရင်းသာကြည့်မယ်ဆိုဒါထင်ကြတာပေါ့လေอืมကိုယ်အိမ်ကိုစွန့်ပြီးတော့ညာပြရမယ်ဆိုဒုံလဘ9ရက်လောက်တော့ရမှာပါဟွန်း တလားလောက်နဲ့ကြာကြရမယ်အများဆုံး3လလောက်ပါပဲဒါပို့ပြီးတော့မရဘူးလားဟင်းရမလာတော့ဘူးဆိုတဲ့အနေနဲ့ဆိုရင်တော့ခရင်တယ်ဆိုတော့ခရင်တယ်အဲ့ဒီကိုသိကြည့်ကြတယ်သူထဲမှာရေးတာတရားကုန်းတယ်အဲ့ဒါဆက်ပြီးတော့လည်းပြောအောင်ပါအဲ့ဒါကဘယ်လိုရောက်လာတော့ဆိုတော့ဘောရဏမင်းကြီးနာရသံ မြတ်စွာဘုရားလည်းခေါ်ရတာပါပဲပြိဋိနိဗ္ဗာန်ပြုသွားပထမမြတ်စွာဘုရားကြွလာစဉ်ကသုံးကကြွရင်အဲသုံးသုံးကကြွရင်မြတ်စွာဘုရားသုံးကကြွတာကိုမင်းကစီးပြီးတော့သူ့အိမ်ကြွဝေးအပင်နဲ့ခါမြတ်စွာဘုရားဥပ္ပိဒေနဘုံမြေရသခြင်းခါတာဟောလို့အဲဒီခါတာကြားနာပြီးတော့ဘုရောနာမင်းကြီးကသောတာပန်ဖြစ်နန်းတော်ရောက်တဲ့ခါကျတော့ဓမ္မစရိပုစိနာစကြည်တဲ့ခါတာကြားနာပြီးတော့ဘုရောနာမင်းကြီးကသက္ကာရကဖြစ်တယ်

ပြိဋိဘံဆံသွားတယ်လို့ဆိုတယ်အဲဒါအဲဒီဘသူတရားနာလို့ဉာဏ်ဖြစ်တယ်လို့မပါပါဘူးသူကသူဒီကနေ့အဲကွယ်လွန်ကနေ့မှာຢာပြီးသားတရားဆက်တဲ့နှလုံးသွင်းလာနဲ့ဉာဏ်ဖြစ်သွားတဲ့လက္ခဏာရှိပါတယ်။ဉာဏ်ဖြစ်ပြီးပြိဋိဘံဆံသွားတယ်တဲ့။အဲဒီပြိဋိဘံဆံသွားတော့ညဇောပြလည်းသွားပြီးတော့သင်ယူတယ်လို့ဆိုပါတယ်အဲဒီမှာသွားပြီးတော့သင်ယူတယ် ကိုယ်တိုင်လောက်တော့မဟုတ်ဘူးကိုယ်လေအဲဒီမှာချင်းမြတရားတွေဟောမှာပေါ့အဲဒီခါတုန်းကမိဘတော်ဘောရမီကလည်းဘောရဏမင်းကြီးလည်းမရှိတော့သူလည်းစားလည်းပဲသောတာပန်လည်းရှိအရွယ်ကလည်းကြီးပါပြီအရွယ်ကလည်းကြီးနေပါပြီသူကอืมရွယ်ကြီးနေတော့သူကရဟန်းပြုခြင်းတယ်ညာမိမပြုခြင်းနောက်တစ်ခုကဟိုဘုရား ဟောလိယနဲ့သပိလဘုံနဲ့နေကြားကရောဟိနီဆိုတဲ့မိကလေးချောင်းလေးနဲ့တူပါတယ်အဲဒီချမ်းမရေလေးယူပြီးတော့ဟိုဘက်ဒီဘက်လယ်သမားတွေလောက်ကြအဲနောက်ဆုံးအောင်ရေပေးတဲ့အချိန်ကြတော့ရေကလည်းပဲများများမရှိဘူးအဲဒီဘက်ကဟိုဘာကျွန်းဘာကျွန်းနေကပိလို့ဘက်ကပုံကိုယ်တွေကလည်းတို့ဒီကိုတို့ယူခွင့်ပြုပါ တို့ကဒီဒီတိုက်လိုက်ရလို့ရှိရင်တို့စပါးလေးအောင်တော့မှာပဲအဲ့လိုပြောအာမင်းတို့မပေးနိုင်ဘူးတဲ့တို့လည်းကောလီယာကောလီယာတက်ကပုံကိုယ်တွေကလည်းမျိုးတွေပါပဲကောလီယာတဲ့ဘာယူရင်လဲဆိုတာဒါတွေကအမျိုးတွေပါမင်းတို့မပေးနိုင်ဘူးတဲ့တို့စပါးလည်းဒီတရေသောက်ရလို့ရှိရင်ဖြင့်အောင်မြင်တော့မှာပဲမင်းတို့ပေးရလို့ရှိရင်တို့စပါးတွေအကုန်ပြက်ကုန်မယ်အကုန်ပြက်ကုန်တော့ တို့မှာစကားတွေပြတော့စားပြန်ပြီးတော့မင်းတို့ဒီကိုငွေတွေအများကြီးပေးပြီးတော့ဝယ်ရမှာတဲ့မတတ်နိုင်ဘူးတဲ့သူရင်မပေးနိုင်ဘူးအမင်းတို့သူကလည်းမပေးနိုင်ဘူးနဲ့ချင်းချင်းစကားများရတယ်ဆိုတာကိုစကားများကြတော့လူဆိုတာသိထိုးလာပြီးတော့ပြောညာတွေချက်ပြောကြတာအဲ့ဒါပြောကြတော့ဆိုတော့အပိလောကဒါဂဝင်မင်းမျိုးတွေကပထမစတင်တော့ကသူမျိုးတွေပြက်သွားလို့ဆိုတော့မင်းသားနဲ့မင်းသမီးတွေမောင်နှမတွေတို့အိမ်တော်ပြကြတာပေါ့ အဲ့ဒါတွေကိုကောလိယတွေကသူတို့ကိုသိနေအောင်လို့မင်းတို့အမျိုးတွေလကလူလူဆိုရင်လည်းတိရစ္ဆာန်မျိုးတွေပဲဘယ်နဲ့မောင်နှမချင်းအိမ်တော်ပြီအားနဲ့ဆိုပြီးတော့သူတို့ဆဲကြတာပေါ့ဒီလိုဆဲကြတော့ဘိုင်ကမင်းတွေကလည်းပဲပြန်ပြီးတော့ခြေပါတယ်မင်းကောလိယဆိုတာလည်းအဲဒီအဲဘိုင်ကမင်းဘိုင်ကမင်းညီနောင်မောင်မောင်နှမတွေကအကြီးဆုံးမှကြီးဆိုတယ်သူကသူက ကိုယ်ရည်ပြားယောဂနာယောဂရှိတယ်သူ့အိမ်တော်ဘယ်သူမှမပြုဘူးအင်းသူနဲ့စပြီးတော့ဘာလို့မပြုအောင်လို့သူတနေရာမှာထားနောက်အဲဒီမင်းသားတယောက်ကလည်းအဲဒီယောဂသူကတခြားမင်းသားပါပဲသူကတော့သူကလည်းယောဂဖြစ်တဲ့တော်တဲ့လာနေရင်ကလောပေါက်တွေကလောပင်ကြီးမိပြီးကလောပင်ခေါင်းထဲမှာနေတယ်လို့ဆိုတယ်ကလောပေါက်တွေကျူတော့ပြည့်ပြီးတော့စားပါလုံးနဲ့ယောဂကပျောက်သွားတယ်ယောဂပျောက်သွားတော့အဲဒီ ဒါပေမဲ့မင်းသမီးတနေရာမှာဟိုနေသူကမြည်ကြီးတဲ့ဟိုနေမြည်ကြီးတဲ့မှာဘေးရလည်းလည်းကင်းအောင်ပေါ့ဒီလိုညောမြည်ကြီးတဲ့ညှုပ်ထားတယ်လည်းပြောတယ်ညှုပ်ထားတယ်ဟိုနေပေါ့လေဟိုမြင်တဲ့ဘေးအောင်ညှုပ်ထားတာမဟုတ်ပါဘူးအောက်မှာတိုက်ခန်းလိုလုပ်ပြီးတော့ပေါ့ဟိုလေလေဝင်လေထွက်ပေါက်လည်းရှိပါလားအဲဒီမှာကြားလာပြီးတော့ရက်တော့ကြောက်လို့អော်တော့အတန်ကြားတော့အောင်လေဒီကဒူရှိတာပဲဆိုပြီးလာကြည့်တော့အဲဒီမင်းသမီးဒါပေမဲ့မင်းသမီးတွေ့တော့ မင်းမြန်ကြည့်တော့သူမင်းသမီးဖြစ်တဲ့အကြောင်းသူကလည်းမင်းသားဖြစ်တဲ့အကြောင်းပြောတော့ဒါပေမဲ့လည်းသူ့မှာယောဂရှိတော့တဲ့ဒီထဲမှာဒီလိုနေနေရတယ်အာကိစ္စမရှိဘူးလေငါလည်းအစတော့ယောဂရှိတယ်ဒီကလောကောက်တွေနဲ့စပြီးတော့ငါယောဂရောက်သွားတယ်မင်းတက်ခဲ့ဆိုပြီးတော့ဒါလည်းသူကခေါ်ပြီးတော့သူ့ရဲ့သူကသူသူကလောကင်ကကလောကောက်နဲ့သူကကျွေးပြီးတော့ဆေးကုတာကိုဆေးကုတာနဲ့ယောဂဝေဒနာတွေပျောက်တယ် အဲဒီကနေပြီးတော့သူတို့အင်တာဗျူးသာသမီတွေကြတော့သူကောလီယာဆိုပြီးဘလောအာကောလီကောလီယာကောလာကနေပြီးကောလီယာကနေဘလောဘလောပင်ကနေပြီးတော့ဖြစ်လာတာပေါ့လေဘလောပင်ဘလောပင်မြည်ပြုပြီးဖြစ်လာတဲ့အမျိုးတွေအေးမင်းတို့ကောလီယာမင်းမျိုးတွေကအနူမျိုးတွေပဲဆိုပြီးကွာခြေတာကိုသူကအဲ့ဒါနဲ့တူတူဆဲရဆူရတာသူစိတ်ဆိုးကြရတဲ့နောက်မင်းသားမင်းသားတွေကလည်းပဲသူတို့မင်းသားတွေသွားတိုင်တာဘုန်းကြီးတို့အထက်လူကြီးတွေသွားတယ်လို့လူကြီးတွေအောင် ဟိုဘောင်သမားရဲ့အိမ်တော်ပြုတဲ့အမျိုးတွေရဲ့သွားတတ်ပြီးပြန်နေလေးတွေပါလေနဲ့စစ်တိုက်ကြတယ်။ဘုရားလည်းခလောပင်ကတို့အနူမျိုးတွေရဲ့သွားတတ်ပြီးပြန်နေဆိုပြီးစစ်တိုက်ကြတယ်။ပတ်ကြထက်ကြမလို့လုံးကြတယ်အဲဒီအချိန်မှာမြတ်စွာဘုရားကသွားပြီးတော့ဘာလို့လဲဘာလို့ကြတာတော့ဆိုတော့ဘုရားအမျိုးတွေကြီးဒီလိုပဲဖြစ်ဖြစ်ဟာအစ်မပြေကြနဲ့မင်းတို့ကြီးဘယ်လောက်ကိုတာလဲမင်းသားတွေမင်းသမီးတွေဘယ်လောက်ကိုတာလဲ ရေဘာမှခုံးမတာဘူးဒါတွေဆုံးရှုံးကုန်လကားပေါ့ဆိုဆရာတရားဟောတာလည်းပြင်းငိမ့်တယ်ဒါနဲ့အဲ့ဒီပြင်းငိမ့်တာနဲ့တို့စစ်တာဖြစ်လို့ရှိရင်တဲ့သူမင်းသားတွေအတော်သေးကုန်မယ်တဲ့ပြီးတော့ဘိုးဘက်က250ဒီဘက်က250မင်းသားတွေမြတ်စွာဘုရားလှူရမယ်သင်္ကန်းဝတ်ရမယ်ဆိုပြီးတော့အဲ့ဒီမှာမင်းသားတွေ900သင်္ကန်းဝတ်တာကိုနိုင်ငံကြီးအစုံနဲ့တူပါတယ် သင်္ဃဝဒအဲ့ဒီအဲ့ဒီပုဂ္ဂိုလ်ကနောက်ဆုံးတူရုပ်ပြောတယ်ဟောမဟာသမယတို့ခေါ်တာလေအဲ့ဒီအဲ့ဒီကြောင့်ပြီးဟောတာမဟာသမယယဟန္တာတွေဆိုအဲ့ဒီမင်းသားတွေအဲ့ဒီမင်းသားတွေကမဟာသမယသုံးပါလာတယ်နောက်ဆုံးကြတော့ယဟန္တာဖြစ်ကြတာကိုယဟန္တာဖြစ်ကြတော့အင်းကအရှင်မတွေကသူတို့စတုန်းကလည်းသာပေးမှာပါမှလည်းဟိုကလည်းထိုက်ကြတယ်ကစတော့ပြန်ကြနောက်ယဟန္တာဖြစ်တဲ့ခါကာလကြတော့တို့ဒုတိယလောကမပြန်နိုင်တော့ဘူး အဲလူကြီးတော့ကမပြန်နိုင်တော့ဘူးရဟန်းဘဝနဲ့ပဲဒီတိုင်းပဲနေသွားမယ်ဆိုပြီးတော့ပြန်ကြလိုက်တော့အဲ့ဒီမင်းသမီးတွေကသူတို့လည်းပဲမုံဆိုးမှဖြစ်အဲ့ဒီမုံဆိုးမှတွေကလည်းပဲမျိုးတော့ဘောရမီခံလာပြီးတော့ကကြတယ်อืมခေါ်ကြီးအဲဒီမတို့ဘုရားသာသနာတော်မှာရဟန်းပြုရခွင့်တောင်းပေးပါဆိုတော့ ဒီလိုဝရမီနဲ့ဆောဆက်တာပါတဲ့ခွင်တော်သူလည်းပဲရဟန်းပြုခြင်းနဲ့အဲ့ခုနေမှာခွင့်ပြုပါလို့ဆိုတော့မြတ်စွာဘုရားခွင့်တော့ပြုရမှာပါပဲဘုရားသာသနာနဲ့သာသနာနဲ့ဘိက္ခုနီဆိုတာရှိတာရေရဲရတဲ့ဘိက္ခုနီဆိုတာရှိနေတာဒါပဲမဲ့လို့မျိုးသမီးတွေလည်းကိုယ်ကနဲ့ညာပြုပြီးလို့ရှိရင်တဲ့อืมနောင်ကြတော့ပြောဆိုရပါလိမ့်နားထောင်နေလို့ကျိုးမဲ့ဖြစ်သွားနိုင်တယ်တဲ့ဒါကြောင့်မို့ ရုပ်တရက်ခွန်းကြည့်တဲ့နဲ့မြတ်စွာဘုရားပယ်ရပယ်လိုက်တော့မြို့တော်ကောရမီလည်းဆင်လုံးမသာဖြစ်ငွေကျွေးပြီးတော့ပြန်လာတယ်အဲဒီကနေမြတ်စွာဘုရားဝေကာလီပြန်ကြွသွားတဲ့ခါကျတော့ခဏကမင်းသမီးတွေကတခါလာပြီးတော့ပြောကြတယ်အဲလာပြောတဲ့ခါကျတော့အေးဟောင်းနေခါတော့လူလိုက်ပြီးတော့ခွန်တောင်းရမှာလေဆိုတော့ကိုကိုခေါင်းနေတယ်ရိတ် ခိုင်စွန်းတဲ့ဝိုးတွေလည်းသူတို့ကသူတို့ဝိုးကြတာပါပဲမြတ်စွာဘုရားရည်သူတွေဝိုးတာပါလို့ဆိုတာတော့အဲမြတ်စွာဘုရားသာသနာဝင်အမျိုးသမီးရာမိမဆိုတဲ့အနေနဲ့သူတို့ကဝိုးကြဝိုးပြီးတော့ဝေသာလီဒီကိုလာကြတာကိုငါတော့မင်းသမီးတကယ်ဆက်သားမင်းသမီးတွေပဲမျိုးတော်ဘောသမီးဆိုတာဟိုမိဖုရားကြီးကဖြစ်လာတာအနာထမ်းကြတာလေဒါမင်းနဲ့ဆိုင်တဲ့ မင်းမူတာနေသာသာရာတွေရာထူးရှိတဲ့ပုဂ္ဂိုလ်တွေကသူတို့တာဝန်ရှိတော့သူတို့ကလိုက်ပြီးတော့ပို့ပါတယ်။ထမ်းနေနေနဲ့ထမ်းပြီးတော့ပို့ဝရသူတို့ရည်ရဲပါတယ်။သူထမ်းနေနေနဲ့အပြီးပြီးထမ်းပြီးတော့ပို့မှာ။ဒါပေမဲ့ဒီတော့ဘောကြီးကတားနေတယ်မဟုတ်ဘူးတဲ့ထမ်းနေနေနဲ့သွားလို့တော့မတော်ဘူးတဲ့။ထမ်းနေနေစီးပိုင်းဘုရားမျိုးတွေရောက်မှာပေါ့။ပြီးတော့သူချီချင်နဲ့သွားမယ်ဆိုပြီးတော့ချီချင်သွားကြတာ။အစတုန်းကမြေကြီးပေါ်လမ်းမကျောက်ဘူးတဲ့။ နန်းတဲ့လူတွေဆိုတော့လျှောက်တဲ့အနန္နုနေမှာပေါ့အခုရုပ်သူတွေတောင်မှဆင်းရဲဌာနတော်တဲ့ပါတယ်မတော်ဘူးတဲ့ပုဂ္ဂိုလ်တွေဆိုလျှောက်တဲ့နုနေတာပဲဘုန်းကြီးတွေလည်းဒီလိုပဲလျှောက်တဲ့နုနေတာအကျမ်းနဲ့သွားနိုင်ဘူးအင်းတော်တဲ့ကမြေတွေပါရင်နင်းပြီးသွားမယ်ဆိုခဏလေးလျှောက်တဲ့နားကုန်တာပဲမှုန်ပဲ့ကုန်တာပဲအဲဒီကလည်းလမ်းတွေကလည်းအခုတော့ဟောရကားသွားတဲ့လမ်းမျိုးတွေလည်းမဟုတ်ဘူးရှိရင်လည်းလဲလန်းတော့ရှိတာဘာမှကောင်းတာမဟုတ်ပါဘူး အဲဒီတော့သွားတယ်လမ်းနေအဲဒီမှာငါးယူဇနာဝေးတယ်ဆိုရင်မနီးလောက်ငါးဆိုရင်အဲနိုင်40လောက်ရှိအဖြစ်ရအဲဒါလမ်းမှာလည်းအဆောင်ကြောင်းနဲ့ငန်းကူတာနေရလိုက်ပြီးတော့စမ်းချက်ကြဘူမနီယာထိုင်ခင်းနေတဲ့အပြင်ပြင်ပေးစာရေးတော်ရေးတွေလည်းသူတို့ပဲစီမံပြီးတော့ပေး ဝေသာလီရောက်အဲဒီဝေသာလီရောက်လာတဲ့ခါကလာခုနကပြောတဲ့ဒိဋ္ဌိမင်းတွေကဘာယူမင်းသမီးတွေမြင်တာဘောဘာယူမင်းသမီးဟွန်းဟုတ်တယ်လည်းရှိတယ်အဲဒါဒီလိုအိမ်လူတွေကိုစွန့်ပြီးတော့ရဟန်းပြုရတဲ့ဒါမှစိတ်မဟုတ်ဘူးတကယ်ကြီးညူစရာတကယ်ကို ပဲသာသနာစိတ်တကယ်ရှိတဲ့ပုဂ္ဂိုလ်တွေပဲမြတ်စွာဘုရားကြီးကျူးရအဲဒီမှာဝေဒာလီရောက်တော့လဲဝေဒာလီပြီးမဟာဝံတော်တဲ့မဟာဝံဆိုမဟာဝဏတော်ကြီးပါပဲဒီကပိလိုဒီကနေပြီးတော့မဟာဝံတော်ဆိုတာရှိကပိလိုဒီမဟာဝံတော်ကတော့ဒီမွန်တာနဲ့အစစ်အစစ်သေးတယ်ဝေဒာလီမဟာဝဏကတော့ ဘုရုံကတော့တောတွေများမှာပါပဲအခုမှလူကြီးတွေများကုန်တာအဲဒီတောတွေကတော့ဘုဘက်မှာမြို့တွေရှိပါတယ်ကိုယ်ပင်နာယုံနဲ့ဘုရားမှာမြို့တွေရှိပါတယ်အဲကိုယ်ပင်နာယုံနဲ့တာတိတို့တို့ကတော့ဘုရားမှာမြို့တွေအများကြီးရှိပါသေးတယ်ဒီကလေးကအဲအနောက်မြောက်ဘက်ရှိမွန်တာပဲရှိမှာပြီးတော့သူကတော့ရှိမွန်တာနဲ့ဒီစားတဲ့တော့မတော်တော့တောကြီးဖြစ်မှာပေါ့အဲဒီမှာအောင်တော့ဝေဘာလီမျိုးနဲ့လာမကဖြစ်မှာပေါ့အဲဒီမှာဟူတာကာရပါလာဆို ကုဒအထွတ်ရှိအာခါရကကြောက်အဆောက်ဘာလာဆိုတာဇရလည်းခေါ်တယ်အဆောက်ပြတ်တာကြောင်းဆိုပြီးတော့ဒီလိုပြန်မှပဲဗမာဝါရကပေါ်တယ်အထွတ်ရှိတဲ့ပြတ်တာကြောင်းအဲဒီမှာသတင်းသုံးပြီးနေတဲ့ခိုက်အဲဒီကြောင်းကျောင်းလိုက်အဝရောက်တဲ့ခါကာလကျတော့မရွေးတော့ဘာလို့မြင်စဉ်းစားတယ်ဟိုတုန်းကလည်းပဲမျိုးသမီးရဲ့ရဟန်းပြုဝယ်နဲ့ဆိုရခွင့်တောင်းဝယ်နဲ့ဆိုရခွင့်ပြုဘူး ဒီတခါအခွင့်မပြုဘဲနေရင်ခက်တာပဲတို့ကိုယ်နိုင်ငံနဲ့လည်းမဟုတ်တော့ဘူးသူများနိုင်ငံနဲ့ရောက်နေပြီကောင်းပါလေရိတ်ထားပြီးသားခြေအဝတ်ကလည်းခိုင်စင်းတဲ့ဝတ်တွေကိုလဲသွားလို့ခွင့်မပြုမပြုပါလားဆိုပြီးတော့စိတ်မချမ်းသာဖြစ်ပြီးတော့မျက်ရည်တွေကျပြီးတော့ငူးနေတယ်ကြောင်းလိုက်တယ်ငူးအဲဒီအချိန်မှာအရှင်အနန္ဒာက ရောက်လာတယ်ဒီနေ့ပုဂ္ဂိုလ်တွေကပြောလို့ရောက်လာတယ်ဖြစ်ရှင်လည်းဖြစ်ပါလိမ့်မယ်ရောက်လာပြီးတော့မိရောဘောရမီပြီးတော့မိရောဘောရမီဘာဖြစ်လို့ငိုနေတာတော့ပြီးတော့အရင်တုန်းကလည်းပဲရဟန်းပြုမိမိများရဟန်းပြုရခွင့်တောင်းတယ်မရခဲ့ဘူးအခုတခါတောင်းရင်လည်းမရပဲနေလို့ရှိရင်ခက်တာပဲလို့တွေးပြီးတော့ဝန်ထဲလို့ငိုနေတဲ့အကြောင်းပြောတော့ ဉာဏ်နာကအာအိစားရှိပါဘူးလေဒီနာဒီမှာပဲနေကြအောင်အဲသူသွားပြီးတော့မြတ်စွာဘုရားရှောင်းမယ်တဲ့တွင်တောင်းပေးမယ်ရှိနေတော့သူကတောင်းပေးတယ်သူကတောင်းယူသွားဒါနဲ့အဲဒါအားပေးပြီးတော့ထားရဲ့မြတ်စွာဘုရားကြီးရောက်မြတ်စွာဘုရားတဲ့မြေတော်ဘောရမယာဒီလိုပဲဗျာနောက်မင်းသမီးတွေ900နဲ့ อืมကောင်းနေလေကြည့်အဲဒါနဲ့လည်းအိုးတွေလည်းဝုတ်ပြီးတော့တဲ့ဒီလိုက်လာကြတယ်တဲ့ဒီသမီးညာရန်ပြုဖို့ရခွင့်ပြုဖို့ဒါကတောင်းမလို့တဲ့ငုံငုံလို့သူခင်ရတယ်ပြင်ပွဲပြင်အစဉ်လုံးမသာဖြစ်ပြီးတော့ငိုးနေကြတယ်ဗျာတဲ့မြတ်စွာဘုရားမျိုးသမီးများညာဖြစ်ခွင့်ပြုတော်မူပါဗျာတဲ့တောင်းတော့မြတ်စွာဘုရားက ခဏရတယ်ဗျာပြုတ်ပြက်ပေးလိုက်လို့ရှင်ရှင်ခပ်ပေါ်ပေါ်ဖြစ်နေတယ်လို့ဘုန်းမကြီးအလားအာနန္ဒအာနန္ဒတဲ့မသိတော့ဘူးဆိုပြီးတော့ကာမိဉာဏ်နာကလည်းပဲအရှောင်ပေးဘူးဒီကြိမ်နဲ့မရနှစ်ကြိမ်တောင်းပါနဲ့နှစ်ကြိမ်နဲ့မရသုံးကြိမ်တောင်းပါနဲ့ဒါဆိုကြတော့သုံးကြိမ်နဲ့ဖွဲ့ချဟို 120ရပြီတဲ့နောက်ဆရာနာကအများအားလုံကျိုးဖြစ်တဲ့အခါဆိုလို့ရှိရင်သုံးညင်တောင်းမှလို့ရှိရင်ခွင့်ပြုရတယ်။အဲခွင့်ပြုဖို့မရှိအောင်သွားရတယ်သူဆူတောင်းတာလေ။သူကအခွင့်အရေးတောင်းတာ။ဒါကြီးတော့တောင်းမှလို့ရှိရင်လည်းမြတ်စွာဘုရားဒီချိန်ပဲခြင်းနဲ့ပဲနှစ်ချိန်ပဲသုံးညင်ပဲကြားလို့ရှိရင်တော့ခွင့်ပြုရမယ်တဲ့။ဒါမှမြတ်စွာဘုရားအလုပ်ကျွေးလုပ်နိုင်မယ်သူကဒီလိုခွင့်တောင်းတာကိုဒါကြောင့်120ကနောက်ဆိုရင်လည်းဆရာနာကတောင်းမှရင်သုံးညင်တောင်းမှလို့ရှိရင်မပယ်ဘူးခွင့်ပြုရတယ်။ အခုအရသာ9ပါးရှိတာကိုရှင်သနာအများအားလူကျွေးမှုလေး။အဲဒါသုံးညီနဲ့ပယ်ချပယ်ချတော့ရှင်သနာဒီနည်းနဲ့တောင်ရှိသေးဘူးလေဒီတစ်မျိုးပြောင်းနေတော့မှမှဆိုပြီးအမျက်စာကြရတော့မေးလျောက်မျက်စာကြရမျိုးသမီးများမြတ်စွာဘုရားသာသနာဝင်ရောက်ပြီးတော့ရှင်ရန်ပြုလို့ရှိရင်တဲ့သောတာပတ္တိမေဖို့သရာမိမေဖို့အနာယမေဖို့ရတ္တမေဖို့များ ရနိုင်ပါလားဗျာအားရနိုင်တာတော့သူရရနိုင်လို့ရှင်ချင်းဒီဝိရောဓဘောဓိညာမြတ်စွာဘုရားကအမှန်ကျေးဇူးများပါတယ်မေတော်ရင်းဖြစ်တဲ့မာယာတဝိယမြတ်စွာဘုရားအလောင်းတော်မူဖွားပြီးခုနှစ်ရက်ကခုနှစ်ခုနှစ်လွန်တဲ့အခါမှာကွယ်လွန်သွားပါတယ်အဲ့ဒီခါတုန်းကမေတော်ဘောဓိကနန္ဒဆိုတဲ့မင်းသားကိုလည်း သူကဒီလိုဘာလို့နေတာလဲအဲငွေဒီကကအဲငွေဒီကကသူသားရင်းကိုအသိတော်တွေနဲ့ထားပြီးတော့အမေမရှိတဲ့သေတ္တာမင်းသားလေးဆိုပြီးတော့မနယူရနဲ့ပါကိုတောင်မှအသိတော်နဲ့ထားပြီးရှင်ဘုရားနှုတ်တိုက်ကျွေးမွေးပြီးတော့ယူရရပြုစုလာပါလေဗျာတဲ့။အနာကြည့်ပြီးများပါလေ။အဲတော့ ယေသမီးရမြတ်စွာဘုရား၏သာသနာတော်မှာရံပြုပြီးတော့တရားကျင့်လို့တရားတို့ရနိုင်တယ်ဆိုလို့ရှိရင်ခွင့်ပြုတော်မူပါဆိုပြီးတော့လျှောက်တယ်။အင်းသူလျှောက်ပုံလည်းတော်တော်ကောင်းတယ်။တရားတို့ရနိုင်ရင်လည်းခွင့်မပြုဘူးဆိုလို့ရှိရင်ဒီဥစ္စာတရားမကြပဲဖြစ်သူကဒီအခြေအမြင့်နဲ့သူလျှောက်တယ်။အဲဒီတော့ကလည်းဆရာကဂရုဏာ7ပါးလက်ခံလို့ရှိရင်တဲ့ အဲကရုဏာ7ပါးလက်ခံယုံနဲ့ပဲမြို့တော်ဘောရမီဟာရဟန်းဖြစ်စေဒီကုဏီမှာရဟန်းဖြစ်စေဆိုရင်ဆက်ကြဆင်းပြုအဲကရုဏာ7ပါးတွေပဲရှိတယ်အဲဒါတွေတော့ဘောနေကိုအချင်းချင်းအဲဒါကိုအမျိုးသမီးရဟန်းတွေကမျိုးသားရဟန်းတွေဆိုရင်ငယ်ငယ်ကြီးကြီးမျိုးတွေပြုဖို့ကစပြီးအချင်းချင်းတည်ထားပါတယ်အဲဒါကိုရတော့တော့ရှင်ရဏကခရယ် နိရောဓရမီသွားပြီးတော့ပြန်ကြားတယ်အဲဂရုဏာ၈ပါးလက်ခံလို့ရှိရင်နိရောဓရမီရံဖြစ်စေလို့ဆိုတာခွင့်ပြုလိုက်တယ်ဆိုတော့နိရောဓရမီကအမှန်ဝန်တာပါအမှန်မွေးကြတဲ့ပန်းမြောက်ပန်းစင်လူပါပဲတရားမြတ်စွာဘုရားရဲ့အမိန့်တော်တပည့်တော်လက်ခံပါတယ်ဆိုပြီးတော့အဲဒီကဂရုဏာ၈ပါးကိုလက်ခံတယ် အဲဒါသူရင်းရပေါ်နေရအဲဒီကစပြီးတော့သူအကြီးဆုံးပေါ်တယ်ပထမဆုံးရဟန်းဖြစ်တယ်နောက်ဆုံးနောက်ကပါလာတဲ့မျိုးသမီးတွေတော့ရဟန်းတွေကသမဝါဖတ်ပြီးတော့ရဟန်းဖြစ်ပေးရတယ်အဲဒီကစပြီးအမျိုးသမီးသာသနာတွေတီးလာတာပြိဋိဘာဇံပြီးတဲ့နောက်ပြီးတော့ကျွန်းမှလည်းရှိပါတယ်အနည်းတစ်ထောင်နီးပါးလောက်ပြန်ရှိရလက္ခဏာရှိပါတယ်။ဗာတဲ့ပေတဲ့ပါလာကတော့အနည်း450လောက် အဲတော့အဲလောက်ကြည့်အောင်အင်းဆက်ဆက်ရှိအိန္ဒိယမှာလည်းအဲဒီတော့မျိုးသမီးရာမင်းပါလေရှိနေတာနောက်နောက်ကြတဲ့ဖြစ်ဖြစ်ကိုယ်ကကုန်တာဒီကိုကျွန်းမှာမျိုးသမီးတာပေါ့မျိုးသားရာနေဆက်ပြတ်သွားတဲ့ခါလည်းရှိတယ်ဒါကြောင့်လဲဗမာပြည်မှာလာပြီးတော့ရဟန်းခံရတာရှိတယ်အဲဒါရာမင်းညာတိုင်းကြာရှိအဲရောက်ကိုမန္တလေးတောင်မြို့မှာလာပြီးရဟန်းခံတဲ့အခါ အဲ့ဒါရှိတယ်နောက်ယူရီးယားနဲ့ယူရီးယားမှာတော့ဒီရန်ခန္ဓာလို့ကရှမ်းတိုင်းဆိုတာလည်းရှိတယ်ဟိုမှာနိုင်ငံခြားပုဂ္ဂိုလ်တွေကလာပြီးတော့စစ်တိုက်ကြပါလို့ကြတယ်ဘုရားနဲ့ပြည့်စည်ပြည့်စည်ကုန်တယ်။နေရာထဲမှာလည်းဒီလိုပါပဲ။နိုင်ငံခြားတွေအနေနဲ့ဒါကလည်းပြည့်စည်ကုန်တယ်။ဒါပေမဲ့လည်းမဟာယာနတွေမှာလည်းအခုလည်းဒီဒီကုဏီမှာလည်းဒီလိုတော့ရှိသေးတယ်လို့ဆိုတာပဲ။ ရည်စင်နေကြလားမကြလားအဲ့ဒါတော့မပြောရဘူးအဲ့ဒီမေကွန်းလာကြည့်ဖို့လာစဉ်ကဘာဝင်မင်းသမီးတွေအကြောင်းပြုပြီးတော့ချီးကျူးတယ်လို့အဲသာဟုလသံဃေစီမိုးထူကတော့ဆိုရတယ်ဟုတ်မယ်ဆိုလည်းဟုတ်မှာမဟုတ်ဘဲနဲ့ကျမ်းပန်ကြီးကလည်းဖြစ်ရှင်နဲ့ဖြစ်မှာမပြောနိုင်ဘူးစာပေကျမ်းကလည်းတည်းရမရှိဘူးအဲဒီမှာမြတ်စွာဘုရားရဲ့ဒီဝကရာကုံကိုချီးကျူးတယ်လို့ပါတယ် အဲဒီမှာလည်းဒုတိယချိန်နဲ့တရားစစ်သူကြီးကသူ့ဆရာကြီးမိဂန္ဓဆရာကြီးတွေသွားပြီးတော့အကြောင်းကြားဆရာကြီးကခုနကအတိုင်းပဲသင်ကကိရိယာဝါဒပဲရံဂေါရမအကိရိယာဝါဒသွားလို့မတော်ဘူးဆိုပြီးတာမြင့်တာနဲ့ဒီလိုသိကြည့်ရတော့နောက်တတိယချိန်နဲ့ချီးကျူးပြန်တယ်တတိယချိန်ချီးကျူးတာမြတ်စွာဘုရားရဲ့သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်တွေအဲဒါတွေချီးကျူးကြတရားတော်ရဲ့ဂုဏ်တွေ ကြည်ကျူးကြ။ဘာနာတော်ရဲ့သုတ်တိဘာနာစကြတဲ့ဂုံလေးမြတ်စွာဘုရားဒီသားတွေကမင်းမျိုးတွေကမင်းတွေကပြစ်လာတာလည်းရှိတယ်။ညာတထေးတွေကပြစ်လာတယ်။ဒါနဲ့ချမ်းချမ်းချမ်းသာပုဂ္ဂိုလ်တွေဒါတွေကတော်တဲ့တောင်နဲ့အရင်ကြီးကန်တူတယ်တော်တဲ့မှာနေတဲ့သစ်ပင်အောင်မှာနေတဲ့ရုပ်မှုတွေနဲ့စောက်တည်ရှိမှအမှန်တန်ကောင်းတဲ့တိုက်ခန်းပြတ်တဲ့နေနေတဲ့ပုဂ္ဂိုလ်တွေသစ်ပင်အောင်မှာလည်းဒီလိုပဲတရားသုံးတရားကျင့်သုံးပြီးတော့နေရတယ်။ ဒီကအချိန်မဆိုစားကျင်တာတွေစားနေတဲ့ပုဂ္ဂိုလ်တွေကဆွမ်းခံပြီးတော့ဒီနဘတူတွေစားဆောင်ပြီးတော့အဲရာသမြနဲ့ဒီဝဲသုံးဆောင်ပြီးကွမ်းတခါတည်းစားတယ်စားတယ်သူတို့မြင်တဲ့ဂုဏ်တွေပေါ့လေတန်ခါလည်းသုတိပါဘုရားဆုံးမှာတော့လည်းကောင်းမှကျင့်နေုံနဲ့သွားဘုံလာဘုံနေဘုံထိုင်ဘုံပြောဘုံဆိုဘုံနဲ့အဲပါလေညိုဘဲဂုဏ်တွေကိုချီးကျူးကြတယ်အဲပါကြားတော့ဘုရားသခင်ကြီးကစိတ်ကူးတယ်อืม ဟုတ်လို့နေမှာပဲမြတ်စွာဘုရားကုံကြီးကြီးချီးကျူးတာဟုတ်လို့နေမှာအဲမိဂန္ဓဆရာကြီးတွေသွားပန်ကြနေအလကားပါမထူးပါဘူးဒီဒီခါတော့မပန်ကြဘူးဆိုပြီးတော့ဒါကသူကငါးယောက်ဆက်သွားတယ်လို့ပြင်ဘူးဒါစစ်သူကြီးဆိုတော့အမှန်ရာထူးကြီးတဲ့ပုဂ္ဂိုလ်အဲဒါယထာ900နဲ့လူအခြေရံပြိဿတွေလိုက်ခြင်းတဲ့ပုဂ္ဂိုလ်လိုက်ကြတယ်ယထာ900နဲ့ယထာဆိုတာမြင်ထားရပါဘူးအဲဒါတွေနဲ့ ညဇာပြတာလာရောက်ပြီးတော့ဘုံရောက်တော့တယ်ညဇာပြတာရောက်တဲ့အခါယူသည်ရှိခိုးပြီးတော့အဲတင်းတင်းရောက်ပါတော့ရမှန်းနေအနာဘကနာဘစကားများလည်းပြောတာများပြောကြလျောက်ထားပြီးတော့မေကွန်မေးလျောက်တယ်အဲမေးလျောက်တယ်ဆိုတော့အဂရိယဝါဒောသမနောဂောရမော အများကဒီလိုပြောနေကြပါလေဗျာတဲ့ငနောကောရမောယံကောရမတိအာကရိယာဝါရောမပြုအပ်ဘူးရောဝါရရှိသည်အာကရိယာယမပြုခြင်းဟာဓမ္မပြဟောတိသတိဟော၏ဒေနာသထောတရားဖြင့်ဒီသာဝေတတိရောဝိနေတိသုံးမနေသည်တဲ့ဟောလို့ပြောနေပါလေဗျာတဲ့မပြုမခြင်းရဘူးမပြုမခြင်းတဲ့ဝါရရှိတယ်မပြုမခြင်းဖို့ရဟောနေတယ် တပည့်တွေမကျွမမပြုမပြင်းမကျင့်အောင်လို့ဘုံနဲ့ဆုံးမနေတယ်လို့အဲဒီလိုလူတွေကပြောနေကြတယ်လူတွေကဆိုဘုရားမကြည်ညိုတဲ့ပုဂ္ဂိုလ်တွေကပြောတာပေါ့အဲ့ဒါဒီတိုင်းဟုတ်ပါလားတဲ့ဒီလိုပြောတဲ့ပုဂ္ဂိုလ်တွေမှာအပြစ်ကင်းပါရဲ့လားကျွန်တော်တို့ကတော့ဉာဏ်တော်မှာကို မကဲရမစွဆွဲလို့ပါဘူးတဲ့အဲအပြစ်မပြောလို့ပါဘူးဆိုတော့မြတ်စွာဘုရားအဲ့ဒါမှာသူ့ဝါဒတွေရှင်းပြီးတော့ဟောတယ်ရှင်းမျိုးပဲဝါဒကအာတိဒီဟပရိယာယောယေနာပရိယာယေနာ မန္တမဝရမနောဝရိယအတုယဝါရောသမနောဘောရမောတိစသည်ဖြင့်အာဂရိယဝါရလို့ငါဘုရားကိုပြောမယ်ဆိုပြောနိုင်တဲ့အကြောင်းတော့ရှိတယ်တဲ့ကရိယာဝါရလို့ပြောမယ်ဆိုပြောနိုင်တဲ့အကြောင်းရှိတယ်ဥစ္စေရာဝါရလို့လည်းပြောနိုင်တဲ့အကြောင်းရှိတယ်အဲဥစ္စေရာဝါရလို့လည်းပြောနိုင်တဲ့အကြောင်းရှိပါတယ်တဲ့ ဒီကုတ်စီဆက်ဆုပ်တယ်ဆိုတဲ့အကြောင်းလည်းရှိပါတယ်ဆက်ဆုပ်တယ်လို့ပြောနေတဲ့အကြောင်းကျဝိနည်းကဖြောက်ဖြက်ပြတတ်တယ်ဆိုတဲ့အကြောင်းလည်းရှိပါတယ်အဲတပတ်စီပူလောင်စေရတဲ့အဲပူလောင်ပူလောင်စေရတဲ့တရားတွေကိုပယ်တယ်ဆိုတဲ့အဲဒီလိုပြောနေတဲ့အကြောင်းလည်းရှိပါတယ်အပကဘော ဘဝပရိသေနောင်ခါကာလဘဝပရိသေမရှိတော့ဘူးလို့ပြောနေခြင်းအကြောင်းလည်းရှိပါတယ်။ဒါဟုတ်ခုခေတ်တုန်းကတရားမကြည်ညိုတဲ့ပုဂ္ဂိုလ်တွေကတရားစွဲချက်တင်ထားတာတွေဒီပါပြောနေတဲ့အကြောင်းရှိပါတယ်။အာသာတကောသက်သက်သာသာနေတယ်လည်းပြောနေတဲ့အကြောင်းရှိပါတယ်။အာရုံရှိခုရှိတာ။မကောင်းတဲ့ဘက်ကနေပြောရင်တော့ဒါတွေကကဲ့ရဲ့တာတွေ။ကောင်းတဲ့ဘက်ကနေပြောလို့ရှိရင်တော့သူကဂုံနေ။အဲမြတ်စွာဘုရားအဲဒီ ရှင်မျိုးနဲ့ပြောနိုင်တဲ့အကြောင်းရှိပါတယ်တဲ့မပြောနိုင်တဲ့အကြောင်းတော့တကယ်ပေါ်ပြမလာဘူးမပြောနိုင်တဲ့အကြောင်းလည်းရှိတယ်အများပြောနေတာမပြောသင့်တဲ့အကြောင်းနဲ့ပြောတယ်မြတ်စွာဘုရားကသူတို့ဟာတွေကိုလုံးလုံးမပယ်ဘူးသူတို့ဟာနဲ့လိုက်ပြီးအလိုက်ပြောတယ်မြတ်စွာဘုရားဖြည့်ရှင်းအဲဒီမှာဒါအချင်းချုပ်ကိုအကျေအားဖြင့်မြတ်စွာဘုရားဖွင့်ပြရတယ်

အာဂိယာယမကျူချင်းကျုံမဓမ္မတရားဒေသိတိဟောတော်မူ၏တေနာသာထောဝါရဖြင့်လည်းဘာဝေတတိတော်ဝိနည်းကြည်ပြီးဆုံးပါသည်ဟု၍ဗမာကောင်းစွာမှန်ကန်လာဝရမနောဆိုသောသူသည်ဝရိယဆွနေရ၏သောပရိယာယော ထိုကြောင့်ဤအတ္တိရှိပါသည်အဲအဂရိယဝါရလို့ဆိုပွဲရအကြောင်းလည်းရှိပါပဲ အဲဒီအကရိယဝါဒလို့ဆိုဝေအကြောင်းကဘာလဲဆိုတော့အာယိတိဟအကရိယဝရာမိကာယတုစရိတသဝစီတုစရိတသမနောတုစရိတသဘာဝကနာအာကုသလနာဓမ္မနာအကရိယဝရာမိသီဟဗျာစေတုကြီးအဟာငါဗျာသည် ကာတုစရိဒတာကာတုစရိုက်ကိုဝစီတုစရိဒတာဝစီတုစရိုက်ကိုမနောတုစရိဒတာမနောတုစရိုက်ကိုအကရိယာမပြုပါမပြုကောင်းဟူ၍ဝရာမိဟော၏အဲမပြုရတဲ့ဝါရဆိုတာငါပြရဲ့ဝါရဒုစရိုက်တွေမပြုရတာဟောနေတာတဲ့ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်ဆိုတဲ့ဒုစရိုက်10ပါးအဲဒါတွေမပြုကောင်းမပြုရဘူးလို့ဟောပါတယ်

ဒေနာသာထောမပြုအပ်ဘူးသောအဝါဒဖြင့်ဒီပါဝကေတတိတော်ဝိနေတိဆုံးဝိနေမိဆုံးမ၏အဲဒုစရိုက်ကုံဒုစရိုက်ဆယ်ပါးမကောင်းမှုအကုသိုလ်တရားတွေမပြုအပ်ဘူးမပြုကောင်းဘူးလို့ငါဟောတယ်အဲမပြုရတဲ့ငါသူနဲ့ဆုံးမနေတယ်ဒါကြောင့်ဘောရမဖေယအဂရိယဝါဒရှိတယ်ဆိုတာ ဒီနည်းနဲ့ပြောရင်တော့ပြောလိုက်တယ်အခြားနည်းနဲ့တော့မပြောလိုက်ဘူးဆိုတာဒီမှာတော့ပေါ်ပြတာအခြားနည်းနဲ့ပြောလိုက်ဘူးလို့ဆိုလိုပါတယ်အခြားနည်းကဘာလို့ဆိုလို့ရှိရင်ဝိရဏဇာတုံမှာတော့အသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေအယူသေးမပေးတာအဲဒါအကရိယအယူသေးအာယူသေးတဲ့ပုဂ္ဂိုလ်တွေယူသေးခြင်းမှုမယူပါဘူးလို့ဘောရမဘုရားဒီလိုယူဆတယ်ဒါကြောင့်မို့အသက်ကြီးတဲ့ပုဂ္ဂိုလ်တွေသူယူသေးမပေးဘူး ဆိုပြီးဘုံနာရီဆွဆွဲအဲ့ဒါကဘုံနာရီဆွဆွဲခြင်းဒီတော့မှာတော့ဘုံနာဆွဆွဲခြင်းနဲ့ကျူးမဲ့မဟုတ်ဘူးဘာလို့လဲဆိုတော့သူကနိဂန္ဓာရီရောနိဂန္ဓာရီကသူတို့အကျင့်မကျင့်လို့သူတို့အကျင့်မျိုးမကျင့်တော့သူတို့အကျင့်မျိုးကခုနကပြောခဲ့တဲ့အတိုင်းဒီကပြုခဲ့တဲ့အကုသိုလ်တရားတွေကိုအောင်ကင်းအောင်ဆိုပြီးတော့ဒုက္ခခံရတာကိုဒုက္ခဝေဒနာတွေ အကုသိုလ်တွေကမကောင်းကျိုးပေးကုန်ရောဆိုပြီးတော့ဒီလောက်ရတာအသာမသာပဲနေဒီမှခံရอืมအဲဆောင်းချောင်းထိုင်နေတာလည်းရှိတယ်။သွားရင်လည်းဆောင်းချောင်းထိုင်ပြီးတော့ခုန်ခုန်သွားခုန်သွားလည်းဒီလိုသွားတယ်။မလည်းရမသွားဘူး။အဲမလည်းရပြီးတော့နေတာလည်းရှိတယ်။မလည်းရပြီးလက်တွေမြှောက်ထားတာလည်းဒီလိုလည်းရှိတယ်။อืมပြီးတော့ရေစင်ကလည်းရှိတယ်။ငါအေးတဲ့ခါကလည်းရေစင်ကဥဒအိုက်တဲ့ခါကလည်း နေဘူးတဲ့ထွက်နေမိဖို့လေးလေးဖို့ဖို့ပြီးသင်္သာတပချင်းဆိုတယ်ကောင်းတယ်မိကပူဇာနဲ့မိဘကလေးဘဝပူဇာနဲ့အဲအခုခံပြီးရတယ်ဒုက္ခတွေခံရအဝတ်မူပဲနေသိရနေရအကောင်းရနေမရှိဘူးဒီကြီးမှာလည်းဒီလိုပဲနေအဲဒီလိုကိုယ်ပင်မဆင်းရအောင်ကျင့်တယ်ကျင့်တယ်အကရိယအဲဒါကြီးအဲဒါကြီးရည်ရွယ်ပြီးတော့ပြောတာနဲ့တူပါတယ် မြတ်စွာဘုရားလည်းအဲ့ဒါတွေတော့ထုတ်တော်မူရုံပြောမယ်အဲ့ဒါတွေလည်းပဲပြူကောင်းတဲ့ဥစ္စာတွေလည်းမဟုတ်ဘူးငါကလည်းအခုမြတ်စွာဘုရားမပြူကောင်းဘူးဆိုတာတဲ့ဒုစရိုက်ဆယ်ပါးတရားတွေပဲသူရုပ်ကလာကားပါပဲဒုစရိုက်ဆယ်ပါးတရားဆိုတာတချို့လည်းပဲပြီးပါလိမ့်မယ်ပြီးပါတယ်မပြီးဘူးတချို့ဓမ္မရိကတွေတောင်ဒုစရိုက်နဲ့ဘုံညာကရိယာဝတ္ထုနဲ့မပြီးတော့ရောပြီးတော့ခေါ်တာလည်းရှိသေးတယ်ဆိုတော့ဒုစရိုက်ဒုစရိုက်တွေပွဲပြီး အဲဒုစရိုက်နဲ့ပုညကရိယာကိုအဲဒုသူစရိုက်နဲ့ပုညကရိယာကိုထုတ်ဆိုတာတူတဲ့အပိုင်းမှတူတယ်မတူတဲ့အပိုင်းကမတူအဲဒုစရိုက်10ပါးဒုစရိုက်10ပါးဆိုတာဘာတွေလဲဆိုလို့ရှိရင်ကာယကံဒုစရိုက်က3ပါးဝစီကံဒုစရိုက်က4ပါးမနောကံဒုစရိုက်က3ပါး10ပါးရှိတယ်အာရံဒုစရိုက်ဆိုတာဘာလို့ဆိုခု၅ပါးပိတာထဲမှာအစက၃ခုပဲအာတိပါဒ သတ္တဝါကိုသတ်ခြင်းအာရိဏဒါနသတ္တဝါဆိုတာခိုးယူခြင်းလူယူခြင်းကာမေတုမိသာသာရမပိုင်းမဆိုင်သောကာမဂုဏ်တို့၌ကျူးလွန်ခြင်းငါးပါးဒီလောက်ဆောက်ခြင်းဒီဒုစရိုက်သုံးပါးအဲဒီလောက်ရှင်းတယ်အဲ့ဒါကိုလွယ်ကူမှတ်ရအောင်ဘုညာဆောင်မှုလေးတော့သိထားပါလေ သတ္တခိုလူကာမေတုသုံးခုဝစီတုစီယာယီသတ္တခိုလူအဲသတ္တခိုလူသတ္တဆိုတော့တတ္တဘာကိုတတ်တယ်ခိုးတယ်လူရခိုးတာနဲ့လူတာကတော့အမှုနဲ့အရင်ပါပဲအညတာအိနေတာပဲသတ္တခိုလူကာမေတုကာမေတုမိစ္ဆာစာကမပိုင်မဆိုင်တဲ့ကာမဂုဏ်တွေမပိုင်မဆိုင်တဲ့ကာမဂုဏ်တွေဒီကံများဆိုရင်တရားဝင် လက်ထထင်းပြန်ထားတဲ့မဟုတ်တဲ့မျိုးသမီးတွေနဲ့အကျူတော်ပေါက်ပြန်လို့ရှိရင်မျိုးသားတွေမှာဒါမျိုးဆက်စားရမျိုးသမီးတွေဆိုလို့ရှိရင်လည်းဒီနောက်ပြုထားတဲ့ရှင်မောမှာတပါးရှားတော့ောက်ျားတွေနဲ့ပြုလုံလို့ရှိရင်သာမဏေဆိုကြတာခံဆိုင်အဲဒါသာမဏေမိစ္ဆာဆိုတာမပိုင်မဆိုင်နဲ့တရားဝင်မပိုင်မဆိုင်နဲ့သာမုံတွေကျူးလွန်ခြင်းအဲဒီသုံးခုကဘာယာဒုစရိုက်ဆိုရမယ်သက်သာခိုလူ ကာမေတုသုံးခုဝစီသူစရာယသတ္တခောလူကာမေတုသုံးခုဝစီသူစရာသုံးခုပါရသူစရာယသတ္တခောလူကာမေတုသုံးခုကာယသူစရာယ သခိုးလူကာမေသူသုံးခုကာယဒုစရိုက်သုံးခုကာယဒုစရိုက် သူတော်ဘာသက်ကိုသတ်ဖြတ်ခြင်းဘာရတုတဲ့ကိုချင်းပြုရတာအဲကိုချင်းပြုရတဲ့ခုဖြစ်လို့ကာရုတဲ့ကိုခေါ်တယ်နှုတ်ကကြောပြီးသားတာလည်းရှိပါတယ်ဆက်လိုက်တယ်အဲဒါဒါဆိုင်လို့သားလို့ရှိရင်ဒါလည်းကာရုတဲ့ပဲခေါ်ရတယ်နှုတ်ကရှင်တယ်ကိုနဲ့တင်းပြီးအောင်ကြည့်ကိုကိုယ်တိုင်ကကိုနဲ့မသားပဲမသားတဲ့လူကတော့ကိုနဲ့ပဲသားရတာ။အားရမင်းကအာရုစိတ်ခေါ်တယ်။ဘုရားဥစ္စာခိုးတာလည်းဒီလိုပဲကိုနဲ့ခိုးရတာပဲ။ နှုတ်ကကြောပြီးခိုးခိုင်းလို့ခိုးတာလည်းရှိတယ်ဒါပေမဲ့ခိုးတဲ့ပုဂ္ဂိုလ်ကကိုယ်နဲ့ခိုးရတာဒါကာဒုစိတ်ပဲဒါမျိုးလုံးမိစ္ဆာသာရကတော့ကိုယ်နဲ့ကျူးလွန်မှာပါပဲခိုင်းရုံနဲ့သူကအပြင်းမရှိဘူးလူများတွေဘယ်လိုလုပ်လဲဘယ်လိုလုပ်လဲခင်အကုသိုလ်လည်းဖြစ်တယ်ဒါမျိုးလုံးဆိုတော့ကတော့ထိုက်ဘူးအဲဒါပါဠိဘာသာအရင်ကကာမမိစ္ဆာသာရကာဒုစရိုက်ကိုဖြစ်မပြုမပြုမပြုတဲ့ ဒုစရိုက်သုံးပါးတဲ့သဗ္ဗခုလူကာမေသူသုံးခုကာယဒုစရိုက်ဒါမှတ်တာဇေပါရဲ့ဒီကတော့၅ပါးပြည်တာတဲ့အခါမှာဒီကလိုသာဓုကဝစီရုစိုက်ကြတဲ့မူတာဝါဒဥဒနာဝါစာသုတဝသံသမပ္ပလာပလေးခုဆိုတော့သူဟောရတာတွေကလည်းတူတူနဲ့ချုံးလို့မရတာခက်စီစီပြည့်ပါတူတူလုံးရင်စကားမချောအဲမှာလိန်နေတာတဲ့ဥဒနာဝါဒလိန်ပြောတာ အဲပိတုနာဝါစာဂုံတိုက်ဟာဂုံချောတာတဲ့လိန်ကြီးဂုံချောသံဖပလာခရုဒဝါစာကျမ်းနဲ့စကားကိုပြောတယ်ဆက်စုချိန်မုံချင်းချောက်တာဟောတယ်အဲ့ဒါကတတိယပါပဲသင်္ခါရဒါပဲနဲ့လည်းဒီမှာသမာသမာသင်္ခါရအဲ့ဒီတော့ပြီးလို့မရပဲဖြစ်အားကြောင့်သံဖပလာပအနှစ်မဲ့အမှန်မဟုတ်တဲ့ပုံမြင်ဝိတုစတွေကိုအဟုတ်လုပ်ပြီးတကလားပြောတယ် အဲဒါကသံဖပလာပလိန်ဒီကုံချော့အဲနှစ်မဲ့ပြောတဲ့လိန်ဒီသားရဲ့ဂုံချော့သားရဲ့အဲနှစ်မဲ့တကယ်မဟုတ်တဲ့ခန္ဓာယစတိတွေကိုပြောတာရဲ့အဓိကသုံးခုနောက်ပြီးတော့လိန်ဒီကုံချော့နှစ်မဲ့ပြောနေအဲဆဲသောစကားဆဲရတဲ့စကားကိုဆဲချင်းချုပ်တယ်ပြန်ဆဲသောစကားဤလေးပါး မှတ်သားဝစီဒုစရိုက်သူကလည်းလည်းရှိရဲ့။ဒါနဲ့ဈေးဟာမှာစင်ပါတယ်ဆိုရင်ရကြမှာရ။အဲဆိုရမယ်။လိန်ဒီကုန်းချောလိန်ဒီကုန်းချောနှင့်မဲ့ပြောနေနှင့်မဲ့ပြောနေသေဟောစကားသေဟောစကားဒီလေးပါဒီလေးပါမှတ်သားဝစီဒုစရိုက်မှတ်သားဝစီဒုစရိုက်လိန်ဒီကုန်းချောလိန် နှင့် ကြံတယ်ဆိုလို့ရှိရင်ဒီညတွေကလည်းမဟုတ်တာပြောရတာတွေများပါတယ်ဘုံတိုက်တယ်ဆိုတာဟုတ်တာနဲ့ပြောရတယ်ပါရံတော့ပါဆိုတော့များသားရင်မဟုတ်တာတွေနဲ့ပြောတာများတယ်ကျောင်းနဲ့တရားနဲ့ချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်ချစ်ခင်ကြည်ညိုမှုပြအောင်ပြောလို့ရှိရင်ဟုတ်တာတွေပြောလို့ရတယ်တဲမဖြစ်ဘူးမဟုတ်တာတွေနဲ့ပြောရတာများတယ်ဘုရားဝါဒတဲမကင်းဘူးဒါဘုရားဝါဒဒီကြောင့်လည်းသူတက်ကပါသွားတယ်ဒါပြီးသူနာဝါစာ အဲဘုဒ္ဓဝါစာပြိကုဏဝါစာဆိုတော့ပြိကုဏဝါစာဂုံးတိုက်တယ်ဂုံးတိုက်ကပြီးသွားတယ်ဘုဒ္ဓဝါစာဘုဒ္ဓဝါစာကျမ်းမ်းနဲ့စကားဆိုဆဲရတာဆဲတာကလည်းပဲအဟုတ်မှန်နဲ့ဆဲတာလည်းရှိတော့ရှိပါတယ်ဒါနဲ့များသောရဲ့မဟုတ်တာတွေနဲ့ဆဲတယ်မခံကြအောင်ပြောမှတော့မဟုတ်တာနဲ့ပြောမှပဲဒါပြီးစိတ်နာတာလည်းဟုတ်တာနဲ့ပြောတယ်စိတ်တော်နာရတာလည်းမဟုတ်တာနဲ့သိနေကြတယ်မဟုတ်တဲ့ဥစ္စာတွေနဲ့မခံကြအောင်လို့ပြောတာတွေ အကျမ်းထမ်းတယ်ပြီးတော့သူကလည်းမုသဝါဒနဲ့များသွားတယ်မကင်းဘူးအနှင်းမဲ့ပြောဆိုတာကတော့တကယ်မဟုတ်တာတွေအဟုတ်လို့ကြီးပြောတာပဲသူကမုသဝါဒနဲ့မကင်းပါဘူးပြန်တွန်းဝင်ပြီးတော့မုသဝါဒဝေရဏိသိက္ခာပဒသမာရိယာမိလို့ဆောက်တည်လိုက်တယ်ဘုရားတွေလည်းပဲသင်ဆောင်ရတယ်အဲဝေစီက၄ပါးလုံးလိန်ဒီကုန်းကျော်နှင်းမဲ့ပြောနှင်းဆဲသောစကားလိန်ဒီချင်းဂုံတိုက်ချင်းအနှင်းမဲ့အန္တာရီစကား မဟုတ်မှာမဟုတ်မဟုတ်တာတွေကိုဟုတ်လို့ဒီကလာပြောခြင်းလင်းကြီးကုန်းချောနင်းနဲ့ပြောနေဆဲတော်စကားတဲ့ခရီးစကားတွေဆေးကြည်မုန်းတဲ့ညာနာမခံတာတဲ့အကြံထစကားတွေဟောလိုက်ငေါလိုက်စကားမျိုးတွေအဲပါလေအလုံး၄ခုရှိတယ်လင်းကြီးကုန်းချောနင်းနဲ့ပြောနေဆဲတော်စကားဤ၄ပါးမှသာဝစီဒုစရိုက်ဘာဒုစရိုက်က၃ပါးဝစီဒုစရိုက်က၄ပါးဆို9ပါးရအဲဒီ9ပါး လုံယုံနေလို့ရှိရင်သီလစင်ကြယ်ပါပဲဒီခုနှစ်ပါးအရေးကြီးတယ်မိစ္ဆာဇီဝဆိုတာလည်းဒီထဲမှာဒီခုနှစ်ပါးနဲ့လည်းမိစ္ဆာဇီဝဖြစ်တယ်ဒီခုနှစ်ပါးကျင်ကြောင်းနေမိစ္ဆာဇီဝမတရားတဲ့တဝင်းမှုလည်းမရှိတော့ဘူးနောက်တစ်ခုကမနောဒုဇာယတဲ့နောဒုလည်းကတော့စိတ်ထဲစိတ်ကူးပြီးတော့ဖြစ်နေကိုယ်မူရမပေါ်သေးဘူးနှုတ်ကမပြောသေးဘူးစိတ်ထဲတွေကြံစည်နေတယ် မိစ္ဆာပြာပါဒမိစ္ဆာဒိဋ္ဌိတဲ့ပါဠိလိုလဲဆောင်းထားရင်ဒီလိုလဲပါပဲမိစ္ဆာပြာပါဒမိစ္ဆာဒိဋ္ဌိအဲဒါတော့ပါဠိပါဠိရဲကစကားကြီးချို့ယူထားတယ်ဒီလိုနဲ့ပြီးအောင်အဘိဓါကိုအဘိဆိုပြီးတော့ဇာဘာရကိုဇာဘာဆိုပြီးအဘိဇာဘာအဲမိစ္ဆာတွေကအယူမှားတာပဲယူမှားတာအဲဘိဇာဇာဘာရမိစ္ဆာတွေကြီး ဒါစိတ်ကူးရတယ်ဖြစ်တာဘိဓါဆိုတာသဘာဝပိုင်ဆိုင်တဲ့စီးပွားဥစ္စာတွေကိုယ်ပိုင်ဥစ္စာလုပ်ချင်တာကိုယ်ပိုင်ဥစ္စာဖြစ်ပါစေဘယ်ပုံပဲနည်းနဲ့အပိုင်ယူရမလဲအပိုင်ပြရမလဲရန်နေတာတွေကျန်ပါတယ်ကိုယ့်ပစ္စည်းအနေနဲ့သူများပစ္စည်းတွေကိုယ့်ပစ္စည်းအနေနဲ့ကျန်နေတာဘိဓါခေါ်တယ်ညာဘာလားဆိုတာကတော့သူဘာတွေပေးပါစေပြက်ပါစေဒီဒီပြည့်စီလို့ကြံစီတွေသိကူးလို့ အကုန်ပဲနည်းနဲ့ပြေပါမလို့အကုန်ပဲနည်းနဲ့ပြေအောင်လုပ်ပါမလို့ဒီပြေပါလေပြက်ပါလေပြေရသေးဘူးနေအဲဒါဇာဘာရဖြင့်ယူမားတယ်ဆိုတာကတော့မေတ္တာရိတိဆိုတာ62ပါးအများကြီးရှိတယ်။ဒါပေမဲ့ဒီမှာလူရင်းကတော့ကံကံရင်အကျိုးမရှိဘူးဆိုတဲ့မေတ္တာရိတိပါ။ကုသိုလ်ကံမရှိကုသိုလ်ကံရင်အကျိုးမရှိအကုသိုလ်ကံမရှိအကုသိုလ်ကံရင်အကျိုးမရှိနောင်တမလွန်ဘဝမရှိအဲဒီလိုယူတဲ့ အယူဟာမိစ္ဆာဒိဋ္ဌိပဲဒီမှာလူရင်းကတော့ဒါအရင်းငံပါပဲဒီပြင်မိစ္ဆာဒိဋ္ဌိတွေကတော့ဒီမှာလူရင်းမဟုတ်သာသနာဒိဋ္ဌိဥစ္စာဒိဋ္ဌိဆိုတာတွေကဒါတွေကတော့အပြည့်မကြည့်ဘူးအဲဒီကံကံအကျိုးမရှိဆိုတော့မိစ္ဆာယူဟာပြည့်ကြည့်တယ်ပဲလေးပါးမကြတယ်မကောင်းမှုအကုသိုလ်တွေလည်းပွားတယ်သာသနာဥစ္စာဒိဋ္ဌိတွေကတော့အဲဒါတော့ဥစ္စာဒိဋ္ဌိကပြုလို့ရှိရင်ကံကံအကျိုးမရှိဆိုတာလည်းခတ်တူတူပဲအဲသာသနာဒိဋ္ဌိကဘယ်တော့ပြင်မကြည့်ဘူး အေးမြမပြည်မြမလောကတွေမှာလည်းပဲသာသနာ့ရည်ရည်ရှိတဲ့ပုဂ္ဂိုလ်တွေရှိနေတာပဲဒီကတော့ဒီကတော့ပြင်မပြီးဘူးအဲဒါအခုပြည်ကြီးတာကကံကံရင်ကျိုးမရှိလို့ယူတာယူမှားတာတဲ့အဘိအဘိဇာသရဝစီစဉ်ကိုကိုယ်ပိုင်ဥစ္စာအဖြစ်နဲ့ပြုလို့မူရာဂာရသရဝတွေပြပါစေပြပါစေလို့ကြံစီမူအိဇာရေတိကံကံရဲ့အကျိုးမရှိလို့ကြံစီယူဆမှု အဲသိကူးတဲ့ရင်ဖြစ်နေတာမနောကနိုင်ငံမှာစိုးစိုးရင်းရင်းဖြစ်နေတာမနောကဘယ်လေးပါးကြားနေနိုင်လဲအဲဆိုရမယ်အဘိဓါရာသိဓါရာယူမှားတာယူမှားတာသုံးပြာမနောတုစရိုင်းသုံးပြာမနောတုစရိုင်းအဘိဓါရာသိဓါရာယူမှားတာယူမှားတာသုံးပြာမနောတုစရိုင်း ပါ အာဂိယဝါဒတွေကမကဲရတဲ့ဘူးတဲ့မြတ်စွာဘုရားအသက်ကြီးတဲ့ပုဂ္ဂိုလ်တွေယူသေးဘူးရမရှိဘူးမြတ်စွာဘုရားယူသေးပေးရတဲ့ပုဂ္ဂိုလ်မရှိဘူးယူသေးပေးလို့ရှိရင်ယူသေးခံတဲ့ပုဂ္ဂိုလ်တွေဒုက္ခရောက်ဖို့ပဲရှိတယ်အဲမြတ်စွာဘုရားလည်းပို့ပြီးတော့မြင့်မြတ်တဲ့ပုဂ္ဂိုလ်ကမရှိတော့ယူသေးပေးရဒါကြောင့်အာဂိယဝါဒလည်းမဆိုလိုက်ဒီကကိုယ်ကငါကျင့်တဲ့အကျင့်မျိုးတွေဒီကတာအကျင့်မျိုးတွေမပြုတာလည်း မပြုတ်ရင်လည်းမပြုတ်တာအဲ့ဒါတွေအကြောင်းပြုပြီးတော့အကရိယာဝါဒလို့ဆိုတယ်ဘူးနောက်တစ်ခုအကရိယာဝါဒရှိတယ်ကုသိုလ်ကောင်းမှုတွေမပြုတ်ရဘူးလို့ဟောပြောတဲ့ဇာအကရိယာဝါဒဆိုတာရှိတယ်အဲ့ဒါလည်းမြတ်စွာဘုရားမဟောလည်းမဟုတ်ဘူးလားတော့ကုသိုလ်ကောင်းမှုတွေမပြုတ်ရဘူးလို့မဟောပြုရမယ်လို့ဟောတယ်တော့နာပါအဲ့ဒါကြောင့်သာဘုရားကိုမှန်မှန်ကန်ကန်နဲ့ပြောမယ်ဆိုရင်တဲ့အဲဒီဒုစရိုက်တွေအကုသိုလ်တရားတွေမပြုတ် မပြုဘူးလို့ဟောလို့ရှိရဲ့ဒီလိုပြောနေတယ်ဒီလိုပြောရင်မှန်တယ်အပြစ်မရှိဘူးဒါပဲဟောနေတာပဲအကုသိုလ်ဒုစရိုက်တွေမပြုဘူးရငါပြဟောတယ်အဲ့ဒါမပြုဘူးရမှာအစဉ်၃ဆင့်နဲ့မပြုဘူးရသဆိုရဟောတယ်သီလအစဉ်နဲ့မပြုဘူးသမာဓိအစဉ်နဲ့မပြုဘူးပညာအစဉ်နဲ့မပြုဘူးဟောတယ် သီလအဆင်းနဲ့ဆိုရင်ကာယကံဝစီကံမြောက်ကျူးလွန်တဲ့ကာယဒုစိတ်ကိုဗီဒုစိတ်တွေကင်းဖို့ရမယ်ဆိုတာကဟောတယ်ဗျာအဲငါးပါးသီလဆောက်တည်ရဲအာဇဝရံကသီလဆောက်တည်ရဲဆိုရင်ခွန်းကတည်းကကာယဒုစိတ်ကိုဗီဒုစိတ်တွေညွန်ကျူးရတော့သီလစင်ကြဲနေရှင်ရဟန်းဆိုတော့ပြောကြရမရှိဘူးသိတဲ့သီလတွေတော့အများကြီးပါတယ်အဲကာယဒုစိတ်ကိုဗီဒုစိတ်တွေမပြုတ်ရသီလဆောက်တည်သောအာဖြင့်သီလကျင့်သုံးသောအာဖြင့်မပြုတ်ရငါဗျာဟောတယ် အဲနနောကံကတော့ဗီလာနေတော့မပြီးဘူးဒါသမာဓိနယ်ကလည်းပဲသမာဓိတရားသမထဇန်တရားတွေရအောင်ကျင့်သုံးနေခြင်းဖြင့်အာဟုသိုလ်စိတ်ကူးတွေပြယုဌာနေကုန်မရှိရဘူးဒါကတော့အာဟုသိုလ်ပြယုဌာနေမဖြစ်ရင်ဘာဒုစက်ဝိသုစက်မြောဒုစက်တွေပဲရောက်တော့မလို့စိတ်ကူးမှမဖြစ်တော့လည်းလောဘဒေါသစိတ်ကူးတွေမရှိရဘူးအဲဒါကျင့်နေလို့ရှိရင် မနောတုစိတ်တွေလည်းကင်းတယ်တဲ့စိတ်စိတ်ကူးရနေတဲ့ဖိဇာသူတော်ဘာစီစဉ်ကိုညာစီမှုသူတော်ဘာစီစဉ်ကိုရလို့တမှုညာစီမှုအဲသူတော်ဘာစီစဉ်ကိုရှေ့ရှုညာစီမှုရလို့တမှုရှေ့ရှုညာစီမှုအဲပါတွေမဖြစ်တော့ဘူးတဲ့အဲတဘာဝကတဘာတွေဒီပါစေပြက်ပါစေလူသာမဟုတ်ဘူးရှင်နေမဲ့ပြည့်ရဘိုးရစသည်ဒီပါစေပြက်ပါအဲဒီလိုပါတွေညာစီမှုလည်းမဖြစ်တော့ဘူးတဲ့ရပါတာလည်းကင်းတယ်ဒီတော့ကံကံရင်ကျိုးမရှိဆိုတာကတော့ ဘာဝနာလုပ်အားထုတ်နေတဲ့ပုဂ္ဂိုလ်ကမိစ္ဆာတွေမရှိပါဘူးမရှိတော့လည်းတရားထုတ်နေတယ်အဲသမာဓိဘာဝနာအကျင့်ကိုကျင့်ရင်လည်းမနောဒုစိတ်ကစပြီးတော့ဒုစိတ်တွေကင်းတယ်အဲဒီလိုကျင့်ဝယ်ရတဲ့ဆိုဗျာဟောတယ်ဒါနဲ့အမြင့်ပြရတာဆိုအမြင့်တယ်မပြသေးဘူးဝိပဿနာဘာဝနာကျင့်ကျင့်ရမယ်တဲ့ဝိပဿနာဘာဝနာကျင့်ကျင့်ပြီးအရိယာမဲရောက်မှအမြင့်ပြပြတ်တယ် အခုယောဂီပုဂ္ဂိုလ်တွေတရားထုတ်နေရတဲ့အဲဒီဝိပဿနာဘာဝနာအဆင့်ကအမြင့်ဆုံးကနေပြီးကျင့်တယ်။သီလကတော့သောသောသီလခန္ဓာလို့ပြည့်စုံနေပါပြီ။ဘုရားခေါ်ပါနဲ့။ဘာယကာမဝစီကာမအာဇီဝတုပရိတုတော်ဟောဒီ။ဘုရားခေါ်ပါနာတရားအားလုံးမိစေဖို့ပါပင်လေ။အတ္တတို့တရားတို့သောယောဂီပုဂ္ဂိုလ်ဤကာယကံမှာ ဘာယကံကိုမှုသည်လည်းကောင်းဝစီကံအောင်ဝစီကံနှုတ်မှုသည်လည်းကောင်းအာဇီဝအတမုံမှုသည်လည်းကောင်းသူပရိသုတော်ကောင်းစွာဆင်ပြေခဲ့သည်ဟောဒီဖြစ်ပေ၏တရားတို့တဲ့ပုဂ္ဂိုလ်တရားထုတ်မိကြတဲ့သူစောစောပိုင်းကတည်းကပါအင်းနှစ်ပေါင်းတော့တော်တော်များပါပြီဆင်ပြေလာတာခဏပြောတယ်မာနိပါဒဆိုင်တဲ့သူစိုက်တွေကင်းတယ်နှုတ်ကပြောတဲ့လင်မီမှုစိုက်ရတော့ဝစီသူစိုက်တွေလည်းကင်းတယ်အဲဒီဒီကြရစောစောကပြည့်စုံရည်တဲ့ သောသောကမပြည့်စုံတောင်မှတရားထုတ်တာနည်းကြတော့ဒီလားဆောက်တည်ပြီးတရားထုတ်ရတာကိုအဲဒီလားဆောက်တည်တဲ့ကြရပြည့်စုံနေပြီအဲတရားထုတ်နေတာပြည့်စုံပါတယ်သောသောကလည်းပြည့်စုံမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းရှုနေတော့ရှုတိုင်းရှုတိုင်းတမာရီရလည်းဖြစ်တာပဲရှုတယ်ဆိုတာဟာဗမာဝါယမနဲ့အာထုံမှဖြစ်တာအာမထုံရင်လည်းဖြစ်နေမှာတော့ ဒီတိုင်းဒီတိုင်းနေမှတ်မိအောင်ကြောင်းရဆိုင်ရတယ်။ကြောင်းရဆိုင်မှမှားရတဲ့ပฏิဖြစ်မှားရတဲ့ပฏิဖြစ်မှမှတ်မိတဲ့အာယုံပေါ်မှာစိတ်တည်ကြီးတဲ့မှားရမှားရအောင်လို့စိတ်တိတ်ကကပြီးတည်တဲ့ဖောင်းနေဖောင်းတာပေါ်ပဲတည်တယ်။ဒီရင်အာယုံတွေဘယ်မှမသွားဘူး။အဲဗိဇ္ဇာတွေပြဘာတွေပဲဖြစ်တော့ရင်းနိုင်။ဒိနေဆိုရင်ဒိနာပေါ်မှာပဲအဲညောင်းတယ်၊ပူတယ်၊နားတယ်၊ကျင်တယ်၊ကြိုက်ခဲတယ်၊ကိုယ်တယ်၊ဆန့်တယ်စသည်ဖြင့် ဘောရဘောရတွေအကုန်လုံးလိုက်ပြီးတော့ရှုမှတ်နေဒီမှာပဲကြည့်တာဈဉံကြောင့်လည်းခါဆိုလို့ရှိရင်ကြွရဲလမ်းနဲ့ချရဲဘုံမူရပေါ်မှာပဲစိတ်တည်နေဖြစ်ဖြစ်ဘယ်မှမရဘူးအဲစိတ်သမာဓိမနိုင်သေးလို့သမာဓိမကောင်းသေးလို့စိတ်တခြားထွက်ရင်လည်းထွက်တဲ့စိတ်ကလေးမှတ်ပြီးတော့ပယ်ရရပြီးသွားမှတ်ပြီးတခါပေါင်းနေစိတ်နဲ့ကြက်ရပြန်ရောက်အဲဒီတော့ရှုမှတ်နေတော့သမာဓိလည်းပဲဖြစ်နေတာပဲဝိပဿနာသမာဓိအဲဒီသမာဓိဖြင့် အဘိဓါသူတော်ဘာစီစဉ်ရှိရှိကြံစည်မှုအကုသိုလ်မဖြစ်သိတည်ခြင်းနဲ့လည်းဖြစ်တယ်မပြတာမှလည်းဖြစ်ဘူးဒါတရားမနိုင်လို့ဖြစ်သွားတော့ဆက်ချင်းမှနိုင်တယ်အဲဒီကျွကျွလုံးလည်းသိမဖြစ်ပါဘူးနည်းနည်းပါးပါတော့သိမနိုင်သေးခင်ဖြစ်တတ်ပါတယ်ရှင်းရင်လည်းမှလိုက်ရင်ကြောက်တာဒါပါကဒီပါတွေဒီပါတွေပြပါလေစီဆိုးတဲ့ဒေါသအဲဒီပါတွေပြပါလေရှိအောင်လာကြံစည်မှုဖြစ်ပါဘူးစီဆိုးတာတော့တစ်ခါတစ်ခါရှိနေတယ်ဖြစ်ရင်လည်းရှုမှလိုက်ရင်ကြောက်သွားတာ မိစ္ဆာဒိဋ္ဌိကတော့လုံးလုံးရှိဘူးစတယ်ကတော့ဗမာရိတွေရှိတယ်တရားအထုတ်တယ်အဲဒါသမာဓိဝိပဿနာရှုနေတဲ့သမာဓိရှင်လဲမနောကဒုစိတ်တွေပဲနေတာပဲအဲဒီလိုပဲဝိရဏဆော်တရားဟောတယ်ဒါအမြင့်ပြရတာမပြသေးဘူးအဲဝိပဿနာရှုလို့ဒီလေသားတွေလုံးလုံးဖြစ်ခွင့်ရှိမှဉာဏ်ဖြစ်မှာတဲ့ မာယာမာယာအာယုံမှာစိတ်ကလေးတည်ပြီးဓမ္မာရီဖြစ်တဲ့အခါကျတော့မှတ်တိုင်းမှတ်တိုင်းမာယာရဲ့အာယုံယုတ်ကတရားမှတ်ပြီးနေတဲ့စိတ်နာတရားဒါလည်းတစ်ခုရှိတယ်။ဖောင်းတယ်မှလို့ရှိရင်ဖောင်းတာလေးနဲ့မှတ်ပြီးတာလေးနဲ့ဒါလည်းတစ်ခုပဲရှိတယ်။ဖောင်းနေတဲ့ကိုကိုကြီးနဲ့တကွာငါရဲလို့ဆိုတာမရှိဘူး။မှတ်ပြီးနေတဲ့ငါရဲလို့ဆိုတာမရှိဘူး။အဲဖောင်းတယ်လာတယ်တောင်းတင်းလှုပ်ရှားတဲ့သဘောနဲ့မှတ်ပြီးတဲ့ စိတ်နာတရားဒါပဲရှိတယ်ယုံနဲ့နာနှစ်ပါးပဲရှိတယ်အခုပိုင်းကျရင်ရှင်းပြရနှစ်ခုနှစ်ခုပဲရှိဘိနေမတဲ့ခါလည်းယုံနဲ့နာကိုယ်ရမတဲ့ခါယုံနဲ့နာကြွတယ်လမ်းတယ်ချတယ်မတဲ့ခါလည်းကြွလမ်းချတာယုတ်မှတ်ပြီးတာကနာအဲဒါကဆိုယုတ်မှတဲ့ခါယုံနဲ့မှတ်ပြီးတာနဲ့အဲဒီနှစ်ခုပဲရှိနေတာတွေ့တယ်ဒါလည်းနှစ်ခုရှိတယ်မြတ်စွာဘုရားယုတ်တရားနာတရားနှစ်ပါးရှိတယ်ဆိုတာဟုတ်တာပဲလို့ကိုယ်ပိုင်ညာရှင်းပြလို့ရှိတယ်နာမရူပပဲရှိတာနဲ့ဝိပဿနာနဲ့ အကြောင်းကျိုးတွေပဲကြားပြီးတဲ့နောက်မတိုင်းမှာလည်းဖြစ်ပြီးကြောက်သွားတယ်ဖြစ်ပြီးကြောက်သွားတယ်မမြဲဘူးဟိုကမှလိုက်လည်းကြောက်သွားခေါင်းလည်းဆိုကြောက်သွားဘိန်းလည်းဆိုကြောက်သွားသိကူရဆိုကြောက်သွားညောင်းလည်းပုဒနာချင်းကြခဲ့ရသွားလည်းမရင်မရင်ကြောက်သွားကိုယ်ရဆန်းလည်းသွားလည်းကြောက်သွားကြွတယ်လမ်းလည်းချတယ်ကြွရင်လမ်းနဲ့ဂုံးကုန်ပြီးလိုက်ကြောက်ကြောက်လိုက်အဲဒီတော့ကြောက်ကြောက်လိုက်တော့မမြဲတဲ့တရားတွေပဲအိဆာကဟုတ်တယ်ဖြစ်ဖြစ်ဖြစ်ချင်းနဲ့ဆင်းရဲတွေပဲကိုယ်လိုတိုင်းမရှိဘူးသူသွားတိုင်းသူဖြစ်ပြနေတာအနာတတရားတွေပဲလို့ရှင်မှရင်သဘောကျပြီပြီးတာ အဲဝိပဿနာဉာဏ်ကြီးအဲဒီတော့ဖြစ်ဖြစ်အနိစ္စဒုက္ခအနတ္တတွေသိနေလို့ရှိရင်အဲဒီရှုမိတဲ့အာရုံနဲ့စပြီးလောဘဒေါသကိလေသာဘာမှကိုမဖြစ်နိုင်ဘူး။ဒါရှုမိတဲ့အာရုံနဲ့စပြီးကျင်းတာ။အာရမဏနုတိယကျင်းသွားတယ်။မရှုရင်အဲဒီမြညာကြတွေ့ရတဲ့အာရုံနဲ့စပြီးလောဘဒေါသမဟာကျင်းနိုင်။အဲရှုလိုက်တော့အဲ့ဒါတွေမပြည့်ဘူး။ဒါကြောင့်လောဘဒေါသမောဟတွေ မြင်ရကြတွေ့ရတဲ့အာရုံနဲ့စပ်ပြီးတော့ဖြစ်မဲ့ကိလေသာတွေရှူလိုက်ရှူလိုက်ငြိမ့်နေတယ်ဆိုတာအာရဏနုတိယကိုတကယ်ကအားရှင်တယ်ကဝိပဿနာနဲ့ပဲဝိပဿနာညာပြည့်စုံတော့ယုံနာတခါရငြိမ့်တဲ့နိဗ္ဗာန်ရောက်သွားပြီဆိုရင်တော့အောက်တည်ဆုံးသောတာပတ္တိမဲ့ကိုအဲသောတာပတ္တိမဲ့ရောက်သွားလို့ရှိရင်တော့သက္ကာဒိဋ္ဌိဝိသိကိစ္စသီလပဒပရမာသအာရုံဖြင့်၃ပါးအကုန်ကင်းတယ်။အင်းယုံနာစု၅ပါးဟုထင်မှုမရှိပါအစတုန်းက ယုံနာနာနဲ့တွဲဖြစ်နေကိုကြီးအဲ့ဒါလည်းငါလို့ထင်နေတာကိုမြင်တာလည်းငါကြားတာလည်းငါဒီလိုထင်တာမဟုတ်ဘူးတဲ့ခုတော့အင်းယုံနာနာနှစ်ခုရှိတာပဲလို့ဒီလိုပဲရှင်းပြီးတော့ပြီးသက်တာဒီရှင်းတဲ့ဘုရားတရားငါလည်းစပြီးစတော့ယုံမှချင်းဖြစ်ခြင်းနဲ့ဖြစ်မှာပေါ့လေအခုကိုဖြစ်တော့ဘူးတဲ့ဒီကဇေဝနောက်ဝနဲ့စပြီးတော့လည်းအတ္တအစွဲနဲ့ယုံမှဖြစ်ခြင်းနဲ့ဖြစ်အခုမဖြစ်တော့ဘူးတဲ့အဲသောတာပတိမေကိုရရင်ဖြစ်တော့ သီလဗရာဗရာနာနဲ့ဟိုချင်းကောင်းနှုံးတို့ဒီချင်းကောင်းနှုံးတို့ဟိုပါလာကောင်းနှုံးဒီပါကာလာကောင်းနှုံးတို့နဲ့အဲဒီလိုအဲကျင့်တရားနဲ့စပြီးတော့အယူလွဲမှားမှုတွေသီလဗရာဗရာနာကလည်းမရှိတော့ဘာလို့လဲတော့ကိုကနိမလာမှာကျင့်လာမှာရတာကိုပဲသိပြရတယ်ပဲယုံတော့မှာဇောလာတော့ဒါရင်မကဘူးတဲ့ပယ်လေးပါးကြတာကိုကျမ်းသားနဲ့လောဘဒေါသမောဟတွေဖြစ်တော့ဘူးသူတို့ဘာသက်ခံနိုင်လောက်အောင်သူတို့ဘာဥစ္စာခိုးနိုင်လောက်အောင်လိန်နိုင်လောက်အောင်အတော်မတရားပြုနိုင်လောက်အောင် အဲဒါကျမ်းနာနဲ့ကိလေသာတွေလည်းမဖြစ်တော့ဘူးတဲ့အဲ့ဒါအောက်ထစ်ဆုံးတာသောတာပတိနဲ့ဒါလည်းမြစ်ပြတ်ပဲပါအဲဒီလိုပဲနေအောင်လည်းဆိုရဟောတာအာကိရိယံဝရာမိရဲ့နေကေသံမြတ်စွာဘုရားဘောကနာသုရဓမ္မနာယုံညာသောအကုသိုလ်တရားတို့ကိုအာကရိယံမပြုအပ်ပြီးမပြုအပ်မပြုခြင်းကိုအာငါဒီဝရာမိဟော၏အဲ့ဒါလည်းမပြုပါဘူးသီလနယ်ကလည်းမပြုနဲ့ဓမ္မာရီတရားနဲ့ရှင်းပြီးတော့လည်း အဲဒီအကုသိုလ်တရားတွေမဖြစ်အောင်ကျင့်ဝိပဿနာတရားတွေကျင့်ပြီးတော့လည်းအကုသိုလ်မဖြစ်အောင်ကျင့်ရမယ်အရိယာမညာဖြင့်လည်းဒီအကုသိုလ်တရားတွေကျင့်စေရမယ်နောက်ပြီးတော့နာရာမိမဲ့နာရာမိမဲ့တွေဆိုတော့ပို့ပြီးတော့ကိလေသာတွေကျင့်ကျင်သွားတာဟောအကုသိုလ်တရားတွေအာတမေရောက်တဲ့အခါကျကိလေသာတွေကုန်ကင်းအဲဒီလိုကျင့်အောင်ငါဘုရားဟောတယ်တဲ့ခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဒါတွေအားထုတ်နေရတာမျိုးပါ အဲသူကတူတူလေးပဲဟိုမှာဟောတော့ကာဒုစရိတာသာကာဒုစိုက်ကိုဝဇိရုပိရိတာဝဇိရုစိုက်ကိုမနောတုပြမနောတုစိုက်ကိုအာကရိယံမပြုဝဇီကောဝါမပြုခြင်းကိုအာငါပြတိဝရာမိဟော၏အနေကိရဏများသာဘုနာဘာဝကနာယုံညံမသာဘုရားနမနာအကုသိုလ်တရားတို့အာကရိယံမပြုမလို့ခြင်းကိုအာငါပြတိဝရာမိဟော၏အဲကြောင့်မို့ငါပြအာကရိယဝါဒလို့ပြောမယ်ဆိုပြောနိုင်တယ်ဒါတစ်ချက် နောက်ထို့တွင်ကိရိယာဝါဒဒုတိယအတမောသတိဟပရိယာယောယေနာမံပရိယာယေနာသမဝရမနောဝရိယပရိယာဝါရသမနောဘောရမကိရိယာယသာဓမ္မတေတိတိနသသဝေဝိနေတိအဲကိရိယာဝါရဉာဏ်ကောရမကိရိယာဝါရရှိတယ်အပြုဝရပဲဟောတယ်အဲဒီဝါရဖြစ်တာကရဆုံးမတယ်လို့ဒီလို ပြောနိုင်ခြင်းအကြောင်းလည်းရှိပါတယ်ဒါကဘာလို့ဆိုတော့အာဟိတိယကိရိယဝရမီသာသူစရိဒါသဝိသူစရိဒါသမနောသူစရိဒါသနေကေတံအနေပင်အနေကေတံကုသလနာဓမ္မနံကိရိယဝရာမိသိယဗျာစေတုကြီးအာငါတိသာသူစရိဒါသကာသူစရိုက်ကိုဝိသူစရိဒါသဝိသူစရိုက်ကိုမနောသူစရိမနောသူစရိုက်ကိုကိရိယံ ကျုခြင်းကိုဝရမီဟောတော်မူ၏အနေကိတံမြတ်စွာဘုရားကုသလဓမ္မနာကုသိုလ်တရားတော်ကိုကိရိယာပြုခြင်းကိုဝရမီဟောတော်မူ၏ခုနကလည်းကြောင်းရပါပဲခုနကမကြည့်ပါအခုကကြည့်ပါခုနကဒုစရိုက်အခုကသူ့စရိုက်ဒါပါပဲအဲဒုစရိုက်10ပါးမပြုလို့ဟောလို့အကိရိယာဝါဒလို့ပြောမယ်ဆိုပြောနိုင်တယ်သူ့စရိုက်10ပါးကိုပြုဖို့ဟောတဲ့အတွက်ကိရိယာဝါဒလို့ပြောမယ်ဆိုပြောနိုင်တယ် အဲဒုစရိုက်၁၀ပါးတော့ခုနပြီးပြီအဲသက္ကာခုလူကာမေသူသုံးခုကာယကံဗာဏိပါဒဒေနကံမှုဆိုင်ရာကာယဒုစရိုက်၃ပါးသက္ကာခုလူကာမေသူသုံးခုကာယဒုစရိုက်ဒိဏီကုန်းချောနဲ့နဲ့ပြောနေဆယ်တော်ဆယ်ကဒီလေးပါမှတ်သားဝစီဒုစရိုက်ဘုဒ္ဓဝါဒကိတ္တနာသုတ္တဝသံဘပလာလေးအဲဒီဇာတိ ယူမှားတာပုံညာမနောဒုစရာဤဒိဋ္ဌာပြဘာရမေတ္တာရဲ့ဒီအားလုံးဆယ်ပါအဲဒီဓာရုစိတ်သုံးပါးမှကြင်ကြံလို့ချင်းဓာတုစိတ်ဖြစ်တာပဲဝစီရုစိတ်လေးပါးမှကြင်ကြံဝစီတုစိတ်ဖြစ်တာပဲမနောရုစိတ်သုံးပါးကိုပယ်လို့ရှိရင်တဲ့ကြင်ကြံတယ်လို့မဆိုပါဘူးကျင်လုံးကျင်ဆိုရပယ်မှပဲဖြစ်တယ်အဲဘိဇာမှကြင်ကြံမာကြီးဆိုရုံနဲ့မရှိဘူးသို့သော် အဲသူဘာပစ္စည်းလိုချင်တဲ့ဥစ္စာပြင်းဆောင်ပါကြီးဆိုပေမဲ့လိုချင်တာဖြစ်ခြင်းဖြစ်မှာပဲအဲဇာကာရမှာပြင်းဆောင်ပါကြီးဆိုပေမဲ့စိတ်ဆိုးတာကမဖြစ်ဘူးလို့ပြောနိုင်ဖြစ်ခြင်းဖြစ်မှာပဲဒါကြောင့်သူ့တော့ပယ်ရတယ်ပယ်တော့ခုနပြောတဲ့တိုင်းသမာဓိနဲ့ပညာနဲ့ပယ်ရတယ်ဒါကြောင့်ရင်းဆယ်ပါးမှာရှင်ပယ်ရတယ်ခုနကပြောတဲ့ဓာတုစိတ်၃ပါးဝစီတုစိတ်၄ပါးအဲဓာတုစိတ်၃ပါးဝစီတုစိတ်၄ပါးမနောတုစိတ် 3ပါးအလုံးပေါင်းလို့ရှိရင်10ပါးဒီတဲ့10ပါးယင်း10ပါးမှာယင်းပဲကဓာတာသူဇာယီဒီတဲ့10ပါးဆိုတာဘာတွေလဲခုနက10ပါးကယင်းနာပယ်တာပါပဲကာယဒုစိုက်3ပါးနဲ့ဝစီဒုစိုက်4ပါးသင်ဆောင်တာအဲကာယဒုစိုက်ဝစီဒုစိုက်မနောဒုစိုက်3ပါးကိုပယ်တာကမနောဒုစရိုက်ခိုင်လာလေဆိုရမယ် ယင်းစေပါမှာယင်းစေပါမှာယင်းပေကယင်းပေကသတ္တသုစရာယသတ္တသုစရာယင်းစေပါမှာယင်းစေပါမှာယင်းပေကယင်းပေကသတ္တသုစရာယသတ္တသုစရာယင်းစေပါမှာယင်းစေပါမှာယင်းပေကယင်းပေကသတ္တသုစရာယသတ္တ 83ပါးဘာတိပါဒစသည်မှာကျင်ရမယ်လို့ဆိုပြရဟောမကြည့်ပါဘူးလို့ဟောအဲဟုတ်တယ်မကြည့်ရဘူးလို့ဟောမကြည့်ရဘူးလို့ဟောတော့ဘာတုစိတ်ကိုကျင်ရမယ်လို့ဆိုတာပါပဲဘာတုစိတ်ကျင်ရင်ဘာတုစိတ်ကျင့်လို့အနတ္တရဟောသူစိတ်တယ်ပါသူစိတ်တယ်ပါရာဒနဲ့ရှင်းအာဟုသောဒုစိတ်တွေအကုန်လုံးဖယ်နေမိတယ်အောင်လို့ကျင့်ရမယ်လို့ဟောတော့ဒါကိရိယာဝါဒ သူ့စိတ်တွေပြုရမယ်။ဒါသူ့စိတ်ပြုရမယ်ဝိသုစိတ်ပြုရမယ်မနောသူစိတ်တွေကိုပြုရမယ်ပေါင်းများရမယ်။အရဟတမေတရားတွေပြုရပေါင်းများရမယ်။ဒါဟောတော့အဲဒါအကြောင်းပြုပြီးပြောမယ်ဆိုရင်အာဘုရားကိရိယာဝါဒလို့လည်းပြောနိုင်ပါလေ။ဆိုတော့ဒီဟာသစ္သူကြီးကသူ့ဆရာတွေဆွဆွဲတာနေနဲ့ဘုံကွာနေတာမြတ်စွာဘုရားဟောတာရင်းကြီးကြီးလေးသင်္နေမွေတွေဟောနေ ရာတရားတွေရှင်းမှာပေါ့ပညာကြီးတဲ့ပညာကြီးပဲအဲရာတရားတွေသူတရားတွေစပြီးတော့ပြည့်လာပြီအဲနောက်အလုံး6ခုရှိသေးတယ်အဲဒီ6ခုတော့တူတူပဲပြောသွားတူတူပြောလာပြီးတော့မှနိုင်ခွဲလောက်3နိုင်ခွဲလောက်ရှင်းတယ်တော်မှဝါရဏပြုအောင်သူတို့လည်းပြောလို့ရတယ်နောက်ပိုင်းသူရင်ကလည်းဒီဒုစရိုက်10ပါးဒုစရိုက်10ပါး ရှင်းကွဲဖို့လိုတာပဲငါနားလိုက်တော့ပါနေတယ်သူပါတယ်ခုနသံဃာပတိတွေရေးတိုင်းနားလိုက်တယ်ရင်းမတိုင်းနဲ့မိတ်ကုန်တော့မေးတယ်ရှိကဆိုတော့နောက်ကမေးတာသူများကပြောတယ်ခွန်ကြီးတို့ရေးတတ်တာကကိုယ့်ဟာကိုအဲ့ဒီပြောမဲ့ကြတဲ့ခါကျပြန်ပြီးကြည့်ရတယ်မေးတယ်မေးတယ်အဲနောက်တစ်ခုကဒီဥသေရဝါဒနောက်ကဗျာဥသေရဝါဒဥသေရဝါဒရှိတယ်လို့ ပြောကြတယ်အဲ့ဒါယမနာတွေကတော့ခုနယူသည်မပေးတာယူသည်ပေးတဲ့အဲကောင်းသောအကျင့်စာရိတ္တကောင်းသောအပြုမှုကောင်းသောယဉ်ကျေးမှုပေါ့ကြီးတဲ့ပုဂ္ဂိုလ်တွေယူသည်ပေးခြင်းဆိုတဲ့ယဉ်ကျေးမှုကိုအမြင့်ပြတ်ဖြတ်တယ်ကဲရကြအဲဒီနိဂန္ဓာတွေနေရာချင်းတော့သူတို့ကျင့်နေတဲ့ ကိုယ်ငါဒီအကုသိုလ်တွေကုံသွားတော့ကိုယ်ငါအကျင့်နဲ့ပြင့်နေလို့မြစ်ပြတ်ပြတဲ့ဒါတွေမကျင့်ရဘူးလို့ဟောတာမြစ်ပြတ်ပြရရောက်တော့ဘူးဒီလိုဆွဆွဲတာပဲဖြစ်ပါလိမ့်မယ်ဒီတင်နေရရင်ဥစ္စေတာကတော့ရှိတယ်ဥစ္စေတာကတော့ဒီဘဝသေးသွားလို့ရှိရင်ဘာမှမရှိတော့ဘူးဥစ္စေတာလေးတွေရှိတယ်အဲဒီဥစ္စေတာလေးတွေနဲ့လည်းပဲကဲရတဲ့ပုဂ္ဂိုလ်တွေကတော့ကဲရခြင်းနဲ့ကဲရမှာပဲအဲဒီကပြိဋိဘာသံနဲ့ဆိုတဲ့ခါကာလကြတော့ တချို့ကပြိဋိနိဗ္ဗာန်ဆံတယ်ဆိုလို့ရှိရင်ဉာဏပုဂ္ဂိုလ်ကြီးကြောက်သွားတယ်လို့ဆိုလို့ရှိရင်ဥစေတာဖြစ်နေတယ်။မြတ်စွာဘုရားအဲ့ဒီလိုမဟောပါဘူး။ဒုက္ခနဲ့သမုဒိယနဲ့သမုဒိယကြောင့်ဒုက္ခတွေဖြစ်နေတာပဲ။သမုဒိယနင်းအောင်လို့ကျင့်လို့ရှိရင်ဒုက္ခတွေအသိမဖြစ်တဲ့နဲ့ငြိမ့်နေ။မူလကလည်းဒုက္ခနဲ့သမုဒိယကရှိရဲ့ပုဂ္ဂိုလ်သတ္တဝါအကောင်းထဲမှာရှိ။အဲဉာဏပြိဋိနိဗ္ဗာန်ပြုတဲ့အခါကဒါကြတော့လည်း ရိယာမဲ့ဖြင့်ရာဇနဲ့ဖြင့်ဒုက္ခသမုဒယတွေဒုက္ခသမုဒယတွေငြိမ်းသွားတဲ့အတွက်ဝိသာဒနာစာရိသမုဒယကိလေသာတွေငြိမ်းသွားတဲ့အတွက်ဘဝတွေယုံနာခန္ဓာတွေနဲ့ဖြစ်တဲ့ငြိမ်းသွားတယ်ဒုက္ခငြိမ်းတာပဲတဲ့ဒီဘုံငြိမ်းတယ်လို့ပဲဒီဘုံငြိမ်းရလောင်စာရှိနေလို့ရှိရင်မိဘဆိုတာလောင်နေတာပဲသူကသူလည်းလျှောက်ပြီးတော့လောင်တာတောင်းပြီးရင်လျှောက်ပြီးတာလောင်တာ ရွာမိညိုမိတွေလည်းဒီလိုလျှောက်လောင်လာပါပဲအားကောင်းလို့ရှိရင်လောင်းနေတာအဲလောင်တာမရှိဘူးဆိုတဲ့အခါကျတော့အဲဒီမှာရင်းသွားတယ်ဒီဒီကံရောက်သွားလို့ဖြစ်ပြီးလောင်စရာလမ်းတော့ဘာလို့ဖြစ်လမ်းလမ်းတော့ဘာရောက်တယ်လောင်ရခြင်းအဲဒီလိုငိမ့်သွားတယ်အဲဒီလိုငိမ့်သွားအဲဒီလိုငိမ့်သွားတဲ့နေရာမှာလောင်စာရှိတော့မိအသေးသေးလောင်နေတာရှိတာဒီထဲမှာပုဂ္ဂိုလ်သားတော်တော့မရှိဘူး မိရပုဂ္ဂိုလ်သားတော်မဟုတ်ဘူးသူကပုဂ္ဂိုလ်သားတော်နဲ့တဏှာတဏှာချက်ပြီးတော့သွားနေတာမဟုတ်ဘူးဒါမှလည်းသူကသွားတော့လောင်းပြီးတော့သွားနေတယ်တဏှာတဏှာလောင်းသွားလောင်းသာရှိရင်ကုကုပြီးတော့လောင်းနေတာပဲတိတိအဲ့ဒါလိုပဲပုဂ္ဂိုလ်သားတော်ရဲ့စလည်းမရှိဘူးဝိသဒနာစရတော့အကြောင်းတရားတွေရောက်ဝိညာဏသာလသာသဝေဒနာတွေအကျိုးတရားတွေသာကသာကဖြစ်နေတယ်အစဉ်သာရှိတယ် တရားကျင့်သုံးတော့အရဟတမရောက်တဲ့ခါကျတော့ဝိဇာဒနာစပြီးတော့အကြောင်းတရားတွေငြိမ့်သွားတော့အကျိုးတရားတွေမဖြစ်ပေါ်ဘဲနဲ့ငြိမ့်သွားတယ်အဲဒုက္ခတွေငြိမ့်တာပဲမိဖို့ငြိမ့်နေတယ်ပဲဒုက္ခတွေငြိမ့်သွားတာရှိတာပဲနောက်ပါကြဒီလိုဟောသို့တော်လည်းအတ္တဆွဲရှိတဲ့ပုဂ္ဂိုလ်တွေကတော့ဉာဏ်နာပုဂ္ဂိုလ်ကြီးကြောက်သွားတယ်ကြောက်အောင်လုပ်ရတယ်ဒီလိုလည်းသူကအဲဆွဲလောင်းတဲ့ပုဂ္ဂိုလ်ကြီးရှိနိုင်တယ်အခုလည်းကြိုးရအဲ့ဒီလိုဆွဲလောင်းတဲ့ပုဂ္ဂိုလ်ရှိတယ် အဲ့ဒါမြတ်စွာဘုရားအဲ့ဒီလိုတော့ကိုငါဘုရားမပြောလိုက်ဘူးလို့ဆိုလိုပါတယ်တရေတော့မပါဘူးဒီမှာဆိုလိုတာအဲ့ဒါကြီးပေါ်ရဒီနေ့နေရာတွေကရှိတယ်ဒီနေ့နေရာတွေကရှိတာအကုန်လုံးယူပြီးတော့ပြောအဲကြီးတဲ့ပုဂ္ဂိုလ်ရဲ့ယူရင်မှုဖြောက်ဖြောက်ပြက်ပြည့်တယ်လို့လည်းမဆိုနိုင်ဘူးလေယူရင်မှုလေယူရင်ယူရင်ရှင်းတဲ့ပုဂ္ဂိုလ်မရှိလို့မယူသေးတာပဲပြီးတော့ဘုပ္ပမနဲ့ကျင့်တွေကို ဖြောက်ပြက်ကြည့်တယ်လို့ဒါကတော့မဆိုတင်ဘူးတဲ့ကောင်းမှမကောင်းပဲဒါကတော့ဖြောက်ကိုဖြောက်ရမှာမကောင်းတဲ့အချင်းပဲဒါကြောင့်လည်းမပြောရဘူးလေအဲညာနာပုဂ္ဂိုလ်ကြီးပြောက်သွားအောင်လုပ်တယ်ပုဂ္ဂိုလ်သားတော်ဗာမရာတဲ့လောကတွေကသတ္တဝါတွေတယောက်တယောက်ပြောက်သွားအောင်လုပ်ရတယ်ဒီလိုလည်းမဆိုတင်ဘူးဆိုရင်ငါကတော့ဘာလို့ဆိုလို့ရှိရင်အဟာဟိတိဟ ဥစ္စေတံဝရာမိသာဂတာဒေါသတာမောဟတာနေကေနာအကုသလနာနေကေနာနေကေနာပါဝနာအကုသလနာဓမ္မနာဥစ္စေတံဝရာမိအဲရာဂဒေါသမောဟတွေညစ်ပြပြအောင်ကျင့်ရမယ်ငါပြဟောတယ်အာဟုသူတရားတွေအမြင့်ပြတခါလဲပြတော့ကျင့်ရမယ်လို့ငါပြဟောတယ်တဲ့ဒါကြောင့်ငါပြကိုဥစ္စေတဝါရလို့ဆိုမယ်ဆိုရင်ဒါမှန်တယ်ဒါပြင်းမရှိပါဘူးတဲ့ မြတ်စွာဘုရားကဟောနေတာလေ။ဒါကရောဂမောဟကိလေသာတွေမြင့်ပြတ်ပြအောင်ကျင့်မှုရတယ်။ခုနကပြောရတဲ့အတိုင်းသီလနယ်ကကာယကံဝစီကံမနောကံများကျူးလွန်တဲ့ဒုစရိုက်တွေကျူးလွန်တဲ့အဲကျမ်းစာဖြစ်တဲ့လောဘဒေါသမောဟတွေပြင်းပြင်းအောင်သီလနဲ့ကျင့်ပြီးတော့ပယ်ရတယ်။စိတ်ကူးထဲမှာပေါ်လာတဲ့ပရိစ္ဆန်ကိလေသာလောဘဒေါသမောဟတွေပြင်းပြင်းပါအောင်လို့သမာဓိဘာဝနာနဲ့သမာဓိဖြစ်အောင်နှလုံးသွင်းရှုမှတ်ပြီးပယ်ရတယ်။ ပြီးတော့အနုတ္တိယကိလေသာတွေလောဘဒေါသမောဟတွေအကုန်လုံးဘာမှမဖြစ်နိုင်တော့အောင်လို့ဝိပဿနာဘာဝနာမဲ့ပညာဘာဝနာတွေနဲ့ဝါးရပြရပြရမယ်လို့ဟောတာအဲဒီလိုဟောတဲ့တိုင်းသူတရားထုတ်နေတာတွေဒါတွေအားထုတ်နေတာဟိုအားထုတ်နေရတာတွေဘာအားထုတ်နေရတာတွေဒါအင်းအောင်ကောင်းတဲ့ဥစ္စာတွေမြင်နိုင်ကြတယ် ဓွား၆ပါးကမရှုမိလို့ရှိရင်သိတော်လည်းပဲအနိစ္စဒုက္ခအနတ္တမသိနိုင်မြင်လို့ရှိရင်အဲ့ဒီအာရုံစွဲထားတာပဲဓာတ်ပုံရိုက်ထားတယ်လို့လေအဲ့ဒီအာရုံစွဲထားပြီဖြစ်စရာကောင်းရင်ဖြစ်စရာကောင်းတဲ့အနေနဲ့မုန်းစရာကောင်းရင်မုန်းစရာကောင်းတဲ့အနေနဲ့စွဲထားဘာမှအာရုံဖြစ်တဲ့ဘာမှအနေနဲ့စွဲထားအဲအခုမအားသေးလို့မစဉ်းစားအားသေးလို့လောဘမဖြစ်သေးဘူးဒေါသမဖြစ်သေးဘူးထားအောင်တော့ နောက်တစ်ချိန်ကျပြန်စဉ်းစားပြီးလောဘဒေါသဖြစ်တယ်အဲဒီမြင်မှုကြဝတ္ထုရတဲ့အာယုံလေးတွေပြန်စဉ်းစားပြီးတော့ကောင်းတဲ့အာယုံလေးတွေနေတဲ့ကာယမှုဖြစ်တယ်မုန်းရကောင်းတဲ့အာယုံတွေအာပြုပြီးစိတ်ဆုံးမှုဒေါသတွေဖြစ်တယ်ကာမအာယုန်တွေကြတော့ပုဂ္ဂိုလ်သတ္တဝါအနေနဲ့အာယုန်ပြုပြီးတော့မောဟဖြစ်တယ်။ကျင်းရတာလေ။အကျိုးဘုသူဒ္ဓနယ်တဲ့ပုဂ္ဂိုလ်တွေကလောဘအကျမ်းသာဒေါသအကျမ်းသာတွေ မဖြစ်တဲ့အချိန်သူတို့ကကိလေသာတွေကင်းနေတယ်အောင်းနေတယ်အဲ့ဒီအချိန်မှာကိလေသာတွေချုပ်ငြိမ်းနေတာနိဗ္ဗာန်ဆိုပြီးတော့သူကပြောသူတို့မဟုတ်တဲ့ဥစ္စာတွေပဲသူတို့ဟောတဲ့ပုဂ္ဂိုလ်ကဘုဒ္ဓတာနဲ့နားတဲ့ပုဂ္ဂိုလ်တွေကဆိုတော့သူတို့ကတော့မသိလို့ထားပါတော့ဟောတဲ့ပုဂ္ဂိုလ်တွေအလွဲတွေဟောအဲ့ဒါတွေကိုပုံမှားပြီးတော့ယုံတဲ့ပုဂ္ဂိုလ်တွေကသိယုံတာသူကအဲ့ဒါမှဟုတ်တဲ့ခြင်းပြီးဟုတ်တော့ဘုန်းကြီးတို့ဟောနေတဲ့တရားအမှန်တွေကိုသူတို့ပယ်တယ်သူတို့အကုသိုလ်တွေဖြစ်ဖြစ်တယ်အဲ့ဒါ အေးစီတို့တရားနာပူဇာစဟောဆိုလို့တရားနာတယ်ဆိုတာကုသိုလ်ဖြစ်ခြင်းလို့နာရတယ်ဆိုတာအဲ့ဒီတော့မဟုတ်တဲ့တရားတွေနာမိလို့မဟုတ်တဲ့တရားတွေဆွဲသွားတယ်ကျင်းကုသိုလ်မဖြစ်ဘဲနဲ့အကုသိုလ်တွေသိဖြစ်တာသိကြောက်ကြကောင်းတယ်ဒါလေးတွေလည်းဘုရားသာသာတရားဟောတဲ့ထက်တည်းရပြောရမပြောလည်းမဖြစ်ဘူးလို့ဆိုတာကုသိုလ်တော့ဆိုသိတာဘုန်းကြီးတို့ဒီမှာ ကောင်းကြရနာအထုထားတဲ့ပုဂ္ဂိုလ်တွေကတော့သူကတော့သိရှိနားလည်နေပါဘူး။ဒါနဲ့တချို့ကကောင်းအာမပြုတဲ့ပုဂ္ဂိုလ်တွေကသိနားလည်သဘောမပေါက်ဘူး။ဘုရားကလွယ်တော့ကြိုက်တာကိုဒါတိုင်းအဲမင်းကောင်းကကံထားပြတယ်။ဘုန်းကြီးတွေပါရှိတယ်ပြောတယ်။ဘုန်းကြီးကတော့မတွေ့ဘူး။စိတ်ပေါ်မှာဆိုတာဒါတရားထုတ်တယ်။သူကကံထားပြတယ်။ဟောဘုံဟောနေရတော့ ဘယ်ကကောင်းလို့ဆိုလို့ရှိရင်ကြောင်မန်းတရားဟောပုံကကောင်းတယ်ဆိုပြီးဟောတာဟောပုံကလူများကြိုက်ဟောတာလည်းတော့ဒါကကောင်းတယ်ဆိုပြီးချီးကျူးတရားအထုံအထုံဤကတော့မဟာဇီနီကောင်းတယ်ပြောတယ်နိဗ္ဗာန်ကတော့ကြောက်သင်းမောနိဗ္ဗာန်ကောင်းတယ်လို့ပြောတယ်တော်တော်ဉာဏ်ပြတဲ့ကိုယ်တော်ကြီးသောသောနိဗ္ဗာန်လည်းမဟာဇီဝိပဿနာရှိတယ်ဘာမှဆက်လို့ရအောင်ဒါတော့ဉာဏ်ပြတဲ့ကိုယ်တော်ကသေသေးကိုယ်ကိုယ်ကိုယ်ကြီးမဟုတ်ဘူးဘုန်းကြီးတွေကြီးတယ် အဲသာရီဝါဒီလည်းကောင်းတယ်မထင်ပါဘူးသူကတရားလည်းခရီးရောက်ရောက်အလုပ်လုပ်မရပါဘူးအဲဒီကြောင့်သမားတွေကကဘာလို့ဆိုလို့ရှိရင်အခုတရားဟောတဲ့ခါတော့ထည့်ဟောလို့ရပါတယ်ဒါလည်းဆိုရင်ခုနေတယ်ဒီမရရဘူးဟိုကစီစီကြီးကပြန်ချတယ်ဆိုတော့လည်းတရားလည်းတော့ဟောလို့ဆောက်ရှိပါအဲသမားတွေကငါအဲ့ဒါပဲအဲလောဘဒေါသမောဟတွေလောဘဒေါသတွေအကျမ်းစာတွေဖြစ်နေတဲ့ခါသူကလောဘဒေါသတွေပြီးတာဟော လောဘဒေါသမဟုတ်လို့မောဟနဲ့လောဘအမှုသားတွေလည်းရှိတာပေါ့လောဘအမှုသားတွေပုဂ္ဂိုလ်ကိုယ်သာယာနှိမ့်တဲ့နေတာလေးတွေကောင်းစားခြင်းတွေချမ်းသာခြင်းတွေသိရလေနေခြင်းတွေဆောင်းတော်မြတ်တော့လျှောက်သိကူးနေတာတွေရိုးရိုးဖြစ်နေတာတွေအကုသိုလ်စိတ်တွေပဲစိတ်ဆိုနှမျိုးပဲရှိတယ်ကုသိုလ်နဲ့အကုသိုလ်နှမျိုးပဲရှိတယ်သူကအဲကုသိုလ်အကုသိုလ်ပြင်သူကဗျာဒဆိုပြီးတော့ထည့်တာဘယ်ကဗျာဒရှိမရှိဘူးလို့ဆိုတာကျမ်းဂန်ထဲမရှိတဲ့ဥစ္စာတွေကျန်ကျန်ဟောတာရှောက်ပြီးတော့ ဗျာကရရှိတာကယဟနာမှာရှိတယ်ယဟနာတော့ရှိပါယဟနာမှာတော့ကုသိုလ်လည်းမရှိဘူးအကုသိုလ်လည်းမရှိဘူးဘယ်ချိန်ဖြစ်ဖြစ်ယဟနာမှာဗျာကရပဲရှိတယ်ကုအကုသိုလ်မရှိဘူးအဲ့ဒါတော့ဟုတ်တယ်ပုရုဇဉ်တွေမှာဗျာကရဆိုတာအိပ်ကျော်နေတုန်းကရှိတယ်ဘဝင်ကြီးကြာနေတာဟုတ်တယ်မှာဘဝင်ကြီးရဲ့ရှိတာကဗျာကရပဲရှိတယ်နိုးနေတဲ့အခါလည်းပဲဘဝင်တော့ရှိပါလားမတင်ကြဘူးအဲ့ဒါကတော့မတင်ကြပါဘူးအဲ့ဒီတင်ကြကြသိနေတဲ့အသိဟုသမျှတွေကကုသိုလ်နဲ့အကုသိုလ်နှမျိုးပဲအဲကုသိုလ်စိတ်နဲ့ သူကိုတမ်းဖို့အဲတွေးတမ်းဖို့ယူစေပြုဖို့အဲဘုရားရှိခိုးဖို့စသည်ဖြင့်ဒီလိုကောင်းတဲ့စိတ်ကူးတွေစိတ်ကူးနေတဲ့အခိုက်အတန့်အကုသိုလ်ဖြစ်တယ်အဲဘာဝနာတရားပွားများနေတဲ့အခါကုသိုလ်စိတ်တွေဖြစ်ဒီလိုအာမတုဘိုင်းနဲ့အလွတ်နေတဲ့ပုဂ္ဂိုလ်တွေမှာအကုသိုလ်ကြီးတွေဖြစ်နေတာသို့တော်လည်းအကုသိုလ်တွေပြည့်စည်တယ်လို့တော့မဟုတ်ပါဘူးခဏပြောတဲ့ဘုရားဥစ္စာရလို့မှကြရင်ပြည့်စည်တယ်ဘုရားကတာဖို့ပြဖို့ကြံနေပြည့်စည်တယ်အဲပြီးတော့ကုသိုလ်ကံမရှိအကုသိုလ်ကံမရှိအဲဒီတော့

ကွက်လက်နေပါမယ်လို့တရားကတဆိုပြီးလည်းသူကပြောတယ်သူသူသူကြားလာပြီးတော့သဘောကျတဲ့ပုဂ္ဂိုလ်တွေကသူကဟုတ်မှနေလားအဲ့ဒါပြောလို့ဟောလို့ကိုမရနိုင်ဘူးခက်ပါလေသူကယူများဆွဲပြီးလို့ရှင်ခဲ့တယ်အဲ့ဒါဘုရားဘာသာကိုမဟုတ်တော့ဘူးဘုရားသာသနာအပြင်ဘက်ကိုရောက်သွားတယ်ဒါလိုရင်းခေါ်တယ်အဲဒီလဗရပရမလာခေါ်တယ်ဒီလဗရပရမလာမိဂရိတိတမျိုးလေအဲမြတ်စွာဘုရားက ဥစ္စေရအမြင့်ပြတ်ဖြတ်ရမယ်ဆိုတာလောဘဒေါသမောဟတရားတွေတဲ့ဒါတွေလုံးလုံးမဖြစ်အောင်ဖြတ်ရဘာတမဲ့ရောက်တဲ့ခါကျတော့ဒါတွေအကုန်ပြတ်သွားအဲဒီကြတော့အကျိုးပေးရတဲ့ကုသိုလ်စိတ်လည်းမဖြစ်ဘူးလောဘဒေါသမောဟအကုသိုလ်စိတ်လည်းမဖြစ်အဲဒီမှာတော့ကြာရတာဟုတ်တယ်ဉာဏ်ပုဂ္ဂိုလ်မှာကြာရတာကုသိုလ်ရှင်မှာကြာရတာရဲ့တော့မရှိကုသိုလ်နဲ့အကုသိုလ်ကုသိုလ်မရှိရင်အကုသိုလ်တွေဖြစ်နေတာပဲသောတာပန်လည်းဒီတိုင်းပဲသရဂံလည်းဒီတိုင်းပဲအနာဂံတောင်မှ ကုသိုလ်စိတ်ဖြစ်တဲ့အချိန်ဖြစ်မဖြစ်လို့ရှိရင်သူလည်းအကုသိုလ်ရှိသေးတာပဲဘုရားလေးနဲ့ကိုသာယာနေတာလေးရှိသေးတာနာခံလည်းကျင်းတာမဟုတ်ဘူးသူကအဲယဟနာမှာတော့ရှင်ကုသိုလ်လည်းမရှိအကုသိုလ်လည်းမရှိသာရစိတ်ဖြစ်တယ်ကအဲဒီတော့မှတ်တာအဲဒီတော့လောဘဒေါသမောအကုသိုလ်တွေအမြင့်ပြပြအောင်ငါဘုရားဟောတဲ့အတွက်ဟုတ်စေတာဝါရလို့ပြောမယ်ဆိုရင်ပြောနိုင်တယ်သုံးဝါရပြီးပါအောင်နော်ငါးဝါရကြံလေး ငါးပါးသားတွေကလည်းပြီးတော့တူသွားပါလေချုံရပါဘူးပြီးအောင်လို့ဇေကုတ်ကြီးဆက်ဆုပ်တယ်အဲဓမ္မနာတွေကဆွဆွဲလာကတော့အသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်ယူသေးသေးမှုယဉ်ကျေးမှုအဲ့ဒါကိုမကြည့်ရင်ဘူးတဲ့ဆက်ဆုပ်တယ်ဆိုပြီးတော့ကဲအဲ့ဒါကတော့မဆိုလိုက်ဘူးတဲ့ယူသေးတဲ့ပုဂ္ဂိုလ်မရှိတဲ့မျိုးတွေတော့အဲနိဗ္ဗာန်တွေအနေကတော့သူတို့ ကျင့်တဲ့အတ္တကိနတာအကျင့်မျိုးတွေကိုတက်ဆုပ်တယ်တဲ့ဒီလိုဆိုတာကိုအဲ့ဒါကလည်းမဆိုးတိုက်ဘူးတော့လို့သူကမကျင့်တဲ့အကျင့်တွေဒါကအကျိုးမရှိကိုယ်ပင်မအောင်ငါလည်းမဟုတ်ညသာပြာခဏတော့တဲ့စေကတော့အဲဒီဒီကံထားတယ်လို့ပြောတယ်သင်တို့ပြောတဲ့အတိုင်းဖုတ်လို့ရှိရင်တဲ့ဒီကမကောင်းမှုအကုသိုလ်ရှိလို့ပြေပြောင်းအောင်လို့လုပ်ရတယ်ဆိုလို့ရှိရင်မကောင်းမှုကအကျိုးပေးနေတယ်ဆိုလို့ရှိရင် နိဂန္ဓပရပိုက်တွေဟာနိဂန္ဓအကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်တွေဟာရှင်းဘုရားကမကောင်းမှုအကုသိုလ်တွေပြုတော့တယ်ဒုစိုးဒုစိုးတွေဖြစ်မှာပဲဘာဖြစ်လို့လဲဆိုသူတို့မကောင်းကျိုးတွေခံစားနေရှင်းဘုရားအကျင့်မကောင်းမှုတွေပြုလာတယ်အခုမကောင်းကျိုးတွေသူတို့ခံစားနေရတယ်ဒီလိုဆိုရတယ်ပဲဆက်သွားပြဟောအဲ့တော့အဲ့ဒီဟာတော့ ဆက်စုပ်တင်တဲ့ဟာမဆက်စုပ်တာလည်းဆက်စုပ်တင်များဆက်စုပ်တင်တဲ့ဟာပါသူကမကောင်းမှုရင်ပါဝင်နေပါလေ။အဲ့ဒါလည်းဆက်စုပ်ပဲတရားနဲ့ပါဝင်ပါလေ။ဘာတွေဆက်စုပ်တယ်ဆိုကာဓုရဲ့ဝစီဓုရဲ့မနောဓုမနောဓုရဲ့ဒုစရိုက်7ပါးတရားတွေ၅ပါးဆက်စုပ်တယ်တဲ့ဒါကြောင့်ဒီကုသီမနောဂေါရမောယံဂေါရမအဲဆက်ဆုပ်တော်မူရဲ့မကောင်းမှုအကုသိုလ်ဆက်ဆုပ်တယ်ပြောရင်လားမှန်ပါတယ်တဲ့ကောင်းသောပြောဆိုခြင်းပါပဲဒေဝါရပြီးသွားတယ် ဝေနေဤကောသမဏောဂေါရမောယံဂေါရမ၆ဖြစ်ဖြစ်တယ်ယမနာတွေယူကတော့ကြီးတဲ့ပုဂ္ဂိုလ်တွေယူသေးပြုမှုဆိုတဲ့ကောင်းတဲ့အကျင့်ကို၆ဖြစ်တယ်ဘယ်လိုလဲဆိုတော့အဲ့ဒါမဆွဆွဲနိုင်ဘူးဘုရားကယူနေတဲ့ပုဂ္ဂိုလ်မရှိတော့မယူသေးတာပဲနောက်ပြီးတော့နိဂန္ဓတော်နေကတော့သူတို့အကျင့်မျိုးတွေကိုဖြောက်ရပြည့်တယ်လို့ပြောတာဒီလိုဆိုလိုမှာပါပဲအဲဒါတွေကတရားမခွင့်ဘူးဆိုတော့ချုံးတာပြီးတော့လို့လည်းဒီပါပဲပြီးလည်းပြီးတော့ပါတယ်ဒါကတော့

မ္မနောဘောဓမာယံဘောဓမာတိဝိနိကောရာဂရောဓမောဟသတိသောအကုသိုလ်တရားတွေကိုပယ်ချောက်လေရှိသည်အဲဒီလိုဆွနိုင်ပါရဲ့ဒါသူကောင်းတယ်အဲ့တော့ငါးခုပြီးသွားတယ်ဘောဓငါးခုသုံးခုပဲတပတ်တိသမနောဘောဓမောတပတ်တိပူပန်စေတတ်တယ်တဲ့တပတ်တိဆိုတဲ့ပုဂ္ဂိုလ်ပူပန်စေတတ်တယ်ဆိုတဲ့ဒီလိုလည်းရပြင်းပြင်းထန်ထန်ကျင့်တယ်ဆိုတဲ့အကျင့်ရှိတယ်ဒီလိုလည်းရတယ် အဲပြီးတော့ပူပန်စေရတဲ့တရားတွေကိုစွန့်နေဆိုတဲ့အနဲ့လည်းရတယ်။ဒါပါဠိမှာပါဠိတခုထဲနဲ့နဲ့ဒီအမျိုးမျိုးဖွဲ့တယ်။ပူပန်စေရတယ်ဆိုတာကတော့ယမနာတွေကဆွဆွဲတာ။ကြီးတဲ့ပုဂ္ဂိုလ်တွေယုံသင်မပြုတော့ကြီးတဲ့ပုဂ္ဂိုလ်တွေမျက်နှာပူစေတယ်။ညာဂေါရမပြီးသွားလို့ရှိရင်ညာဂေါရမအယူသင်မပေးတော့ကြီးတဲ့ပုဂ္ဂိုလ်တွေအယူသင်မခံရတော့ မျက်နှာပူတယ်ပေါ့လေဆိုတော့အခုတော့အခုအခုဒီမှာဒီမှာဒီမှာဆိုတော့လူကြီးတွေလာရင်လူကလေးတွေကအယုံတယ်ပေးလို့ရှိရင်လူကြီးတွေနဲ့နာတော့မျက်နှာပူရတာပေါ့ဆိုတာကလေးတွေကသူတွေပေးရမှာဆိုတော့ပေးဘူးအဲ့ဒါအဲ့ဒီသဘောမျိုးပေါ့လေမိဘတွေသားသမီးတွေအယုံတယ်ပေးဘူးဆိုရင်မိဘတွေမှာမျက်နှာပူတဲ့သဘောပေါ့အခုစိတ်ကူကအဲ့ဒီလိုပဲအရှင်ညာတော်ရမယူသေးတဲ့ပုဂ္ဂိုလ်တွေမယူသေးတော့ ကြီးတဲ့ပုဂ္ဂိုလ်တွေမျက်နှာပူစေတယ်ပူပါစေတယ်ဆိုပြီးသူပြောတယ်အဲ့ဒါတော့သူပြောလိုက်ဘူးနောက်တစ်ခုကသူတို့နိဂါဒတွေနေတော့နိဂါဒအကျင့်တွေကျင့်နေတဲ့ပုဂ္ဂိုလ်တွေပူပါစေတယ်လို့ဆိုရမှာပေါ့နိဂါဒအကျင့်တွေဒီအပြည့်ပြောတာကိုပယ်တာကိုသူတို့ပူပါစေတယ်လို့ဆိုမှာညဇာပြာအဲ့ဒီနဲ့တော့မမြင်ဘူးတဲ့တတနိယဟံ ပါဠိတိအာသုတလေဓမ္မေဝရာမိကာယတုစိတံဝစီတုစိတံမနောတုစိတံကာယတုစေဝစီတုစေမနောတုစေဆိုတဲ့အကုသိုလ်တရားတွေပူပန်စီရတဲ့တော်ငါပြဟောတယ်ပူပန်စီရတဲ့တရားတွေအဲသာခိုးလို့ကာမေတုသုံးခုကာယတုစေအဲကာယတုစေသုံးခုကိုပြုမိလို့ရှိရင်မျက်မှောက်လည်းမကောင်းကျိုးပေးပြီးတော့ဒုက္ခတွေရပူပန်စီတာပဲနောက်သံဃာဘဝတွေမှာ ငရဲပြိတ္တာတိရစ္ဆာန်ယုံညံတဲ့ဘဝတွေပြစ်ချပြီးတော့ပူပန်သေးတယ်လူလောကရောက်လာကြလို့ရှိရင်လည်းဆင်းရဲတဲ့ဘဝမျိုးတွေဖြစ်ပြီးတော့အင်္ဂါခြေလက်စပြီးမဆုံးမဲနဲ့ဒုက္ခတွေဖြစ်ဆင်းရဲနှောပါးဒုက္ခတွေဖြစ်အဲဒီပူပန်စေရတဲ့အကုသိုလ်တရားတွေတဲ့ဒါအဲဒါဘာဓုတဲ့၃ပါးအဲလိန်ဒီကုံချော့နှင်းမဲ့ပြောနေဆယ်ရီဆယ်တော်စကား၄ပါးမှာသဝေဝိဓုတရားဝေဝိဓုလည်း၄ပါးလေပူပန်စေရတာအဲတဲ့ အဘိဓါပြာရာရပစ္စည်းရင်ကိုရလိုသမှုကြံချူခြင်းအဲရလိုရလိုသမှုရှိရှိကြံစီခြင်းသူတော်ဘာတွေပေးပါလေပြပါလေကြံစီခြင်းခံခံကျိုးမရှိစသည်ဖြင့်မှားရယူယူခြင်းဒါတွေကလည်းပဲသံဃာဘွားတွေမှာမကောင်းကျိုးတွေပြီးပူပန်စေရတယ်တဲ့ဒါကြောင့်အဲ့ဒီတရားတွေငါပြပူပန်စေရတယ်လို့ဟောတယ်အဲ့ဒီပူပန်စေရတဲ့တရားတွေပယ်ပြီးတဲ့ပုဂ္ဂိုလ်ကိုတပတ်ပြီးတော့ငါပြဟောတယ်အဲ့ဒါလည်းရှိတယ်နဲ့တည်းအဲ ယတ္တာခေါ်စီဟတပဏိယဓမ္မပဂိနာဥပ္ပိနာမောဒါလာဝိသုတ္တအနာဘောင်ရတအာယတေအနုပါဒဓမ္မသမတပတိတိဝရဏီဆိုပြီးတော့ဓမ္မရိတာအာရင်ဟောတယ်အဲဒီတပဏိယဒုစိတ်တရားတွေပယ်ပြီးတဲ့ပုဂ္ဂိုလ်တပတိလုံးကပြဟောတယ်တပပူပန်စေတတ်တဲ့အကုသိုလ်တရားတွေအပိတဲ့ပယ်စွန့်ပြီးပြီတဲ့အဲပူပန်စေတတ်တဲ့အကုသိုလ်တရားတွေပယ်စွန့်ပြီးပုဂ္ဂိုလ်လုံးကပြဟောတယ် မာရယာမှာတော့အဲ့ဒီတပဏိယဖြစ်တဲ့ဒုစရိုက်တွေအကုန်လုံးပယ်ပြီးသားဖြစ်သွားတယ်အကုသိုလ်တွေပယ်ပြီးသားဖြစ်သွားတယ်ဒါကြောင့်မာရယာကိုတပတ်ပြီးဘူပန်စေတတ်တဲ့အကုသိုလ်ကိလေသာတွေပယ်ပြီးသားပုဂ္ဂိုလ်ဆုံးပြီးသားပုဂ္ဂိုလ်လို့ဆိုနိုင်ပါတယ်အဲ့လိုလည်းဟောတယ်ဒါကအနေခုရှိသွား6ခုရှိသွားအပကကအပကကဆိုတော့သူတို့ရည်ရွယ်ချက်ကတော့ကောင်းသောကျင့်တွေသူတို့ ယူဆတယ်ကောင်းသောအကျင့်တွေမကျင့်လို့နောင်တန်ရာဘဝတွေမှာကောင်းသောဘဝတွေဒိဋ္ဌိတွေကိုမရှိဘူးလို့သာသာကအမိဝမ်းကိုဒိဋ္ဌိတွေကောင်းသောကောင်းသောဂတိဖြစ်ဖို့ရမရှိတော့ဘူးလို့သူတို့ကကြေရရညဇာဗျာနောင်ဘဝမရိဒ္ဓိနေခြင်းအကြောင်းကိလေသာတွေပယ်ပြီးသောပုဂ္ဂိုလ်အပ္ပခါသာတော်မှာပြောရတယ်။ဉာဏ်နာဖြစ်သွားလို့ရှိရင် ဘယ်မှာပြိတ္တိမနေဘူးလူဝန်းနဲ့လည်းပြိတ္တိမနေဘူးနတ်ပြည်လည်းပြိတ္တိမနေဘူးမြမပြည်လည်းပြိတ္တိမနေဘူးအဲပြိတ္တိနေခြင်းပြင်းတယ်တဲ့ငါဘုရားမှာလည်းပြိတ္တိမကြောင့်ဖြစ်တဲ့အကုသိုလ်တရားတွေပယ်ပြီးပြီတဲ့ဒါကြောင့်အဲ့ဒါကိုရည်ပြီးတော့ပြောမယ်ဆိုလို့ရှိရင်အပါကပါလို့ပြောလိုက်တာလေအာကုသိုလ်ကမှုတွေမရှိတဲ့အတွက်ငေါရမတော်နာဘုရားအကောင်းရဘွားတွေဖြစ်ဖို့ရမရှိဘူးရည်ရပြီးပြောရင်ဒါမှားတယ်အဲ့ဒီလိုတော့ပြောကောင်းဘူးဒီလိုအိဗယ်နဲ့ရည်ပြီးတော့ညစွာဘုရားဖြစ်ခြင်းတော့

အဲဒီလိုဆုံနေခြင်းအကြောင်းချင်းရှိပါတယ်တဲ့အာဟိသီဟာအတ္တကရောပရမေနအတ္တသေနအတ္တကာယသာဓမ္မတေသေဒီဒနာသဘာဝေဝိနေမိဘိယဘိယသတိဟာငါပြီးပရမေနအလွန်မြတ်ဆုံးဖြစ်သောအတ္တသေနာအရဟတကိုဆိုတဲ့သတ္တရာဖြင့်အတ္တကရောသတ္တရာရလျက်ရှိပေ၏သတ္တရာရလျက်ရှိသည်ဖြစ်၍အတ္တကာယ

နိဂန္ဓာတွေအဆုဆွဲတာပဲဖြစ်လိုက်တယ်နိဂန္ဓာတွေကသူတို့ကတော့ခုနကပြောတဲ့အတိုင်းကိုယ်ပင်မခံပြီးတော့သာမခံအဝတ်မို့အဲနာပင်မခံပြီးရှင်းရတာဟိုးသူကမြတ်စွာဘုရားအဒီကျင့်နေမကျင့်တော့သက်သာခိုးနေတယ်လို့သူကယူဆတယ်ဘယ်နဲ့ပြောတော့ဆိုတော့ရှင်ဘောဓမဟာအိယာကောင်းကောင်းနဲ့ကောင်းဦးနေပါလေနဲ့အိတ်နေတယ်ကမဲသား ကိလေသာတွေကင်းတော့မလို့ဆိုပြီးသူကဒီလိုဒီကနေ့ဆရာကြီးကကဲရတယ်ဟုတ်တာသူတို့လိုအိပ်ရနေရမရှိသေးမှဒီလိုကိုဟုတ်တာအဲဒီလိုအဲဒီလိုသူတို့လိုကျမ်းစာဌာနကိုယ်ပင်မဆင်းရအောင်ကျင့်တယ်ကျင့်တယ်သူတို့ကအကောင်းတယ်အခုအဲ့ဒီနိဂန္ဓာအတိုင်းဝင်ဖြစ်ဖြစ်ဒိနေရလဲဒီလိုပြောတာပဲဘောရမဘုရားသူတို့ကျင့်တယ်ပြည့်စုံအောင်မကျင့်နိုင်ဘူးဆိုပြီး တချို့ကဒီလိုတောင်ပြောသေးသူတို့လိုကျင့်လို့ရှိရင်အခုတည်းကမသေးပဲနေမှာတဲ့အဲဒီကျင့်ကထွက်သွားလို့တဲ့ဘုရားဆရာကြီးဆောင်းနေခြင်းတွေထွက်သွားလို့သူတို့ကကျင့်အခုတည်းကရှိမှာဆိုရင်အခုတည်းကသူတို့ရေခဲတွေအောက်မှာရှိနေသေးတယ်လို့ဆိုတာပဲဟုတ်လားမဟုတ်လားမသိပါဘူးလို့ဆိုလာတယ်ဒီပါလို့ဆိုအဲဒီလိုသူတို့ကဆွဆွဲတယ်အဲ့ဒါမြတ်စွာဘုရားအဲ့ဒီနီးနေတော့မကဲရတတ်ဘူးအဲ ငါစရာကိုသက်သာရတယ်သက်သာသက်သာသက်သက်သာနေတယ်လို့ဆိုမယ်ဆိုလိုက်တဲ့အကြောင်းတော့ရှိတယ်တဲ့ဘယ်လိုအကြောင်းလဲဆိုရင်ရမေနအတာပင်နအလွန်ကအမြင့်မြတ်ဆုံးဖြစ်တဲ့ချမ်းသာမှုအဲသက်သာတာဖြင့်တဲ့သက်သာပြီးနေတယ်ဒါပါလို့ဆိုရတ္တဘူရောက်တာရတ္တဘူရောက်တော့ကိလေသာတွေကုန်ပြီးသက်သာတာဘောလောဘဒေါသမောဟအနှံ့ပြကူပါနေပါမှမဖြစ်ဘူးအမှန်တရားချမ်းသာတာပဲအမှန်တရားချမ်းသာတယ် တရားကျင့်တာထားပါတော့တော့ဟောအခုလောလောဆယ်အများသိနေတာဘုရားထုတ်လာသေရိတောက်ကြတဲ့ပုဂ္ဂိုလ်သေရိမတော့ခွဲနဲ့နေရင်အစတော့လည်းပြမမှုရှိမှာပဲသက်တာပဲဆိုဘုန်းကြီးတို့သာသနာ့ရေးတာကိုယ်တော်ဒီသေရိမတော့ခွဲနေသိသက်တာကသေရိမကုန်ဘူးကိုယ်မသာပဲနေတယ်ဟောကိုယ်တို့ကြောင်ကြောင်လည်းရဟောစမကြောင်ဝေယဝိသတွေသေရိတွေကိုယ်တို့ဘာလို့ပါသူတို့လည်းသက်တာလားပဲဆိုတာဒါကဒုလကူဟာသိတော်လို့ပြောတာသူစား အဲတရားအထုတ်လို့ရာဂဒေါသမောဟတွေကျင်းသွားရင်ကျင်းတော့သူကကျိုးရှိတာနာဂာမိမရောက်တော့နာဂာဖြစ်လို့ရှိရင်ကာမဂုဏ်အာရုံနဲ့စပြီးပါရမှုမရှိတော့ဘူးအမှန်တရားအေးရတာပဲအခုလူတွေမှလည်းပဲအရွယ်မရောက်သေးတဲ့ကလေးတွေများမှာကာမဂုဏ်အာရုံနဲ့စပြီးတယ်ပြီးတော့မေမောမှုတွေဘာမှမဖြစ်ဘူးယောက်ျားမိန်းမတွေဘာမှမဆွဲလမ်းကလေးတွေသူကသူတို့ကစားနေကြတာ ဟောရရောက်ပြီးသားပုဂ္ဂိုလ်တွေကတော့ယောက်ျားချင်းမိန်းမချင်းသူတို့ဆွဲလန်းကြရည်ဖြစ်ဒုက္ခတွေသိရောက်တာအရှင်မသိလို့ရှိရင်လည်းအဲမသိမသိနဲ့ဒီတော့မှုတွေပါတယ်ဆိုလို့ရှိရင်အနန္တဒုက္ခရောက်ပါပဲအနာကြီးကျယ်ဒုက္ခရောက်တာဒီဥစ္စာတွေอืมပြီးတော့အဲဒီအနောင်ရေးကိစ္စနဲ့စသည်ရှာမိရနဲ့ကံကောင်းတဲ့ပုဂ္ဂိုလ်တွေချမ်းသာပါရဲ့ကံမကောင်းတဲ့ပုဂ္ဂိုလ်တွေဆင်းရဲနဲ့အနန္တဝင်လေးတာအဲပြီးတော့စိတ်ကူးတွေကလည်းရှိသေးတယ်อืมစိတ်ကူးတွေကလည်းပဲ သူတို့တယောက်ပေါ်အထင်လွဲပြီးတော့မဟုတ်တာတွေလျှောက်ဆွဆွဲဒီတစ်ခါကြီးလည်းရှိသေးတယ်အနာစင်းအနာဒုက္ခရောက်ပါလေကာမရာဂတွေရှိနေအဲဒီကာမရာဂတစ်ခုငြိမ့်သွားတယ်ဆိုရင်သိသေးတာပဲအဲဘုန်းကြီးကတစ်ခါကစဉ်းစားနေဘူးမှမဟုတ်ပါဘူးရှင်းတယ်မှာလေသူများတွေပြောဝဲတွေပါတွေခါနေတဲ့အခါတွေဘုန်းကြီးတွေကပြောဝဲတွေပါတွေကဘာမှစိတ်ဝင်စားခြင်းမရှိတော့အခုပြောဝဲတွေတွားနေတဲ့ပုဂ္ဂိုလ်တွေတွားလို့လည်းသူတို့ဒုက္ခရောက်တယ် အဲဒီမှာသုံးပြဆွဲပြတွေသုံးဝဆွဲရဖို့ကလည်းကြားဆရာနဲ့ဒုက္ခရောက်တယ်အိပ်ရေးတဲ့ပြက်တယ်ဘုံတော်နေမကောင်းထိုင်မကောင်းနဲ့ဖြစ်နေတယ်ဒုက္ခတွေသိရောက်လာတယ်သူကသလိုတော့ကြော်ကြကောင်းတယ်ဆိုပြီးတော့သွားပြီးပွဲကြီးကြီးဘာတွေကြီးလုပ်နေကြတာတို့သိချမ်းသာတာပဲဟောချိန်မှအိတ်ချိန်မှစားအာမပင်မမှုမရှိဘူးအဲ့ဒါကကိလေသာကျင်းတာမဟုတ်သေးဘူးရှောင်ထားရုံနဲ့ပဲအမှန်တရားကျေးဇူးများတယ်အဲကာမရာဂလုံးလုံးကျင်းနေတဲ့ပုဂ္ဂိုလ်တွေဆိုတော့ ကာမယုံနဲ့စပြီးစိတ်ကူးတောင်မှမဖြစ်ပဲသူကသိကောင်းတယ်အဲကိလေသာအလုံးတွေပြည့်နေတဲ့အာတဟိုဆိုတော့ချမ်းသာတာပေါ့ဘာကုသိုလ်မှမရှိဘာပူပါမှုမှမရှိဘူးအကုန်လုံးကင်းနေတော့ညဇာဗျာအကောင်းမြတ်ဆုံးသက်သာရခြင်းသက်သာရနေပြီတဲ့အခုယောဂီပုဂ္ဂိုလ်တွေဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေဝိပဿနာတရားလေးရရင်သက်သာအတော်ရပါလေသင်္ခါညာတို့ ဥရိယပြညာလို့ဆိုရင်ကိုယ်နာကောင်းတာပဲသင်္ကညာဆိုင်သင်္ခါရုပ္ပခညာညာရောက်နေဒါတော့ကိုရင်ပဲငနာအားကိုးရပါပြီသက်သာရနေသောတာပတိမဲ့ကိုရောက်ရင်တော့ဒါကတော့ပထမဆုံးသက်သာရတာပေါ့လေဘယ်လေးပါးလည်းမကြနိုင်တော့အဲအကောင်းဆုံးသက်သာရအလားတကူညဇာဗျာမှာအလားတကူဖြင့်သက်သာရနေပြီအဲ့ဒီသက်သာရဝေယငါဗျာဟောတယ်ဒါကြောင့်မို့သမဏောဘောရမယံဘောရမပြီးအပ္ပဘေကောသက်သက်သာသာနေလဲရှိပြီ ကြီးမွန်းနိုင်ပါပဲအဲသူတို့အကျင့်တွေမကျင့်တာနဲ့အချောင်းခိုးနေတယ်ဆိုတဲ့အနေမျိုးနဲ့တော့ဒါကတော့မပြောလိုက်ဘူးတဲ့ဒီဥစ္စာအဲဒီလိုမြတ်စွာဘုရားဟောပါတယ်ရှိခုသိသွားအဲဒီတရားတွေနာတော့တရားစစ်ပြီးရတဲ့သဘောကျဒိဋ္ဌာနာဘာနေဒိဋ္ဌာနာဘာနေမြတ်စွာဘုရားသိကြည်ညိုကြကောင်းတော့ပါပဲဘုရားอืมဖုံးသွားနေတဲ့အရာကိုဖွင့်ပြလိုက်ဘယ်လိုပါပဲဘုရားမှောက်နေတဲ့အရာကိုလှမ်းပြလိုက်ဘယ်လိုပါပဲဘုရား ညမောင်နဲ့မိထွန်းပြတယ်ဒီလိုပါပဲဗျာမြတ်စွာဘုရားဟောတဲ့တရားတွေနာမှန်ကြရသည်သိကောင်းပါတယ်မြတ်စွာဘုရားကိုယ်ရာဝိသိကပါတယ်လို့အဲဘုရားတန်တရဏကိစ္စနဲ့ဒီမင်းသားဝိကုတန်ကိစ္စမြတ်စွာဘုရားကိုတော့ဘုရားတော်ဘုလုံးသံဃာတော်ဘုလုံးတရဏဘိုးရာဝိကိစ္စနဲ့သိကပါဤခြေတုံးကဒီကနာကြာကြီးကိုယ်ဝင်နေတာအခုဘုရားကိုယ်ဝင်တာတရဏဘိုးအခုပြီးသွားတယ်ဘုရားသိကပါတယ်ဣဇာတေကပါဏုပိတာ ယနေ့အစပြီးတော့တက်တက်ဆုံးညစာဗျာကိုယ်ရဲ့သိကြတဲ့ပုဂ္ဂိုလ်ကြီးမှတ်တော်မူပါဗျာအဲဣဇတဲ့ယနေ့ကစ၍ယနေ့ကမှလည်းစတာစသောသောတော်ကဗျာမဟုတ်ခဲ့ဘူးအခုတချို့ကသရဏဂုတိကအဲ့ဒါကိုသူဖို့ပြီးတော့ဣဇတဲ့ကေဗုဒ္ဓံသရဏံကိသာမိဒီလိုဆရာတွေကချပြီးအဲ့ဒါကိုကောင်းမှပြီးတော့သူကဗျာတွေလုပ်တယ်ဒါတွေကသိတဲ့ဘာဝမကြောက်ဘူး ဘာလို့လဲဆိုလို့ရှိရင်ခုမှဘုရားကိုယ်ွယ်တာမဟုတ်ဘဲငငယ်တည်းကဘုရားကိုယ်ွယ်တာကြားကြားတာဆရာသစ္စာတရားကြီးယနေ့ကိုစပြီးပြီဟိုရင်တော့ဘုရားမကိုယ်ွယ်သေးဘူးသူအစိတ်ပဲပေါ်လာတယ်သူအဲ့ဒါဒီရပဲကြားတာဒါတချို့အကောက်မှပြီးတော့သူများလိုက်ပြီးတော့အဲတစ်စိကံလုံးနေသေးတယ်သူကကိုယ့်ဟာကိုယ်အစိတ်ပဲမပေါက်တာဘူးဥပမာဆိုတာကအဲ60ရှိတဲ့ပုဂ္ဂိုလ်ဒီဟာလဲဆိုလို့ရှိရင်အစ္စတေကြီးယနေ့ကိုစပြီးပြီ

ဘုရင်ကအသိမှလာပြုတာမဟုတ်ဘူးခုမှကညီညိုပြီးတော့သာရဏဂုံတည်တယ်။ဒါကြောင့်ဒီကမြတ်စွာဘုရားဘယ်နဲ့ပြောတော့ဆိုအနုဝိသကာရောအနုဝိသကာရောသုမာရိတာနာသင်္သောတဘာရှိသောပုဂ္ဂိုလ်ကအနုဝိသကာရောအဲစူးစမ်းဆင်ခြင်၍ပြုခြင်းသည်ဘာလို့ကောင်းတယ်စင်စင်စားစားဟောက်ဒီတဲ့။သင်္ဃာမိဂန္ဓာတွေ ငငယ်တည်းကကိုးကွယ်လာတာအခုဘုံနဲ့တရားကိုးကွယ်တယ်လေတော်တော်ကြာလို့ရှိရင်ဒီကလာတွေတစ်ခါပြန်ကိုးကွယ်လဲကိုရောက်လဲဒီရောက်လဲပြင်မတော်ဘူးစဉ်းစားဟုတ်ရသော်ပြားသတိပေးတာသတိပေးတော့တစ်ခါရောက်လဲရသော်ပြားရသော်ပြားကစဉ်းစားအောင်ဆိုမှသတိတော်ပိုးပြီးတော့ကြီးညိုလာတာနိဂန္ဓတွေကလားတတိယလိုပုဂ္ဂိုလ်အခုလိုလားသူတို့ကိုယ်ဝယ်သိကြတယ်ဆိုရင်ဗျာတဲ့ ပြီးတော့တော့သင်ကြားတဲ့ပုဂ္ဂိုလ်ကြီးကကိုယ်ဝယ်တဲ့သူဝေသာလီမှာသူတို့ကအလားနေပါလေထူပြီးတော့ပညာကြမှာဗျာတဲ့ဒီဟာသီသူကြီးတို့ကိုယ်ဝယ်တဲ့ဆိုပြီးလုံးပါတဲ့ပုံပါပဲသူကသူကသီသူကြီးဆိုအကြီးအကြီးဆုံးပဲရှင်မြပြီးရင်သူကသီသူကြီးအကြီးဆုံးပဲဘုရားကအမှန်အားလားရှိတယ်အဲဒီလိုပညာကြမှာတဲ့အခုအဲဒီလိုဖြစ်ရတဲ့မြတ်စွာဘုရားကစဉ်းစားဟောစဉ်းစားပြီးတော့ကိုယ်ဝယ်သိခါလို့ပြောတော့ဗျာတဲ့ဒီတော့ဒုတိယတစ်ချိန်နဲ့မြတ်စွာဘုရား သရဏဂုံဆောက်တည်ပါတယ်ဆရာသံဃာတွေလည်းသရဏဂုံဆောက်တည်ပါတယ်ကိုယ်ပဲပါတယ်ဆိုပြီးလျှောက်လျှောက်တော့ဆက်ဆံကြရတယ်ဒီရသီသူကြီးရဲ့အင်းအိမ်ကရှိကတစ်သက်လုံးနိဂါနာတွေကိုကိုလာတာနိဂါနာတွေဝင်လိုက်ထွက်လိုက်တကားမရှိဓာမရှိသီတာမရှိရည်ရွယ်ရည်ကံများလို့ဖြစ်နေတာတဲ့ပြီးတော့နိဂါနာတွေကလာမြဲလာလိမ့်မယ်လာတဲ့ခါကလာကြတော့ ဒီကဏ္ဍတွေလည်းပေးဖို့ရှိဖို့ရတယ်မမေ့နဲ့နော်သစ္စာပြသတိပေးအဲ့ဗျာသစ္စာပြဒီလိုပြောမှပိုးပြီးကြီးညိုလာတာလေဒီကဘာလို့လဲဆိုလို့ရှိရင်ရှိကဒီကကြားတာလေဘောရမရန်ဘောရမဟာငါဆိုတာလူရမယ်ငါတတိသားတွေဆိုတာလူရမယ်ဒါမှအကျိုးရှိတယ်လေဒီလိုသူများပြောနေတာကြားတာလေဒါတွေယုံနေတာခုတော့သစ္စာပြနိကဏ္ဍတွေတော့သူ့ကိုယ်ကတိုက်တွန်းတော့ဗျာဒီကပိုးပြီးကြီးညိုလာဘုံညင်ကြတဲ့သစ္စာပြ ကိုယ်ကိုယ်သိကပါတယ်ဗျာဆိုပြီးလျှောက်ထားကြတယ်အဲဒါလျှောက်ထားပြီးတဲ့ကမြတ်စွာဘုရားတရားတွေအစဉ်တိုင်းဒါနကသီလကထာသက်ကကထာကာမနာအရိနဝကထာနိကမအနိဒန္တကထာတွေအစဉ်တိုင်းဟောတော့စရတဲ့ဗရာတရားတွေကရှင်းနေတော့တရားနာရင်းနဲ့ကမှပိဋိပါမောဇ္ဇတွေဖြစ်တာကိုအဲဒီလိုပိဋိပါမောဇ္ဇတွေဖြစ်ပြီးတော့စိတ်တွေငြိမ်သက်သိမ်မွေ့နေတဲ့အခါကာလစိတ်ဓာတ်မုဒုစိတ်ဓာတ်ဝိနိဝရဏစိတ်ဓာတ် အဲဥဒေကစိတ်ဓာတ်သမာနာစိတ်ဓာတ်ခါတိုင်းပြောနေကြပါတယ်နိဗ္ဗာန်၅ပါးကျင်းနေတယ်ဆိုရင်စိတ်ဓာတ်ဝိသုဒ္ဓိကျင်းနေပြီပေါ့ဒီတရားထုတ်တဲ့ကစိတ်စဉ်ကျင်းနေတယ်လို့ပဲတရားနာရင်လည်းမြတ်စွာဘုရားကြီးညူပြီးတော့တရားတွေအာရုံပြုပြီးတော့ပီတိတွေဖြန်းဖြန်းနဲ့ကျင်းတယ်အခုဘုန်းကြီးဟောနေတဲ့တရားတွေမှာလည်းဒီတရားတွေသဘောကျတဲ့အပိုင်းတွေမှာဒါလည်းပီတိတွေကျင်းတာရှိတာပဲအဲဒီအချိန်မှာအဲဒီပီတိတွေကိုရှုလိုက်လို့ရှိရင်သိရမယ်ကိုရောက်နေတာပဲဒါကြောင့်အဲဒီအချိန်မှာမြတ်စွာဘုရား သစ္စာလေးပါးတရားထုတ်ခေါ်တယ်ကာမုကတိကဒေသနာဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာပဲသစ္စာလေးပါးတရားဟောတော်မူပြီဒုက္ခသစ္စာဆိုမြင်နေကြရင်တော့၆ပါးဖြစ်ပြနေတာဖြစ်ပြီးပြည့်သွားတော့ဆင်းရဲကြီးရဲ့ပဲရာနာနေရင်ဝမ်းမြောက်ဝမ်းသာပီတိဖြစ်သွားတဲ့ဒုက္ခသစ္စာဆင်းရဲတရားပဲဒီဖြစ်ပြတဲ့ယုံနာနေပဲကလာတယ်ဆိုရင်ရှိဘွားကဒနာမကင်းသေးကြလို့အဲ့ဒီဒနာအကြောင်းပြုပြီးတော့ ဥပါဒံဖြစ်ဆွဲလာနေကုသိုလ်ကံနဲ့ပြုခဲ့တယ်ဒီကံကြောင့်မဒီဘဝဖြစ်နေတယ်ဒါတော့ဘဝ၌ပါရနှစ်သက်နေတဲ့တဏှာကအကြောင်းတရားယခုမြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်နေတဲ့တရားတွေကဒုက္ခသစ္စာတရားအဲတရားနာနေဝါနေဝါလာပိဋိဖြစ်တာတဲ့ဒုက္ခသစ္စာတရားတွေပဲဒီတရားတွေငြိမ့်သွားလို့ရှိရင်တော့ငြိမ့်ခါတဲ့ငြိမ့်နဲ့နိဗ္ဗာန်ပဲအဲ့ဒီတရားတွေငြိမ့်ငြိမ့်ရာကိုရောက်ပြီးတော့ပြီးတဲ့ခမာရိတိစရည်တဲ့မဂ္ဂင်7ပါးတရားတွေကမဂ္ဂသစ္စာပဲ မေတ္တာတရားပြအောင်ပွားများရမယ်ဆိုတဲ့အကြောင်းဒါလည်းကတော့အချင်းချုပ်ပါပဲအရှုပ်မှပုံနေဒီမှာပြောရမှာပဲခဏခဏလည်းဘုန်းကြီးကပြောတယ်ချိန်တိုင်းကြည့်တော့မပြောပါဘူးအဲဒီသစ္စာလေးပါးတရားဟောတဲ့ခါကလာကြတော့တရားဖြစ်သူကြီးကသောတာပန်ဖြစ်တယ်တဲ့ဘာလို့ဘာဘာနဲ့တူတယ်ဆိုလို့ရှိရင်အငြိကျေးကင်းနေတဲ့အဝတ်ဖြူးနေတဲ့အဝတ်ပေါ်တယ်အဲဒီအဝတ်မှာဆေးသွလိုက်တယ်

သမှုရိယဓမ္မရှင်ချင်းသဘောရှိတဲ့ရံကိစေလုံးသောတရားတွေအဖြစ်ဖြစ်တာလည်းပါသူလုံးသောတရားတွေနေတော်ဓမ္မရှင်ချင်းသဘောရှိဤတည်ရဓမ္မစေကောတရားမျက်စီပြီးဥရပါရဖြစ်ပေါ်တယ်ဤသောတာပန်ဖြစ်သွားပြီဆိုလိုပါရဲ့အဲသောတာပန်ဖြစ်သွားပြီးတော့မြတ်စွာဘုရားကလည်းသင်အောင်နဲ့နည်းနည်းမင်္ဂလာလုံးနဲ့ဟောသူ့ရဲ့ဘုံဘုံဝိကြဝေယပင့်သွားပါရဲ့ပင့်သွားပြီးတော့အဲသူ့လောကဆိုင်စီမြတ်ပုဂ္ဂိုလ်ရှင်းမှာပေါ့လေအမတ်အမတ်လို့ခေါ်ရမှာပေါ့အဲ့ဒီပုဂ္ဂိုလ်

လက်ခံစားတဲ့ပုဂ္ဂိုလ်လည်းပြည့်မရှိဘူးတဲ့ဘာလို့လဲဆိုတော့အသားဖြစ်နေပြီအသားနဲ့ဖြစ်သေးတဲ့အကောင်မလုပ်ကောင်းဘူးဘုံမှာအဝိဇ္ဇီမှာဈေးဈေးတွေပါနေမှာငားတွေပါအရှင်တွေရောက်နေချင်းအဲအရှင်တွေကဟိုကထုရိုက်ပြီးတော့ပြေးလို့ရှိရင်ဒီဥစ္စာဘုဒ္ဓဘာသာဟုတ်ဘူးသူသားအဲ့ဒါအဲငါသေပြီးသားငါဆိုလို့ရှိရင်ဘုဒ္ဓဘာသာပြက်တော့ပဲလို့လည်းဒီတိုင်းပဲအကောင်ရှင်ကြီးလိုက်သွားပြီးတော့အဲပြက်တကောင်ပေးပါပြက်တပိတာပေးပါ တယ်နဲ့သွားပြောလို့ဟိုကကျက်တယ်ပဲတယ်စတယ်ရောက်တယ်ဒါဗုဒ္ဓဘာသာမှာဒါသိရှိတယ်ကကိုသတ္တနဲ့သိမထူးဘူးလားอืมပါဠိဘာသာနဲ့ထိုက်တယ်တဲ့အခုကပုဒ္ဒနန္ဒဈေးထဲမှာအဲ့ဒီကဖြစ်နေတယ်ဖြစ်ပြီးသားသားတဲ့ပုဒ္ဒဖြစ်ပြီးတော့မန္တအသာအဲဟိုတုန်းကမုတ်ဆိုးတွေဘာတွေတော်တဲ့ကသမင်းတို့ဘာလို့ဒီလိုဟာတွေသူတော့တော့ကောင်းနေပတ်ပြီးတော့ရောင်းတာများပါပဲအခုကာလလိုနွားတွေဘာတွေပတ်တော့ ရှိရရောက်လာရှိပုံမပေါ်ပါဘူးဆိုတော့အဲအဲ့ဒါလေဘုဒ္ဓမာသကိုပြီးတော့ဆိုဝယ်ဝယ်ဝယ်ခဲ့ပါလို့ဆိုတာလည်းအဲ့ဒါကိုချက်ပြုတ်ပြီးတော့နောက်ကြည့်ကြတော့အဲ့ဒါကြီးကဆွန့်ကျွေးဆွန့်ကျွေးတော့နိဂန္ဓတွေကခုနကကိုကိုယ်နဲ့နိဂန္ဓတွေပါလေဆရာကြီးတော့မပါပါဘူးလူကြီးတွေနေမှာပေါ့။သံဃူလာများစွာတော့ဆိုတာပဲဘယ်လောက်များမလဲတော့မသိဘူး

ဘာဝနာတရားဆွမ်းထူတယ်ဆိုပြီးကျွေးကြတာဆိုတာသူတို့တော်သိနေတာဟုတ်ရဲ့သူတို့ကအားကိုးနေရတဲ့ဒကာကြီးတယောက်ဆုံးချုံသွားတာကိုသူကအဲဒီတော့အဲဒီတော့ကျွေးကြရတာလေသူကအဲထူလာပသုံးဆိုပသုံးဆိုသားကောင်ခြေတော်လျောက်ရှိတဲ့ကောင်ကိုခေါ်ပါတယ်ဘာကောင်လုံးဆိုဒါကလည်းလည်းသေသေးချာမဖွင့်ပါဠိရတဲ့ပသုံးသားကောင်ဘယ်လောက်ပါခောတဏ္ဏ မဟိန္ဒသူကရာသူကရာတိဆိုပြီးတော့ဒါကရာဖွင့်တာအကောင်၃မျိုးဖွင့်တာသူလည်းမသေးကြဘူးစိုက်ရင်လည်းဖြစ်ပါလိမ့်မယ်တဲ့ကျွဲရင်လည်းဖြစ်ပါလိမ့်မယ်ဝက်ရင်လည်းဖြစ်ပါလိမ့်မယ်ဒီ၃မျိုးတော့ဘာသာရတယ်မသိဘူးစိုက်သားလားကျွဲသားလားဝက်သားလားပြောတာမဟုတ်ဘူးအဲ့ဒါဝါချိုးဝါပြီ ချွေးဆိုတဲ့ဟွာချွေးတဲ့သားကောင်ကြီးတပြီးတော့ဒီဟာကနေ့မြတ်စွာဘုရားဆုံးမှုတယ်အဲဒီသူတဲ့ဆုံးကိုအဲရန်ကောရမဟာသူ့ရည်ပဲပြီးသူတာပြီးပြီးရတာနဲ့ခုံးပြီးတယ်အတိစ္စကာမအဲတိစ္စကံထိုက်တယ်တဲ့တိစ္စကံဆိုတာကိုယ်ရည်ပဲပြီးလူတဲ့ဟာသားလို့ရှိရင်အဲဒါအပြစ်ရှိတယ်လို့ဆိုတာပေါ့ ဘုရားသာသနာမှာလည်းဒီတိုင်းပါပဲညာတော်တွေကိုကြည့်ရပြီးသာသာသာသာတွေမစားကောင်းဘူး။သာကောင်းမှုဘာသာတွေကိုကျွေးဖို့ဆိုရင်အဲဒီလိုခုနတရားစစ်တွေပြောကြတယ်ပေါ်တာဖြစ်ပြီးသားသားကိုသင်္ကြန်ကဝယ်ပြီးတော့ချက်ပြုစုရတယ်။ဟောဖဲမှုတွေကျက်မှုတွေဆိုတာရှိတယ်။ကောင်းပေါင်းမရတယ်ဆိုလို့ရှိရင်တော့အဲဒါတွေကိုညာတော်များအတွက်ပြုတ်ပြီးတော့ဖြစ်စေကြော်ပြီးတော့ဖြစ်စေဒီလိုရှိရင်ဒါမစားကောင်းဘူးလေ။ဟောဒီသံမြေပြောရအောင်လား။ ကျောင်းလည်းမမေ့ပါတယ်သမင်းဆိုင်ကိုခေါ်တာအင်းလေးကိုခေါ်တာပါတယ်ဟုတ်တယ်ဟာဟုတ်တယ်ဟုတ်တယ်အဲဒီဟုတ်တယ်ဒီမဲ့နာမည်ကမေ့တယ်အဲဒီဟုတ်တယ်မှမှားပြီးတော့ဒီသွန်ကာတာတွေပါလေအဲဒါတတိကြည့်ပါမယ်သိပြီကောင်းတယ်ဟုတ်တယ်မှာလေဆိုတော့ကလာတွေတရုတ်တွေဟောတယ်တွေကသူတို့ ပြည့်နေပါနဲ့ဆိုရင်သူတို့ကိုယ်တိုင်တတ်မှာပါပဲသတ်ပြီးတော့ဒါတွေပါလာမယ်မစင်ကြယ်ဘူးလေကအင်းဘွဲတို့အဲစိတ်သားတို့ဆိုလို့ရှိရင်ကိုယ်တိုင်တတ်တာဟုတ်ရှင်မဟုတ်ပဲဒါတောင်မှလည်းသူတို့စောစောကမှားတာပြည့်ပြည့်အောင်မယ်အဲ့ဒါလေးလည်းစဉ်းစားကြတော့ကောင်းတာပါပဲအဲ့ဒါလေးစဉ်းစားကြကောင်းအဲ့ဒါရည်ရွယ်ပြီးတော့ကိုယ်ရည်ရွယ်ပြီးတော့ဆိုလို့ရှိရင်သိစ္ဆာကထိုက်တယ်တဲ့ကံတွဲထိုက်တယ်ဆိုပြီးတော့သူက ပြင်ညာကြတယ်မှန်ကတော့တရားစစ်သူကြီးကအဲဒီလိုသားလည်းမဟုတ်ပါဘူးဒီကင်းနဲ့သားပါညဇာပြရတယ်ဒီကင်းနဲ့သားကိုလည်းဖုံးမိတာပါညဇာပြရအဆုံးသုံးပါလို့တဲ့သားမှာဖုံးမိရမယ်ညာနေပြင်ညာထားတယ်ညာသာနာတော်များရည်ရွယ်ပြီးတော့ပတ်ထာကိုညင်ရလို့ရှိရင်အဲ့ဒါမစားကောင်းဘူးသတင်းကြားလို့ရှိရင်လည်းမစားကောင်းဘူးတို့အတွက်ရည်ရွယ်ပြီးတော့သတ်ဆန္ဒဖြစ်လေသလားလို့သံဃာဖြစ်လို့ရှိရင်လည်းမစားကောင်းဘူးဒါအဆုံးသတ်မှုခေါ်တယ် မြင်တာဖြစ်စေကိုယ်တိုင်းကိုမြင်ရလို့ဖြစ်စေအဲသတင်းကြားလို့ဖြစ်စေတော့မဟုတ်သံတရားဖြစ်လို့ဖြစ်စေချိုးရတယ်မှာဈေးထဲမှာအသားရောက်နေတယ်ပါလေဈေးထဲမရှိဘူးအဲဒီတော့ဟာတော့ရတယ်မှာအာဂန္ဓုကြောင်းတဲ့ခါကျတော့ကျက်သားနဲ့ပါလဲကြရတယ်ပြက်ဟာဒီမှာကျက်သားတော့ကြောင်းလည်းမရှိဘူးအာဂန္ဓုအတွက်ဒီမင်းကပတ်ပြီးတော့ချက်လာတာကဖြစ်တယ်သလားလို့ယုံမှဖြစ်လို့ရှိရင်ဟုတ်ဟုတ်မဟုတ်မသွားကောင်းဘူးလားအဲဒါအစွန်းသုံးပါး မလွတ်တဲ့အသာသာဘူးတဲ့ဆုံးဆုံးပါလို့လို့မှသာမေးရတယ်။ဗာမရစီလို့ပြန်အသာဆိုဘာသာတော့ဘယ်လိုချက်ပြုတ်လာတာလဲ။အဲဗာမရကျင်းအောင်လို့မေးပြီးမှသာကောင်းတယ်တဲ့မြတ်စွာဘုရား။ဒီလိုသိက္ခာကိုသိရတာရှိပါတယ်။ဒါကြောင့်မြတ်စွာဘုရားသိရင်နဲ့ဘုရားရည်ရွယ်ပြီးတော့သာသာသိရင်နဲ့စားတယ်ဆိုတာတော့မဟုတ်ဘဲနဲ့တက်တက်နဲ့ဆွဆွဲတာပါပဲ။အဲဒါကြောင့်လူတယောက်ကတရားစစ်သူကြီးကိုတူတူလေးလာပြီးဆန်းကျွေးနေတော့မှပဲတူတူလာပြီးတော့ နာနာတာပြီးတော့ပြောတယ်အဲနိကန္ထဖြေတာတဲ့ယူတဲ့လျှောက်ပြီးအကျဉ်းချနေတဲ့အဲတရားစစ်သူကြီးရသူသူသူချိုးတဲ့ဝါတဲ့ပါကောင်ကြီးပတ်ပြီးတော့ဘောရမဘုရားဆွံ့ကျွေးတယ်ဘောရမဘုရားလည်းပြည့်စုံတဲ့စားတဲ့ပြိဿကထိုက်တယ်ဆိုပြီးကျဉ်းချနေရတယ်အဲဒါတရားစစ်သူကြီးကဘာပြန်ပြောတယ်ဆိုအလံရောအရောမောင်အလံမစင်မဟုတ်တာတွေပဲတဲ့အဲအလကားပဲမပြောစင်တာတွေပြောတယ်သူတို့တော့

သုဒ္ဓါရှိသည့်အပြင်အပုဒိနာမဟုတ်မှန်သောအပြင်အဘသိကိတုံသုသွဲခြင်းကနာဇီရိဒံတိမယိုးပဲရှိကြတယ်ကုန်မချက်မကြောက်ပဲရှိကြတယ်ကုန်သူတို့ဒီလိုသုသွဲနေတာပဲယိုးပဲမယိုးနိုင်ဘူးတဲ့ဒီသာတလဲလဲသူတို့သုသွဲနေတယ်ပြီးတော့မဟုတ်ပဲနဲ့သုသွဲရတယ်ဆိုတော့သူတို့ချက်လည်းမချက်ကြဘူးဟာဟိ

ငါတဲ့ဘတ်တော်မတတ်ပါဘူးကွာတဲ့မတတ်နိုင်ပါဘူးတဲ့။သာမင်ညအကြောင်းထားလိုက်တော့အသက်ပြင်းနေပြီကြားပြုပြီးတော့မှမတတ်နိုင်ပါဘူး။ကိုယ်စိတ်အသေးရအောင်ကာကွယ်တဲ့အနေနဲ့နေအားဖြင့်ပေါ်တယ်။အဲလူတယောက်ကကိုယ်သားမယ်လို့လာတယ်။ငါရင်ဥအောင်သားလိုက်မယ်ဆိုတဲ့သဘောမျိုး။အဲဒီတော့အသက်ဟူသောအကြောင်းကြောင့်လည်းပဲမတတ်နိုင်ပါဘူးတဲ့ဘတ်တော်ကိုမတတ်နိုင်ပါဘူးဆိုပြီးတော့ဒီဟာစိတ်ကိုကြည့်ရတယ် ပြောကြားတယ်အဲ့ဒါလေးမှတ်ထားဒီတဲ့နေရာတွေလည်းစာရီပေတွေကသောတာပန်ဆိုလို့ရှိရင်ဗာဏိပါဒဆိုင်တဲ့ဒုစိတ်တွေကင်းတယ်ဆိုတာရှိပါတယ်ဒါကစာရီတက်တက်ပဲခုကတော့ဝိတုကြောင့်နဲ့တရားစစ်သူကြီးကသောတာပန်သောတာပန်ရဲ့စိတ်ကအသက်သေးတာခံမယ်တဲ့သူတို့အသက်မတတ်နိုင်ဘူးတဲ့ဒီလိုဆိုရဲရင်ကရှူတော်ကြီးဆိုတာခုတော့မရှိကြပါဘူးသူကတော့ ကြာကြာမှုမေးကြမ်းကြံပြီးတော့ရေးရဲရေးတာတွေအချို့ကလည်းသဘောကျကြတယ်သူကမဟုတ်တာတွေတော့ကြမ်းကြံရေးပါတယ်သောတာပန်ပြင်မြလို့တဲ့သူများတဲ့တာနိုင်သေးတယ်သူကဒီလိုလုပ်တော့သူကအဲဒီလိုဒီတိုင်းတော့မသာဘူးဟောတဲ့ကိုယ်အကြောင်းဆုံးလာတဲ့ခါကျတာနိုင်တယ်အဲကိုယ်ကသူများလာပြီးတတ်မယ်လို့လုပ်နေတယ်ကိုယ်ထဲမှာလည်းလက်နဲ့အသိရှိတယ်ဆိုရင်ကိုယ်ကအသိမခံနိုင်ဘူးတဲ့အဲဒီလိုကိုယ်ကရင်သားရမှာပဲ အဲ့ဒါသူလေးလာတာကလူအကြောင်းလေးလာတာကကြာပြီရဲ့ဒါကြောင့်မို့သူဒီသုံးဖြတ်ကိုရင်းနိုင်တယ်ပေါ့လေဘုန်းကြီးကစဉ်းစားကြည့်ဘုသူညာသွားသူလေးလာပါလေဘုလိုသောတာပန်ဆိုတာသောတာပန်ဘာပဲလို့ဝန်ခံတဲ့ပုဂ္ဂိုလ်ကလည်းခုနေကကလည်းရှားတာဝန်ခံလည်းဟုတ်ချင်မှဟုတ်မှာအဲသူလေးလာတာသူမြတာဟုတ်မှာမဟုတ်ဘူးသူဟာသူကိုယ့်ကိုယ်ကိုသောတာပန်တင်ပြီးတော့ကိုယ်စိတ်နဲ့ကိုယ်လေးလာပြီးတော့อืมငါလည်းပတ်နိုင်တယ်ဆိုတော့သောတာပန်လည်းပတ်နိုင်တာပဲဆိုပြီး သူ့ကိုယ်နဲ့သူဆုံးဖြတ်တတ်တယ်သူပါတကယ်ကြီးပြကောင်းတာပဲဆိုတော့အဲ့ဒါအဲ့ဒီခုဒီကဒီအသုစီကြီးပြောတဲ့အတိုင်းကတော့ဒါသူကိုယ်နဲ့ပြောတာပါအခြားပုဂ္ဂိုလ်တွေဟောတာမဟုတ်ပါဘူးအသက်ဟူသောအကြောင်းကြောင့်တောင်မှအတ္တဝါမသားနိုင်ပါဘူးလို့ပြောပါတယ်အဲ့ဒါဖြင့်ဒီအသုစီကြီးမြတ်စွာဘုရားထံသိကပြီးတော့တရားနာသောတာပန်နဲ့ဖြစ်သောတာပန်ဖြစ်တော့ဒီကစင်ကြယ်ဖို့ ဘုံမာပြီးရှင်ညိုကြတယ်လည်းပဲအများကြီးပါတော့ပါပြီအဲအချိန်ကလည်းပဲ3နာရီပဲပြီးမယ်လို့ဆို4နာရီလည်းပြီးတော့မှာပဲ9နာရီဆိုတော့တရား3နာရီဆိုတော့လည်းဒီနေ့တော့ယုံနေပါရင်ညောင်းနေပါရင်လည်းမဆက်တင်တော့ဘယ်ချိန်မှပြီးပြီးမထူးပါဘူးပါရဏပြုရတယ်အခုလည်းရှိတယ် သတ်တယ်နဲ့မျှဝေပြီးတရားသိညာသို့ယနေ့ခု၌အနုတ္တောသုစုပွားများအာထုပ်အပ်သော တော်မှာစ၍